ယနေ့1332ခုနှစ်အဆုံးလာပြီဗုဒ္ဓနေ့ဖြစ်တယ်ဒီကဆုံးလာခြင်းနေ့မှာဗုဒ္ဓမြတ်စွာဘုရား၏အလောင်းတော်ဖွားမြင်တော်မူခဲ့တဲ့ဒီကဆုံးလာခြင်းနေ့မှာပဲဗုဒ္ဓမြတ်စွာဘုရားဖြစ်တော်ရောက်တော်မူခဲ့တယ် ဘုရားအလောင်းတော်ဟာ29နှစ်မှာတော်ထွက်ပြီးတော့မအိုမနေမအိုမနာမသေးတဲ့ဒီကသိငိမ့်တဲ့နိဗ္ဗာန်တရားကိုကြာကြံပြီးတော့နေခဲ့အမတာပြစ်နိုင်ခဲ့တဲ့ဒုက္ခရစရိယာခြင်းတွေကိုလည်းကျင့်ခဲ့တယ်ဒုက္ခရစရိယာခြင်းတွေမှာပထမပိုင်းကသတ္တဝင်တဲ့တွေထုတ်ပြီးတော့ကျင့် ပင်မဘဝဆင်းရဲခြင်းခဲ့ပါတယ်နောက်ပိုင်းမှာအစာအာရဖြတ်ပြီးတော့အစာအာရပြည့်ပြည့်ကျော့ကျော့ပြီးတော့လုံးလုံးမစားသလောက်ပါပဲပဲကျုပ်ပဲကျုပ်ရေလက်တကောတော့လက်တဆုံးတော့ပေါ်တယ်လက်တစ်ဖက်နဲ့ပေါ်တာနှစ်ဆုံးသုံးဆုံးရှိမှာပေါ့ဒီနေ့မှပဲကျုပ်ရေနှစ်ဆုံးသုံးဆုံးလောက်နဲ့ညရာပြီးတော့နေတယ်အဲဒီလိုရှင်းနေကိုရှင်းနေဒါတွေကတော့ အကျင့်ကောင်းနေတော့မဟုတ်ပါဘူးဒါပေမဲ့လို့ဟိုခေတ်ဟိုခါတုန်းကတော့ဒီလိုကျင့်နေတဲ့ကျင့်ကောင်းနေတော့အများယူဆနေတော့တရားလောင်းလည်းပဲသူတို့ကျင့်နေမကျင့်ဘူးမကျင့်ဘူးတော့မသိတာပဲလို့ညပြောကြရမရှိအောင်လို့ဓမ္မရာအားလျော်ကတရားလောင်းတို့ရဲ့ဓမ္မရာကဒုက္ခစီရဆိုကျင့်ရတယ်ဒါမှသူများသူများခဲခဲကျင့်ပါတယ်ဆိုတာကျင့်လည်းကျင့်မှုပါတယ်ဆိုတာကိုယ်တွေအားဖြင့်ပြောကြရရ ဓမ္မရာအားဖြင့်ဒုက္ခရသိရာရှင်းတွေကိုရှင်းရတောင်းနေတာနဲ့ရှင်းပြီးတော့နောက်ဆုံးမှာမေဇိမပရိပရာအရှင်းအလယ်ရာအရှင်းသမာဓိရှိသမာသင်္ကပ္ပအစရှိသောမဂ္ဂင်7ပါးတရားအရှင်းနေနဲ့ပဲနောက်ဆုံးမှာဘုရားပြည့်ရောက်ရအဲဒီမှာဒီသုံးလားခြင်းလေးဘုရားပြည့်မဲ့နေ့မှာမနေ့ သုဇာတာကတို့ရဲ့သနာနုစွမ်းများအလူခံဖုံးပေးပြီးတော့နေရင်စရာမြည့်ရဲ့အနောက်ဘက်ကမှရှိတဲ့ဘောရီနေကြီးဆိုတာညောင်မင်းပါပဲညောင်မင်းကြီးဘောရီညောင်မိုးတွေညောင်မျိုးမျိုးတွေမှာဘုရားညောင်လို့ခေါ်ပါတယ်အကျော်ဝိုင်းဝိုင်းနဲ့တာမိဆွန်ညောနဲ့အဲဒီညောင်မင်းကြီးအောက်မှာလမ်းကမြေကြီးသမားက မြဲလိုလိုက်ရဲ့မြဲจิตဆုံးတဲ့မြဲရည်သမားကညိုတော့သူရလည်းမရှိတော့တာမြဲจิตဆုံးလေဒီဝေကျနဲ့သူလိုက်တာပါပဲအလကားလားအသုံးမကျဘဲနဲ့သူတာမဟုတ်ဘူးရသေးရဟန်းနေမှာသစ်ပင်အောက်တို့ဘာလို့ထိုင်တဲ့အခါကျတော့မြဲခင်းပြီးတော့ထိုင်ရအောင်မြဲတာအသုံးကျပါတယ်အဲဒီခင်းထိုင်လို့ရမြဲจิตဆုံးလေအဲဒီမြဲจิตဆုံးကိုဖြန့်ကျဲပြီးတော့ခင်းပြီး ငယ်စစ်စုကလည်းပါရမီတော်ကြောင့်ယရနာခုနှစ်ပါးရင်ပြီးတဲ့ပြင်ဖြစ်တယ်လို့သာရဆရာကြီးကဆိုထားပါတယ်အဲဒီပြင်ပေါ်မှာသဘောဘုရားထိုင်နေပြီးတော့သမာဓိဘာဝနာတွေနှလုံးသွင်းအားထုတ်တဲ့အတွက်ဘုဗေနိဝါဒအဘိညာဆိုတာညာဥရမှာရဒီကြည့်တော့ဘွားအောင်နေအကုန်လုံးမြင်နိုင်တယ် သကောင်ရာကြတော့ဒိဗ္ဗစကုဘိညာဉ်ကိုရတယ်ဒိဗ္ဗစကုဆိုတာနာမျက်စိလို့ဒိဗ္ဗစီကနာမျက်စိတော့မကပါဘူးနာမျက်စိကကျွားတယ်မမြင်နိုင်ဘူးဒီဘိညာဉ်ကအကုန်လုံးမြင်နိုင်ပါတယ်ဒီလောကလုံးမိမိဝေဝေတိကြည်ကြည်ပြည့်စုံအကုန်လုံးမြင်နိုင်ပါတယ်ဒိဗ္ဗစကုဘိညာဉ်အဲ့ဒီဘိညာဉ်ကိုရဘတ်တော်ရီဒီရင်ကြလို့သိကြပြီးတော့ကာလရောသဘဝသိကြတာလည်းမြင်ရနာကောင်းမဲ့ အမှန်တန်ကောင်းတဲ့ဘိညာဉ်ပါပဲအမှန်တန်ကောင်းတဲ့ဉာဏ်မျက်စိပါပဲလူတွေဟာကြိုးကြိုးပုဂ္ဂိုလ်တွေကနောင်ဘဝတွေမသိတော့နောင်ဘဝမရှိဘူးလူသိရင်ပြီးတာပဲလို့ပြောကြတယ်လားမသိလို့ပြောတာသိလို့ပြောတာမဟုတ်ဘူးသိပြီးတော့ပြောတာတော့မဟုတ်ဘူးသူတို့မသိတာနဲ့မသိတာနဲ့မရှိဘူးပြောတာမျက်စိမမြင်တဲ့ပုဂ္ဂိုလ်ကသူမြင်တာနဲ့မရှိဘူးပြောတာနဲ့အဲဒါတူတယ်သူကသဘောနဲ့တူတူပဲ မျက်စိမြင်တဲ့ပုဂ္ဂိုလ်ကတော့မြင်နေတာမမြင်တဲ့ပုဂ္ဂိုလ်ကသူမမြင်တာနဲ့မရှိဘူးလို့ပြောတာမျိုးပဲဥပမာအားဖြင့်ပရိသေတွေကလည်းမိဝမ်းတွေကလည်းမျက်စိကွဲလာတဲ့ပုဂ္ဂိုလ်ကမွေးခွာလာကောင်းငင်မှာကျယ်ရီလာတယ်ဆိုတာသူတစ်ခါမှမမြင်ဘူးတစ်ခါမှမမြင်ဘူးတော့သူမမြင်ဘူးတာနဲ့သူများမြင်ဘူးတယ်သူများမြင်တယ်ပြောတာတွေမဟုတ်ပါဘူးလို့ညင်းနေတာမျိုးအဲ့ဒါမျိုးပဲအဲမသိတာနဲ့တော့ဝမ်းရှိဘူးလို့ယူဆတယ် ဒီဒိဗ္ဗစက်ကိုဘိညာဉ်နဲ့သာမြင်နေပဲဆိုရင်တော့ဟိုဘဝသေးဒီဘဝဖြစ်ဒီဘဝသေးဟိုဘဝဖြစ်အမှန်ကောင်းတာပါဘာမှယူလွဲကြမလို့အဲ့ဒါမြင်ပြီးတဲ့နောက်ပစ္စည်းမယမိုးလင်းရကြတော့ပရိစ္ဆသမုပ္ပါအကြောင်းကျိုးတွေကိုသင်္ကြန်တော်မူရဲ့အဝိဇ္ဇာရှိလို့သင်္ခါရဖြစ်ရတယ်ကုသိုလ်ကုသိုလ်သင်္ခါရတွေ သင်္ခါရကြောင့်ဘဝတွေပြိတ္တိဝိညာဉ်ပြရတယ်စသည်ဖြင့်ဝိညာဉ်နာပါဒပါဒဝေဒနာဝေဒနာချင်းခံစားမိလို့တဏှာပြရတယ်တဏှာချင်းလို့ဥပါဒပြဥပါဒဖြစ်တော့ကာမဘဝတွေဖြစ်ပြန်တယ်အဲဒီကာမဘဝကြောင့်ဘဝသေတနာတပံဇာတိဇာမရဏတွေပြရတယ်ဒီပုံစံนี้ဖြင့်တဘဝပြီးတဘဝသက္ကတကဖြစ်ဒုက္ခတွေရောက်ကြတာပဲဧဝမေတ္တာတိယောရတ္တက္ကသန္တာသမုယောဟောတိဆိုပြီးတော့ အဲဒီစဉ်တိုင်းဆင်းရဲပါတယ်ဆင်းရဲပြီးတဲ့နောက်သစ္စာနာခန္ဓာနာဥရိယဗျာနုပါတိဝိဟာတိတဲ့ခန္ဓာ၅ပါးတို့ရဲ့အဖြစ်အပျက်ကိုရှုပြီးတော့နေတဲ့ဝိပဿနာပါပဲဝိပဿနာရှုတဲ့ဒီတိုင်းဒီတိုင်းနေလိုက်ပြီးတော့ရှုတာဖြစ်ဖြစ်နေပြီးတာအကျိုးပဲနေတဲ့ပုဂ္ဂိုလ်တွေမှမသိဘူးရုပ်တွေနာနေအများကြီးနေတယ်လို့ထင်တဲ့ရုပ်ကိုကြီးဟာ ငငယ်ကလေးဘဝတည်းကအခုတည်းကတကူတည်းဒီနေတယ်ဆိုရင်သိသိတဲ့အောင်တကူတည်းပဲဒါတော့အောင်နေတာပဲစိတ်အတိအားလည်းငယ်ငယ်လေးအစရခုတည်းဒီသိသိရဲ့သိသိတဲ့အောင်သိသိရဲ့ပဲစိတ်နဲ့ယုံနေဟာလည်းဒီတကူတည်းတကောင်တည်းတယောက်တည်းပဲအများအားဒီနေတယ်လို့ကျင်းနေတယ်ပေမပဲပြည့်သွားတယ်ဆိုတော့အောင်နေတာအဲ့ဒါမကျူတဲ့ပုဂ္ဂိုလ်ဒီတိုင်းဒီတိုင်းနေလိုက်ပြီးတော့ရှင်းနေလို့ရှိရင်ရုပ်ရောနာခဏမစက်ဖြစ်ပြနေတာပဲအခုဒီမှာယောဂီပုဂ္ဂိုလ်တွေတရားထုတ်ကြတယ်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 ပရမအစမှာတော့ဘိုက်ကတောင်းတင်းလှုပ်ရှားတဲ့ရုပ်ကစပြီးတော့ဘုံကြီးများကသူ့ကိုညွှန်ကြားတာအဲဒီတိုင်းပဲပေါင်းတယ်၊ဒိန်းတယ်၊ဆိုင်တယ်ရှိတဲ့စသည်နည်းနည်းချင်းကစပြီးတော့ဒီသမာဓိအားညာအားတွေများလာပြီဆိုတဲ့အခါမြင်နေကြတိုင်းနေအကုန်လုံးလိုက်ပြီးတော့ရှင်းလိုက်အဲဒီတော့ရှင်းနိုင်တဲ့အခါကျတော့သူတိုင်းသူတိုင်းဟာပေါ်ပြီးကြောက်ပေါ်ပြီးကြောက်ဒီရင်းနဲ့ပေါ်ပြောင်းနေတာကြီးမှန်ရတဲ့အာယုံနဲ့ပေါ်ပြီးကြောက်သွားတာမှတ်ပြီးတဲ့စိတ်ကလေးရဲ့ပြီးပြီးကြောက်သွားတာပဲဘယ်မှာမြဲတင်တာမရှိဘူး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 အပြတ်ပြတ်တွေဖြစ်ပြီးတော့ရှင်းတယ်လားဥရိယတွေကအပြည့်ပြည့်တွေရှင်းတယ်ဒီနေ့ဟောမှာဒီဥရိယတွေကဟောမလို့အဲဒီလိုဥရိယတွေကရှင်းနေရင်ဝိပဿနာညာသင်တိုင်းတက်ပြီးတော့အဲမလေးပါညာသင်တိုင်းဖြစ်အဲအရဟတမေအရဟတကိုရောက်အလုံးစုံသောတရားတွေကိုသိနိုင်တဲ့ဉာဏ်ကိုရတယ်။သမ္မာသမ္ဗုဒ္ဓဘုရားဖြစ်ပြောတော်မူသည်တဲ့ဒီနေ့ဒီရက်ပဲ။အဲဒီနေ့ဒီရက်ပဲအဲတော့ ဒီနေ့ဒီရက်ဟာဘုရားဖြစ်တော်မူတဲ့နေ့ဆိုတော့ဗုဒ္ဓနေ့ဘယ်ချိန်ဖြစ်တော့ဆိုတော့ဒီနေ့ဒီရက်ညအဆုံးတရက်နေ့မနဲ့အာယုံမတက်ခင်ကာယရင်လေးအာယုံတက်အာယုံတက်တာနေလေးပေါ့အာယုံတက်အာယုံနဲ့တက်တော့မယ်ဆိုတဲ့အနေမှာလည်းဘုရားဖြစ်ရောက်သာသနာတော်မှာရက်ကအာယုန်တဲ့နဲ့ပိုင်းခြားတာလောကမှာတော့ ညသကောင်7နာရီအချိန်မှာအဲတရက်တရက်တစ်ပိုင်းတစ်ပိုင်းတစ်ပိုင်းဒီနေ့ဟာည7နာရီကျရင်ကုန်သွားည7နာရီကကျော်သွားလို့အဲ့ဒီက7နာရီတစ်စက္ကန့်ကစပြီးတော့ဟိုဘက်ပဲနောက်နောက်တည့်ရလာစုပ်တည့်ရနေဆိုရတယ်အဲဗုဒ္ဓသာသနာတော်မြတ်စွာဘုရားဟောတဲ့တရားတော်အရာကတော့အဲ့ဒီလိုမပိုင်းဘူးလို့အာယုန်နဲ့ပိုင်းတာနေနေနေအာယုန်နဲ့နေရောင်နဲ့ပိုင်းတာ အဲဒီကနေ့လာခြင်းနေရဘယ်မှကုန်လို့ဆိုတော့လက်ပြန်အာယုန်တက်မှကုန်တယ်အာယုန်တက်မှအာယုန်ဆိုတာလည်းနေရောက်မယ်ဒီထွက်တော်မလို့နေရောက်လေးအပြည့်လောကရကနေပြီးတော့ပေါ်လာအဲဒီနေရောက်လေးနေကြီးကြီးလေးကျင်ပြရတော့ဆိုတဲ့အာယုန်တော်အရုဏဆိုတာကျင်ပြရတာဇင်းနဲ့ညီညာနဲ့ရောက်နေသိအရေးကြီးတဲ့မဟုတ်သိအရေးကြီးရတော့လင်းတော့မှလာတော့အဲနီနီရောင်လေးနည်းနည်းလေးညီစားပြု အဲဒီညီညီအောင်လေးညီစားပြုလာလို့ကျင်လာအောင်တဲ့တယ်လို့ဆိုတယ်သမာဓိမှာအာယုံဆုံးဆိုပြီးတော့ကနေရတာအာယုံဆုံးဆိုပြီးကအာယုံဆုံးလောက်အာယုံကတော့ပြောတော့ပြောနေရတာလေအာယုံကဘာမှမသိဘူးအဲ့ရတာတို့တို့အာယုံအာယုံတက်တယ်ဆိုပြီးတော့အောင်မင်းလာကိုဥပဒေဆောင်တဲ့ပုဂ္ဂိုလ်လည်းအဲ့ရတာတို့မင်းရဲ့စောစောအာယုံတက်တယ်မှပြီးတော့လက်ပတ်ရည်တောက်ပါရည်တော့လို့ဥပုပ်ကြီးပြက်ကုန်တာပေါ့လေဥစ္စာ ဒီလိုဘုန်းကြီးတွေလည်းပဲဒီလိုပဲအရာနိုးလို့ရှိရင်မနေ့သောသောအဲကပ္ပိယကြီးကျောင်းသားတွေပါတယ်နဲ့လည်းပဲရိုးတွေပါတယ်ကိုလည်းပြုပြီးတော့အရာနိုးတော့အာယုံမတည့်သေးပဲနဲ့တော့ညာကပြည့်ပြည့်တာပဲမနေ့နင်းတဲ့အာယုံဟိုလည်းမနေ့အရာနိုးကကသူ့မောင်ကြီးပဲရိုးမောင်ကြီးကတောင်းရပြီးတော့တောင်းနေတာလိမ့်နာကြီးအာယုံကြတာလည်းကြည့်တယ်လို့လိမ့်နာကြီးကတော့အာယုံဘယ်တော့မှမတည့်ဘူးသူက ဟိုညာတွေ့ထားတဲ့အာယုံက၄နိုင်ခွဲမှာဝါဇုလမှာပဲနေတာအသေးဆုံးခါကာလဝါဇုလမှာ၄နိုင်ခွဲအောင်တက်တယ်ဆိုတာဒါတောင်မှသိမသေးကြတာဘူး၄နိုင်ခွဲကျော်ကျော်လောက်မှပဲသိကြတယ်သူတို့တွေ့တဲ့တရားရှိပါတယ်ဒါလည်း10မိနစ်လောက်10မိနစ်လောက်နောက်ကျပြီးဒီမှာတော်ရုံလောက်ပဲကြာနေနေပေါ်တဲ့နေရာမုံမဟုတ်တဲ့နေရာဆိုလို့ရှိရင်တော့အာယုံဆိုတာမြင်ကိုမြင်ရပါတယ် အောင်ဆိုတာကြီးကြီးလေးရောင်လေးပဲဟိုဖြူဖြူလေးလေးရောင်မို့သေးဘူးဖြူဖြူလေးလေးကဒါတန်အာယုံမို့သေးဘူးအာယုံကကြီးကြီးလေးရောင်လေးကြားတာအာယုံဟောတယ်အဲ့ဒီအာယုံတက်ခါနေလေးမှာဘုရားဖြစ်သူရောက်တော်မူသည်တဲ့ပြီးတော့ဒီကနေ့ညဟာဘုရားမြတ်စွာဘုရားဘုရားဖြစ်အောင်တော့ကျင့်သုံးတဲ့ညတညလုံးမကျိမ့်ဘူးအာညဥကလည်းကဘောဓိမြောင်ယတနာပလင်ထဲမှာထောက်ရုပ်ပဲထိုင်နေပြီးတော့ထိုင်နေ တရားထုတ်တာကြာထားလည်းမထားဘူးပြင်လည်းမပြင်ဘူးဟိုထိုင်ရင်းနဲ့ပုဂ္ဂနိဝါဒညာညာဥပါယသကောင်းညာမှာဒိဗ္ဗစေကုညာနေရအဲမိုးလင်းရကြတော့ကိုခန္ဓာ၅ပါးရဲ့ဥရိယပြအပြည့်အပြည့်ကိုကျွင်းကျွင်းနဲ့ဝိပဿနာညာသင်တိုင်းတက်ပြီးတော့အရဟတမေဖို့သတ္တဉ္ဒညာအရဟတမေဖို့အရဟတမေညာသတ္တဉ္ဒညာကိုရောက်ပြီးဘုရားဖြစ်တော်မူပြီဘုရားဖြစ်ဆိုတာဉာဏ်ကိလေသာကုန်ခန်းတဲ့ အသင့်ကိုရောက်ပြီးတော့အလုံးစုံသောတရားသိနိုင်တဲ့ဉာဏ်နဲ့လည်းပြည့်စုံသွားတာကိုဘုရားပြည့်တယ်လို့ခေါ်ပါတယ်ဒါပါပဲအဲဒါဘုရားပြည့်စုံရောက်တော်မူပြီးအဲ့ဒါကိုဘုရားမြတ်စွာဘုရားဒီညချင်းကျင့်သက်တော်မူခြင်းမရှိဘဲနဲ့ဘုရားပြည့်ရောက်ကျင့်တော်မူတဲ့ညပဲတော့အပြီးရင်မှပြုပြီးတော့ဘုရားတို့ယောဂီပုဂ္ဂိုလ်တွေကျူးစားကြတော့ကြတော့ကောင်းတာပါလေအထူးအားဖြင့်ဟောဒုံဘွားကိုယ်တော်တွေရှိကြတယ်ကြာကြလည်းသူတို့အားမလုပ်နိုင်ဘူး ဒါအမှတ်တရဒီကနေ့ညပြင်ဘုရားပြတော်မူတဲ့နေ့နဲ့လည်းသုံးနေတော့တို့ဒီကနေ့ညပြင်ဘုရားကိုပူဇော်သောအားဖြင့်မယီပဲနဲ့ကျူးစာအားထုတ်မယ်တော့နှလုံးသွင်းပြီးအားထုတ်ရင်သိကောင်းပါမယ်။တရားလည်းတက်ခြင်းလည်းတက်သွားမယ်မတက်လည်းပဲနော်အမှတ်တရကြီးညိုစရာဖြစ်တယ်အာပြုစရာ။တစ်သက်လုံးမမေ့တော့ဘူး။ဒီနေ့ဒီညကချင်းတို့မယီပဲနဲ့ဒီလိုအားထုတ်ခဲ့တယ်ဆိုတာလေးအားပြုရတယ်။ သူများလည်းပြောမယ်ဆိုပြောနိုင်တယ်ဒါမှန်ကောင်းပါလေဒါတော့အဲဒါကြောင့်ဒီဝါကျင်တော့ဒုံလဘကိုတော်တွေကလည်းညမကြည့်မဆက်ဘဲနဲ့အထုပ်ဖို့ရကောင်းတယ်တဲ့ဘုန်းကြီးကညွှန်ကြားခြင်းပါတဲ့တိုက်တွန်းလိုပါတဲ့အဲဒါအထုပ်လို့ရှိရင်တရားလည်းပဲတိုးတက်ခြင်းနဲ့တိုးတက်ပါလိမ့်မယ်မတိုးတက်တော့ဝန်သာစရာကတော့ဒီလိုစရာဖြစ်တယ်နားကောင်းတယ် အဲဒါဗုဒ္ဓမြတ်စွာဘုရားပူဇော်ခြင်းပဲအဲဒီတော့မအိပ်ပါဘူးလို့အားထုတ်နေပေမဲ့တကယ်အိပ်ကျင်လာတော့လည်းအိပ်ကျော်တော့ကျော်ကျင်လည်းကျော်သားမှာပါပဲလားအဲဒါမစိုးရင်ရပါဘူးအိပ်မပြောမှတော့မစိုးရင်ရဘူးကျော်ကျင်လည်းကျော်သားတာထိုင်ရင်လည်းကျော်ကျင်ကျော်သားတာတကယ်သိငိုက်လာပြီဆိုတော့မတတ်နိုင်ဘူးအဲဒါကျိုးစားအားထုတ်ကြဖို့ရပုံညာအစ်တိုက်တော့ပါလေအဲဒီမှာဘုန်းကြီးကဟောလာတဲ့တရားကမဟာရဟုလောဝါရတုကအာနာပါနာ ပိုင်းအာနာပါနာပိုင်းမှာသရုပ်ကသရုပ်ကအိဇာနုပါတိဝိရာဂနုပါတိနိရောဓနုပါတိပရိနိဗ္ဗာန်နုပါတိအဲ့ဒီပိုက်တွေကိုဟောလာတယ်အဲ့ဒီမှာအိဇာနုပါတိရအနိစ္စဆိုတာခန္ဓာ၅ပါးခန္ဓာ၅ပါးရဲ့အနိစ္စဝေရှိသည်ခန္ဓာဓမ္မနုပါဒနာရောက်ဓမ္မနုပါဒနာဓမ္မနုပါဒနာ အဲဒီခန္ဓာဓမ္မနုပါဒနာမှာလည်းဣတိရူပံဣတိရူပဒသမှုဣတိရူပဒအခြင်းကမောစသည်ဖြင့်သတိဓာပါဠိတော်မှာလည်းကြည့်ပါတယ်ဒီနေ့ပါဠိတွေမှာလည်းကြည့်ပါတယ်အဲဒီမှာဣတိရူပံယရုပ်တွေ28ခုလည်းပဲအကျေတဝင်းနာသတင်းလောက်တင်လည်းဟောပြီးပြီးကလတ်တွေပါတယ်နဲ့ပွဲပြီးပြီးတော့တရက်သုံးအောင်တော့ဟောကြမှာရှိဘူးဘယ်သူမှတရက်ပို့ပြီးမဟောနိုင်ဘူးသာပေနယ်ကပုဂ္ဂိုလ်တွေသာပေလောကကပုဂ္ဂိုလ်တွေ ဇာနဲ့ပင်နဲ့ဟောလည်းရှိရုံ27ခုတရက်ပို့ပြီးတော့မွားနိုင်ဘူးသလောက်ပဲဒါပဲတရက်မပို့နိုင်ဘူးဘုရင်ဟောတယ်လို့သိကြမှတော့သိမယ်ကွာအဲ့ဒါကိုယ်မရုပ်တွေသုံးသွားတယ်နောက်ပြီးတော့ဝေဒနာတင်ညာသင်္ခါရဆိုတဲ့စေတသိက်ခန္ဓာတွေဒါတွေကလည်းပဲအဲသံမှုတွေဘာတွေပေးပြီးတော့ဟောပြီးဒါတွေကလည်းပဲတော့သုံးသွားပါတယ်ဝိညာဉ်ဆိုတဲ့စိတ်ကလည်းစိတ်ကိုကိုယ်တဲ့720တပါးဒါတွေလည်းပဲဟောပြီး ပါလာကျွတ်တဲ့လောကီသိက္ခာပြီးဟောပြီးသွားသုံးပါးရဲ့အဲဒါခန္ဓာ၅ပါးရဲ့ဒီယုတ်ဣတိရူပဣတိဝရဏဣတိပညာဣတိသင်္ခါရဣတိဝိညာဏဆိုတဲ့ယောဂီပုဂ္ဂိုလ်ကျုပ်ကိုသေယောအားဖြင့်ယုတ်ဝေဒနာပညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးကိုသေယုတ်တေကိုအားဖြင့်ပြုပုံနေတော့သုံးပြီဒါကအာယုံမပြုတတ်တဲ့ယုတ်တရားဒါကအာယုံပြုတတ်တဲ့နန္တရားဒီနန္တရားထဲမှာလည်း ဒီတရားကခံစားရတဲ့တရားပဲတောင်းဆိုခံစားမှုလေးညာဒီတရားကမှတ်သားရတဲ့တရားမှတ်သားမှုလေးညာပဲဒီတရားကအာယုံပြရတဲ့စိတ်ဝိညာဉ်များပဲဒီတရားကတော့သင်္ခါရပြုရင်အထုံးမှုကိုရောက်တာအောင်ထိုင်အောင်တောင်းသွားအောင်လားပြုရင်အထုံးတဲ့တရားပဲအဲဒီမှာဖတ်တာဝေဒနာတော့မနတိကာရတော့အဲဝိတ္တဝိသရ ပိတိဒုက္ခပိတိလောဘဒေါသမောအလောဘဒေါသမောစသည်လေကိုရအများကြီးပါပဲသင်္ခါရခန္ဓာဆိုတာ50ရှိအဲ့ဒါတွေလည်းဘုံတော်ပြီးပါတယ်အဲဒီခန္ဓာ၅ပါးရဲ့ပြုတ်သိပုံတွေတော့ဟောပြီးပြီဒီနေ့ဟောရမှာကတော့ဣတိရူပသတမှုရရောဣတိရူပသအခြင်းကမောဣတိဤဒီကရူပသယုတ်ဤတမှုရရောဖြစ်ခြင်းဒီဝါဖြစ်ကြောင်းဒီဣတိဤဒီကရူပသယုတ်ရာခြင်းကမောချုပ်ခြင်းဒီဝါချုပ်ကြောင်းဒီ ရုပ်ရည်ဖြစ်ခြင်းချုပ်ခြင်းရုပ်ရည်ဖြစ်ကြောင်းချုပ်ကြောင်းတရားတွေဟောရသောတုဣတိဝေရဏဝေရဣတိဝေရဏယသမုဒယဝေဣတိဝေရဏယအတိုင်းမှာဒီဒီကဝေရဏဤဖြစ်ခြင်းဖြစ်ကြောင်းတရားပဲဒီဒီကဝေရဏဤပြည့်ခြင်းဖြစ်ကြောင်းတရားပဲဝေဒနာဤဖြစ်ခြင်းချုပ်ခြင်းဖြစ်ကြောင်းချုပ်ကြောင်းတရားတွေနဲ့ဟောရမယ်သောသူပညာဤဖြစ်ခြင်းချုပ်ခြင်းဖြစ်ကြောင်းချုပ်ကြောင်းတရားတွေဟောရမယ် သင်္ခါရခေါ်တဲ့စေတသိက်တွေရဲ့ဖြစ်ချင်းချုပ်ချင်းဖြစ်ကြောင်းကြောင်းတွေဟောရမယ်။စိတ်ဝိညာဉ်ရဲ့ဖြစ်ချင်းချုပ်ချင်းဖြစ်ကြောင်းကြောင်းတွေဟောရမယ်။ဒါဟောမှာ။အဲဒီတော့ဖြစ်ချင်းချုပ်ချင်းဖြစ်ကြောင်းကြောင်းတွေကိုတွေ့မြင်နေတာဥရပြညာခေါ်တယ်။ဝိပရိနာမနုပတနေပညာ

ပညာပညာသည်ဝိပဿနာဉာဏဝိပဿနာဉာဏ်ကြီးသူရပဲရဝိပဿနာဉာဏ်ခေါ်တယ်လို့သီတံမိတာမဲ့ကဝေဘာပြီးတော့ဟောထားပါတယ်ပစ္စုပ္ပန်ဖြစ်တဲ့ယုံနာနေတဲ့ပစ္စုပ္ပန်ဆိုတာဘာတော့ဆိုဇာတံရူပံပစ္စုပ္ပန်နာတတနိဗ္ဗာန်လက္ခဏာဝေယဝိပရိနာမလက္ခဏာဝေယ တံအကြောင်းကိုဆွဲရဖြစ်စေဖြစ်သောရူပံယုတ်တရားသည်ပစ္စုပန်နံပစ္စုပန်သည်ဟွာအကြောင်းကိုဆွဲရဖြစ်စေတရားသည်ပစ္စုပန်တရားဆိုတာပฏิဥပ္ပန္နာပฏิအကြောင်းကိုဆွဲနေပြီးတော့ဥပ္ပန္နာဖြစ်နေတယ်ဗျာအကြောင်းရှိလို့ဖြစ်နေတယ်ဗျာအကြောင်းနဲ့မကင်းမဲနဲ့အကြောင်းညို့တဲ့ခါဖြစ်နေတယ်ဗျာဒုံနှချောင်းရိုက်လိုက်လို့ချင်းတောက်ကနေအပန်ထွက်လာအဲ့ဒီအပန်ဟာဒုံနှချောင်း တိုက်ခိုက်မိရင်းနှီးဟူသောအကြောင်းညွှန်တဲ့အခါပေါ်တာပဲအကြောင်းမရှိရင်ဒီတောက်ဆွဲတာမမြင်ဘူးဒုံအကြောင်းတိုက်ခိုက်တဲ့အခါမှပေါ်တယ်မာမာမာမာဝတ္ထုအဲဒုံချောင်းစီတန်ချောင်းစီတယ်မာတဲ့ရာဝတ္ထုနှစ်ခုမာကျော်တဲ့ရာဝတ္ထုနှစ်ခုတိုက်ခိုက်တဲ့အခါမှာဒီမာထွက်အခုဘုန်းကြီးရွတ်ဆိုတဲ့ရွတ်ဆိုနေတဲ့စကားလုံးတွေလည်းပဲဒီလိုပဲအမာရနှစ်ခုတိုက်ပြီးတော့အတန်နေဖြစ်လာတဲ့ကြောင်းတဲ့ခံရင်းတဲ့ သွင်းကတက်လာတဲ့လေလေတွေကအမာရနဲ့သဇာတွေကရှိပြီးတော့နေတဲ့ယုတ်ကအမာရနဲ့ငကုတိုက်ပြီးတော့အမှန်ပြက်လာအဲဗန်တလုံးပြီးတလုံးပြက်လာအဲအကြောင်းညို့လို့ဖြစ်လာတယ်အဲတော့အကြောင်းကိုဆွဲပြီးတော့ဖြစ်နေတဲ့ဥစ္စာပစ္စုပန်ခေါ်တယ်။ဘာတွေလို့ဆိုဇာတံဥပါပစ္စည်းပစ္စုပန်ဖြစ်နေတဲ့ပစ္စုပန်တွေကဖြစ်နေတဲ့ဥစ္စာပစ္စုပန်တရားပဲ ဖောင်းတယ်လို့မှတ်တကဖောင်းတယ်လားသစ္စုပ္ပန်ယုတ်တရားဘိနေမှတ်တကပိန်တက်ပိန်ကြသွားတာသစ္စုပ္ပန်ယုတ်တရားဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်မှအကြောင်းဆွဲပြီးဖြစ်သေးပဲဖြစ်ပြီးမဟုတ်ဘူးဖြစ်လက်တာမဟုတ်ဘူးအဲဖြစ်ပြီးဆိုတာကမနေ့တနေ့ကအရင်လားအရင်နှစ်တွေကဖြစ်ခဲ့တာတွေ အဲဒီနေ့မှလည်းပဲစောစောပိုင်းကဖြစ်ပြီးခဲ့တာတွေမနေ့ပိုင်းတော့ဘယ်လိုဖြစ်ခဲ့တာတွေအဲ့ဒါတွေကအတိတ်တွေခေါ်တယ်လွန်လွန်မရှိဘူးမနေ့တနေ့ကဟိုနေ့ဟိုလဟိုနေ့တွေကခေါင်းသာပင်လာတွေရှိလို့မပြည့်ဘူးအဲတော့မနေ့ပိုင်းကပြီးခဲ့တဲ့ဥစ္စာတွေပြန်စဉ်းစားတယ်လို့လည်းပဲဒီလိုလည်းဥပဒနာဆက်ဖြစ်လာမှာဘူးလောလောဆယ်ပြည့်စက်ကြည့်ရတယ်ပြည့်စက်ပြည့်စက်ရုပ်ပြည့်စက်ပြည့်စုံပါနေမှာဖြစ်တာဥပ္ပယရဲ့ညာ အဲဒါကိုဖြစ်ပေါ်တဲ့အောင်းသေးမှာဆိုရင်အဲဒါပြစ္ဆုတ်ပန်တရားပဲပေါင်းတယ်လာတဲ့ယုတ်တောင်းတဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောဝါယောဓလွန်ကဲပြီးတော့နေတဲ့ယုတ်ဝါယောဓခေါင်းဆောင်ပြီးတော့ဖြစ်နေတာပထူလည်းပြန်ပါပါတယ်ဘယ်ထဲကတောင်းနေလှုပ်ရှားတဲ့သဘောထဲမှာအဲမှာကြားနာတဲ့သဘောနှူးညံ့တဲ့သဘောလည်းပါတာပဲဒီထဲမှာသူလည်းရှိပါတယ်ပူရအေးတဲ့သဘောလည်းဒီထဲရှိတာပဲဒီသောတာဒါလည်းပါတယ် အဲအစိုးရအတိုင်းနဲ့ဖွဲ့စည်းတဲ့ဓာတ်ဒါလည်းပဲရှိတယ်ပဲအဲမှာဒါမဲ့ဒါမရှိရင်လည်းရုပ်တွေခွာကျဲပြီးတော့လွဲ့စင်ပြက်ကုန်မယ်လို့တခုနဲ့တခုနဲ့တွဲပြီးတော့ဆိုရသဘောတွေအာဘောရလည်းဒီထဲမှာရှိတာဒါကြီးလေးပါလုံးအကုန်လုံးရှိပါတယ်ဒါပေမဲ့သင်ကြားတာကတော့ပေါင်းတယ်ဆိုတာတောင်းတယ်သဘောတင်းတယ်သဘောလို့ကြားတယ်သဘောသင်ကြားတယ်ဒါဝါယောရပဲပိန်တဲ့အခါလည်းဒီတိုင်းပဲဝါယောရပဲအဲဒီဝါယောရကိုသိရမှတ်တော့ပေါင်းတယ်ပိန်တယ်မှဒီဝါယောရကလေးကိုသိရဒီဝါယောရအဖြစ်သေးပဲ ဒီပြီးတာမဟုတ်ဘူးဒီပြီးထုတ်ပြီးကြောက်ပြီးတာမဟုတ်ဘူးယခုသလို့တဲ့ပြည့်နေတဲ့တည်းကနောက်ပြီးတော့နောင်မှဖြစ်မဲ့ဥစ္စာမဟုတ်မဖြစ်သေးတာကိုတွေးပြီးယူရတာမဟုတ်ဘူးတကယ်ကိုဖြစ်ပေါ်နေတယ်ဒီအဲ့ဒါပြစ္ဆုတ်ပါမယ်ကွေးတယ်ဆိုရင်လည်းကွေးတဲ့သဘောအဲ့ဒီမှာလည်းတောင်းတင်းလောက်ကြတဲ့သဘောဒါလည်းပြစ္ဆုတ်ပါကြွတယ်လှမ်းတယ်ဒါလည်းပဲတောင်းတင်းလောက်ကြတဲ့သဘောပြစ္ဆုတ်ပါမယ် အကုန်လုံးပြစ္ဆုတ်ပါမယ်ကိုယ်ထဲမှာတကယ်ရှိနေတဲ့တရားရှိရဆိုရင်ရှိတဲ့နေရာကရှိရတယ်ယုတ်ဒါလည်းပြစ္ဆုတ်ပါအဲဒါဇာတာရူပပြစ္ဆုတ်ပါဏံမျက်စိကမြင်နေကြတဲ့သတိမှာပဲခါကလာမျက်စိယုတ်အသင်းယုတ်အဲဒါပြစ္ဆုတ်ပါမယ်ရှိသေးပဲနားတဲ့ကြားတဲ့ခါမှာကြားတယ်မှရင်နာယုတ်အသံယုတ်ဒါလည်းပြစ္ဆုတ်ပါနာတဲ့ခါမှာနှာခေါင်းယုတ်အနာယုတ်ပြစ္ဆုတ်ပါမယ်စားတဲ့ခါမှာလျှာနဲ့ရရတာယုတ်ပြစ္ဆုတ်ပါမယ် တွေ့ထိတဲ့အခါမှာသူပြောတာနဲ့သူတို့ပါပဲတွေ့ထိတာကတော့ကိုယ်နဲ့ရှိပြီးရတဲ့ယုတ်လက်စုပ်ပါမယ်ဒါပြီးတော့ယုတ်တရားတွေဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းမှသာသာရူပပိစုတ်ပါလားသာသာတို့ဖြစ်စေပိစုတ်ပါယုတ်ဤနိဗ္ဗာန်လက္ခဏာဖြစ်ပေါ်ခြင်းလက္ခဏာဤဥရိယောဥရိယာမိဥရိယောဖြစ်ခြင်းဥရိယဗယဥရိယဗယဥရိယကဖြစ်ခြင်းဖြစ်ဆိုတာဘာလို့လဲနိဗ္ဗာန်လက္ခဏာ ဖြစ်ပေါ်လာတဲ့အစာပိုင်းရှင်းဥစ္စာဖြစ်ပေါ်လာတာပဲတဲ့ဖောင်းနေမှတကဖောင်းစာလေးပေါ်တယ်ဖောင်းဆုံးပေါ်တယ်တဖောင်းမှာအစာဆုံးဖောင်းကျလာတာနဲ့နောက်ဆုံးရသွားတာနဲ့ဒီနှစ်ခုကအစာဆုံးပဲအဲဒါပါဏတိပါဏတိပစ္စုပ္ပန်ခေါ်တဲ့ဝါယောဓာတခုတည်းတော့မဝါယောဓာတွေအများကြီးပေါ့တောင်းနှင်းလောက်ကြတဲ့ဝါယောဓာတွေဆက်ဆက်တခါတဲ့ဖောင်းတယ်ဆိုတက်လာတဲ့ဝါယောဓာတွေတောင်းဆင်းပြီးတက်လာတယ်အများကြီးပေါ့အဲဒါတွေမျိုးလူတွေ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 အဲစတယ်ညာညာလမ်းနဲ့ပဲလမ်းနဲ့သွားတယ်စသည်မှတ်ရတယ်ဒီတိုင်းပဲအစနဲ့အဆုံးနှစ်ခုရင်ပိုက်ချပြီးရင်ပါဠိပစ္စုပ္ပန်အစိတ်စိတ်ပိုင်းပိုင်းနဲ့ဒီနဲ့ပြက်ပြက်သွားတာတွေသိနေလို့ရှိရင်ဒါခဏပစ္စုပ္ပန်ခေါ်တယ်ညာညင်လာတာဒီခဏပစ္စုပ္ပန်နဲ့ပဲပြီးပါဇာတာရူပံပစ္စုပ္ပန်ံဇာတံဖြစ်စေသောယူမယုတ်တိပစ္စုပ္ပန်ံပစ္စုပ္ပန်မြည် သာသာတို့ပြစ္ဆေပစ္စုပန်ယောဤနိဗ္ဗာန်လက္ခဏာအစဖြစ်ပေါ်ခြင်းလက္ခဏာဤဥရေရောဥရေယနိဥရေယဥရေယဆိုတာလည်းဖြစ်တယ်ဆိုတဲ့အဓိပ္ပာယ်ရှိပါတယ်ဥရေယဖြစ်တက်လာတယ်မရှိရကနေရှိပြီးပေါ်လာတယ်လို့ဆိုတယ်ဝိပရိနာမလက္ခဏာပြောင်းလဲဖောက်ပြန်ရင်ဂုံရင်းပြည့်ခြင်းသဘောဒီဝရောဝရနိဝရဆိုတာဂုံတယ်ကြောက်တယ်ပြည့်တယ်အဲဘောင်းတဲ့သဘောလေး ဘုံဆုံးသွားကြောက်သွားဒီရင်းနဲ့ကြောက်ကြောက်သွားဒီလိုပါလေဝိရတဲ့ဘောလေးရွေ့တဲ့ကြောက်တယ်ရွေ့တဲ့ကြောက်တယ်ကြောက်သွားတာဝိပရိနာမလက္ခဏာကုန်းကုန်းသာကြောက်သွားတယ်အခုရွတ်တဲ့အတန်လေးတွေနားထဲမှာကြားပြီးတော့ကြောက်သွားတာမျိုးပေါ့နားထဲမှာအသေးသေးအတန်လေးတွေကြားတာကြားပြီးရင်လည်းကြောက်သွားတာကြားပြီးကြောက်ကြားပြီးကြောက်ကြားပြီးကြောက်ဒါစနဲ့အဆုံးနေတာစပိုင်းကပေါ်လာတာကဥရိယအဆုံးပိုင်းကြောက်သွားတာကဝေယ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 သောတုဝေဒနာရှုတဲ့ခါကာလလည်းပဲဒီတိုင်းပါပဲဇာတာဝေဒနာပိစုပါဏဇာတာဝေဒနာဖြစ်စေသောဝေဒနာသည်ပိစုပါဏပိစုပါမည်သာသာတော်ပိစုပါဝေဒနာ၏ဥပ္ပယနိဗ္ဗာတိလက္ခဏာအစဖြစ်ပေါ်ခြင်းလက္ခဏာသည်ဥရိယဥရိယာမည်ဒီဝိနာ လက္ခဏာပြောင်းလဲဖောက်ပြန်ခြင်းကိုငင်းပြည့်ခြင်းလက္ခဏာသည်ဝရောဝရမည်ဥပဒနာဖြစ်သည်ပြည့်သည်ပေါ်သည်ပြောက်သည်ဟု သူမြင်သောအသည့်ဉာဏ်ဉာဏ်မြည်ဝေဒနာလေးညောင်းနေညောင်းနေမကြတာပါလေတို့ကြီးရဲ့ကြားတော့တယ်ညောင်းညောင်းတော့ပူဇာတွေကပေါ်လာညတာတွေမှားတယ်ညောင်းနေညောင်းနေပူရဲပူရဲနားရဲနားရဲမှတ်ဓမ္မသမဂ္ဂကတော့ညောင်းတာတော့ကြားမှာပဲဒီတညောင်းကြောက်သွားတယ်ညောင်းစပြီးတယ်ညောင်းဆုံးပြီးတယ်အလဲကောင်မာရအပိုင်းပိုင်းတော့ပြမတင်ဘူး ဘူတာလည်းဒီတိုင်းပဲနာမလည်းဒီတိုင်းပဲစနေဆုံးတော့ကြာမှကြောက်တယ်လို့ဒီလိုသိတာပဲအဲ့ဒါသာဏတိပစ္စုပန်ရဲ့ဥရိယဝေယအဖြစ်ပြကိုသိတာဒါလည်းဥရိယပြညာမှာပဲညာရင်လာပြီဆိုတော့အဲ့ဒီမှာမှမှရင်မှရင်ဓမ္မတကဓမ္မတကပြောင်းညောင်းတယ်ဆိုတော့ညောင်းပြောက်တာညောင်းတယ်ဆိုတော့ညောင်းပြောက်တာကူတယ်ဆိုတော့ကူပြောက်တာနာတယ်ဆိုတော့နာပြောက်နာတယ်ဆိုတော့နာပြောက် နာနာကြတယ်မကောင်းနေတဲ့ခန္ဓာလေးဒုက္ခဝေဒနာတွေများမှရသိကောင်းတာအဲဒီမကောင်းဆိုင်နေတာဖြစ်တဲ့ခါလေးများအမှတ်တတိညာကစောစောကလေးလာတာလို့ရှိရင်ပေါ့လေတိုင်းပြီးတော့မှလိုက်လို့ရှိရင်ဒီမကောင်းဆိုင်နေတာဖြစ်တယ်မခံရတဲ့ဝေဒနာလေးတွေကဝေဒနာကရွရကနေဒီနာကရွရကနေမခံရတဲ့သဘောလေးပေါ်ပြီးကြောက်ပေါ်ပြီးကြောက်ပေါ်ပြီးကြောက်ဒါလေးတွေစနဲ့အဆုံးနဲ့စနဲ့အဆုံးနဲ့စနဲ့အဆုံးနဲ့အပိုင်းပိုင်းလေးတွေ တပိုင်းစီတပိုင်းစီပိုင်းခြားပြီးတော့ဒီအမှန်ကောင်းတယ်အဲဒီလိုသိရင်သိရင်ဝေဒနာတွေအပြောက်သွားတာလေယောဂဝေဒနာတွေပြောက်သွားဒီနည်းနဲ့ပြောက်တာဒီဥရိယပြညာနဲ့ဥရိယပြညာနဲ့မှာပฏิသမုဇဉ်ပါတယ်ဓမ္မဝိဇ္ဇသမုဇဉ်ပါတယ်ဝိရိယသမုဇဉ်ပါတယ်ပိဋိသမုဇဉ်ပါတယ်ပိဋိဆိုနှိမ့်ပင်အားရမှုပဲနာကောင်းတယ်ပါရိသမုဇဉ်ပါတယ်သမာရိသမုဇဉ်ပါတယ်ဥပ္ပခသမုဇဉ်ပါတယ်အဲဒီဘုဇဉ်ခုနှစ်ပါးတရားတွေကပါလာတော့ ဝိဇ္ဇကုဏဘာတရားတွေအစွမ်းအာနုဘောကြောင့်ယောဂဝေဒနာတွေကြောက်တယ်။အာဩဇရာတချို့သိကုလို့မရနိုင်တဲ့ယောဂတွေတော့ကြောက်။ယုံကြတော့တယ်မကောင်းဘူးဒါပေမဲ့ယောဂကလည်းရှားကြောက်လို့ယုံမှမှာပဲမှားရမှာပဲသူက။တော်ကြီးကြီးယောဂတွေကိုကြောက်ပါတယ်အမှန်အကြပါတယ်သူကအင်းအစဉ်သင်သွားရင်သိနေကြတယ်ယောဂဝေဒနာကြောက်။အဲ့ဒါမှတ်တိုင်းမှတ်တိုင်းမှတ်ရတဲ့ဝေဒနာလေး ။ကောင်းတဲ့ဝေဒနာဖြစ်ဆိုးတဲ့ဝေဒနာများသားချင်းတော့ဆိုးတဲ့ဝေဒနာတွေမှတ်ရတယ်။ကောင်းတဲ့ဝေဒနာကြတော့ကောင်းတဲ့ဝေဒနာလည်းပဲသင်ကြကြတာဖြစ်ခဲတာဖြစ်ပြန်တော့လည်းပါရနေတာတွေတဲမမှတ်နိုင်ဘူးအဲဒီကြတော့မကောင်းတဲ့ဝေဒနာတွေကြတော့ဒါတွေကတော့သင်ကြတဲ့သင်ကြတော့မှတ်ရပါတယ်ဒီမှာ။ညောင်းတာပူတာနာတာကျင်တာကြိုက်ခဲတာမောတာပန်းတာအဲမခန္ဓာတာနေတိုင်းချက်တာအဲဒီသဘောကြီးဒီကောင်းတိုင်းသာရှိတဲ့ပုဂ္ဂိုလ်ယောဂဝေဒနာရှိတဲ့ပုဂ္ဂိုလ်ဒါလေးခဏခဏမှတ်နေရတာပဲ။ နာကောင်းပါလေလားပါတိုင်းပါတိုင်းလည်းပျောက်ပျောက်သွားတယ်သက်သာပါတယ်ဒီလိုထင်တာရှိတယ်ယောဂဝေဒနာလုံးလုံးမပျောက်တော့မှအဲ့ဒီဖြစ်တဲ့ကလေးတွေပြီးရင်လားကသိနေရကြတယ်နာကြတယ်အဲ့တော့မှတ်တယ်အဲ့ဒါဝေဒနာကြီးအဖြစ်ဝေဒနာကြီးအဖြစ်ကိုသိနေတာဝိရိယဝရညာသောတုစင်ညာကြီးအဖြစ်အဖြစ်မှတ်သားတယ်တော့စင်ညာဒါကဝေဒနာလုံးမသိကြဘူးစင်ညာဒါနဲ့ဒီစုံတစ်ခုကိုသူးစိုက်လိုက် နှလုံးသွင်းတဲ့အခါတွေအဲဒီဒုက္ခတွေမှာမှတ်သားတဲ့ပေါ်တွေရှိတယ်။အဲလူကြီးဖြစ်တဲ့ပုဂ္ဂိုလ်ကနေပြီးသုံးတရားကိုမှားကြတာတွေနားထောင်နေတဲ့အခါမှာမှတ်ရတယ်။ဘာပြောတယ်။ဘာကိုဘာကိုညွှန်ကြားတာပဲ။ဘာကိုရည်ရွယ်တာလဲဆိုတာမှတ်ရတယ်။အဲဒီလိုမှတ်သားတဲ့ပေါ်ပညာလေးအစနဲ့အဆုံးပြည့်တဲ့ပညာကသင်ရတဲ့လူကလည်းပညာပြီးတော့သင်္ခါရခေါ်တဲ့ဖတ်တာတို့စေရနာတို့မနစိကာရတို့ အဲဒီသဘောတွေဒါကတော့ဗာဒါကတော့သင်ကြတော့ဆိုကိုယ်ရယ်ဆနဲ့ထိုင်နေထားတယ်အဲဒီလိုပြုလုပ်တဲ့အခါတွေမှာကိုယ်မယ်ဆမယ်ထိုင်မယ်ထားမယ်သွားမယ်လာမယ်ကြံစည်တာတွေရတယ်သင်္ခါရခန္ဓာတွေပဲအဲဒီမှာကိုယ်လိုက်ဆလိုက်ထိုင်လိုက်ထားလိုက်သွားလိုက်လာလိုက်ခိုင်းနေတယ်လို့ပဲသူကသင်္ခါရကပြုလုပ်တဲ့သဘောသူကလုပ်နေတာအဲဒါလေးပေါ်တိုင်းပေါ်တိုင်းမှားရတယ်အဲဒါလည်းသင်ကြပါတယ်ဖြစ်ပြီးပြက်သွားတာပဲအပိုင်းတိုင်းနဲ့ပြီးတော့စိတ်ကူးစဉ်းစားကြံစည်မှုတွေစိတ်ကူးတဲ့စိတ်ကူးတဲ့ ဒီကုစိတ်တိုင်းဒီတိုင်းမှာဒီကုလေးတွေအပြည့်အပြည့်ပဲမှတ်တင်ကြပါတယ်အဲဒီလိုပြည့်စဲပြည့်စဲပြည့်စုံပါဖြစ်တဲ့ရုပ်ဝေဒနာသညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးတရားကြီးစပေါ်လာတဲ့ဖြစ်မှုသုံးဆောင်သွားတဲ့ပြည့်မှုစနဲ့အဆုံးနဲ့အပိုင်းအပိုင်းအပိုင်းပိုင်းနဲ့တခါလဲအပြပြပြပြနဲ့ခင်လို့ရှိရင်ကုရိယရိယညာမယ်ဒီဥရိယရိယညာဘယ်လောက်အားထုတ်ရင်ဖြစ်နိုင်တယ်လဲဆိုလို့ရှိရင် ဆရာသမားတွေညွှန်ကြားတဲ့အတိုင်းအားထုတ်ရင်လင်္ကာ9ရက်အတွင်းတော့ဖြစ်တာလားများပါတယ်။ဒါပေမဲ့တချို့ကဆရာသမားတွေပြောတဲ့လင်္ကာအားမထုတ်ဘူးကြော့နေတာလည်းရှိတယ်စဉ်းစားနေတာလည်းရှိတယ်အဲ့ဒါတွေအချိန်ကြီးသိကုန်တယ်။အဲဆရာတွေပြောတဲ့အတိုင်းဆရာတွေကတပိနာတွေလို့ပြောတာပဲ။တို့ကနားမလည်သေးဘူးဆိုရင်နေထားပြီးတော့မာမာနာချပြီးတော့ပြောတဲ့အတိုင်းအခုဒီမတိုင်းလိုက်နာပြီးအားထုတ်လို့ရှိရင်ဒီ9ရက်အတွင်းကတော့ဖြစ်တတ်ပါတယ်။အဲဒါပါရမီက ည်းနည်းနှုတ်နေလို့နှုတ်နေလို့မဖြစ်တဲ့ပုဂ္ဂိုလ်လည်းနည်းနည်းပါးပါးတော့ရှိမှာပေါ့လေများသောအားဖြင့်တော့သူကဖြစ်ပါတယ်ဒီမှာခொနည်းအဖြစ်ဖြစ်တတ်တယ်ဥစ္စာဒါစဉ်းစားသိမြင်နေတဲ့ပုဂ္ဂိုလ်တွေကတော့သူခொနည်းလည်းမဖြစ်ပါဘူး10ရက်လည်းမဖြစ်15ရက်လည်းမဖြစ်သူတစ်လလည်းမဖြစ်ပါဘူးတစ်လသုံးလလည်းမဖြစ်ပါဘူးဖြစ်ပါဘူးဒီလိုပုဂ္ဂိုလ်လည်းရှိတာနည်းတော့နည်းတယ်ဒီလိုပုဂ္ဂိုလ်ကတော့စဉ်းစားသိမြင်တဲ့ပုဂ္ဂိုလ်သူလည်းရောရောတိရောတော်လေးအားထုတ်နေတော့အဲ့ဒီတော့ဝိရိယပြညာကိုမရောက်တဲ့ပုဂ္ဂိုလ်လည်းရှိတယ်ကွာ စွန့်စွန့်စားစားနဲ့အာထုံမှာနာယိတံပိရိလမာရဝနာယိတံအပိနဓမ္မသနိဗ္ဗာန်အဓိကတဗံသဗ္ဗဒုက္ခဗမောသနံမြတ်စွာဘုရားဟောတာသဗ္ဗဒုက္ခဗမောသနံအလုံးစုံသောဆင်းရဲတို့ကိုဖြေရဆွံ့လို့ရဖြစ်သောဤကနိဗ္ဗာန်ဒီနိဗ္ဗာန်ကိုသီတိလာအာရဝါရော့ရော့လေးအားထုတ်၍နအဓိကတဗံ မသိအပ်မရောက်အမရောက်နိုင်လုံးဝဆင်းရဲစွန့်ရဖြစ်တဲ့နိဗ္ဗာန်တဲ့သေးသေးကိုယ်ကိုယ်မဟုတ်ဘူးလောကမှာစားတော့နေထိုင်ရေးလုပ်ငန်းတောင်မှပေါ်တော်တော်လုပ်လို့ရှိရင်စားရေးတောင်ရေးမပြည့်စုံတော့ဘူးကျိုးကျိုးစားစားလုပ်ရတယ်ကျိုးစားလုပ်မှဒီနေ့စားဒီနေ့စားစားဖို့တောက်ဖို့ရရတယ် တော်တယ်မှာလုပ်တဲ့လယ်သမားတွေဘာတွေဆိုလို့ရှိရင်သွေးတတိကြအောင်နှံလို့ရတာပဲရေတူးနေတဲ့ပုဂ္ဂိုလ်တွေနှံလို့ရတယ်အဲသူတို့အထေရတွေမှာကြီးထမ်းတဲ့ပုဂ္ဂိုလ်တွေဆမ်းမြင်ဝတ်ရတာမှာပဲလာပါဦးသိကြမှာပါကြောက်တယ်တော်ကောင်းတယ်သူကတော်အားထုတ်ရတာပါပဲတက်တက်တာတာမဟုတ်ဘူးကိုယ်ကလည်းမပြေဘူးလုပ်ရတယ်နဲ့စေယုံတွေဘာတွေမှာလဲအလေးပင်တွေကိုမှားရထမ်းရတယ်တော့လည်းပဲအားထုတ်ရတာပါပဲ ကိုနေကိုညဒါနာတွေအလုံးသမားတွေနဲ့ဒီလိုအာထုတ်ပြီးလုပ်ရတာဘောဝသားသားတွေလို့လို့ပြတာမဟုတ်ဘူးအခုကအဲဒီလိုတနည်းစာလေးတော့မဟုတ်ဘူးတသံတရားလုံးတွေ့သွားမဲ့ဆင်းရဲတွေအကုန်လုံးညှင်းစေနိုင်တဲ့လုပ်ငန်းကြီးတဲ့ဒီနေ့ပါသေးသေးကိုယ်မူသဘာဒုက္ခဗမောစနာအလုံးစုံဆင်းရဲတွေကိုဒီရာဆွန့်လို့ရာဖြစ်တဲ့နိဗ္ဗာန်တရားတဲ့သေးသေးကိုယ်မဟုတ်အဲလိုကြီးကျယ်တဲ့ သင်ရတဲ့ဘုရားများအကုန်ငြိမ့်စေနိုင်တဲ့နိဗ္ဗာန်ကိုသီတိလာအာရပါရော့ရော့လေးအားထုတ်လို့ကတော့နာအဓိကဓမ္မမရောက်နိုင်မသိနိုင်ပါဘူး။နာယံအပိဏဓမ္မသာအပိဏဓမ္မသာအနည်းငယ်တော့အာသွမ်းမြဖြင့်နာအဓိကဓမ္မဣဒံဒီနိဗ္ဗာန်ကိုနာအဓိကဓမ္မမရအမရနိုင်မရောက်ပါမရောက်နိုင်မသိနိုင်အပိဏအနည်းငယ်တော့အာသွမ်းလေးလုံလဝိရိယလေးမထုတ်ဘဲနဲ့တသက်တာတာလေးရော့တော်တော်လေး ပို့ပြီးတော့အားထုတ်တယ်ကတော့ဒီနေ့ပါမရောက်နိုင်ဘူးတဲ့ရှင်းရှင်းရင်းရင်းကြီးထားတယ်အသွမ်းပြီးအဲကိုကညာရှိတယ်ညာအသွမ်းပြီးအကုန်အကုန်စွန့်ပြီးတကလားအားထုတ်မှရောက်တာဒါကြောင့်ဆရာသမားတွေပြောတယ်တဲ့ရှင်းရှင်းရင်းအားထုတ်ရတယ်ဘာမှစဉ်းစားမင်းပြောတဲ့တိုင်းဖောင်းနေပင်ရမှဆိုဖောင်းနေပင်ရမှဒီဒါဟုတ်မှမဖို့အောင်လားဘယ်လိုကကိုကောင်းမှပါလိမ့်ဘာသာတွေနဲ့အညွှန်းညောက်တွေတဲ့မနေနဲ့သူက အဲလူတိုင်းမှအောင်နေပိန်နေဆိုင်နေပြီးရဲ့တခုပြီးတခုဇက်တိုက်တာမှန်းနေမှန်းနေလို့ရှိရင်အဲ့ဒါ9ရက်အတွင်းကတော့ကိုပြောတဲ့ဥရိယဗျာညာဖြစ်မှာပဲဥရိယဗျာညာဖြစ်ရင်နာကောင်းပါလေအယောင်လေးနေလည်းပေါ်တယ်ဒီဒီပါတာကြီးတွေပေါ်တယ်ဝမ်းနဲ့ဝမ်းသာမှုတွေကိုယ်စိတ်တွေတက်ကြမှုတွေအမှန်တန်နေလို့ထိုင်တော့ကောင်းမှုတွေအမှတ်တတိတွေ အမှန်များနဲ့တတိတွေမမမိတာကိုမရှိဘူးမသိတာကိုမရှိဘူးသုသဆင်နေနိုင်မယ်ဆိုရင်ယုံနာတရားအိစ္ဆရုပနာတရားတွေညာရှင်းရှင်းနေတာပဲတရားများဟောရလို့ချင်းသိကောင်းနိုင်တယ်တော့အောင်မေလေဆိုတော့ဟောလို့တော့တဲမဖြစ်ဘူးသူကသူ့ညာနဲ့သဘောပေါက်တယ်အဲ့ဒါအမှန်ကောင်းပါလေဒီဝိရိယပြညာမောတာပြသိကောင်းအဲ့ဒီရောက်သွားပြီဆိုလို့ချင်းလည်းဒီယောဂီကနိဗ္ဗာန်ရောက်ဖို့သေချာပြီကျေဆက်ပြီးအားထုတ်သွားလို့ချင်းမကြောက်နိဗ္ဗာန်ရောက်တော့မှဆက်အားမထုတ်လို့ရနာနေတော့အဲ့ဒါတော့မတတ်နိုင်ဘူးပေါ့လေ ဆိုတော့လည်းများသောအားဖြင့်ဒီညာကောင်းရောက်တဲ့ပုဂ္ဂိုလ်ကတော့ဆက်အားထုတ်တယ်အကြောင်းမညို့လို့ယခုဆက်အားမထုတ်နိုင်တဲ့နောင်တနေ့တစ်ချိန်မှသူအားထုတ်ဖြစ်တာပါပဲဥရိယဗျာညာကောင်းရောက်သွားလို့ရှင်သိနေကြတယ်အဲဒါကြောင့်ညာလေးတော့ကြောင်အားထုတ်ကြမနာကောင်းပါလေခုလို့နေရာရအားရတဲ့အခါတချို့ကလည်း9ရက်လောက်တချို့ကလည်း10ရက်လောက်တချို့ကလည်းပဲအဲ15ရက်လောက်ဒီလိုလာအားထုတ်ကြတယ်အဲဒါပါရမီထူးတဲ့ပုဂ္ဂိုလ်တွေတော့ဒီရဲ့အတွက်မှာ ညာစဉ်အပြည့်စုံရသွားတဲ့ပုဂ္ဂိုလ်တွေပဲတဝိတ္တမေတော့ရှိတာပေါ့နည်းပါတယ်တဝိတ္တမေဆိုတဝိတ္တမေလေးပါလူတရားမှတရားနေရာမှတရားတော့ရှိတာနည်းပါတယ်ဒါပြည့်ပြည့်ပြည့်သွားတဲ့ပုဂ္ဂိုလ်တွေရှိတော့ရှိပါတယ်မပြည့်သေးတဲ့မပြည့်သေးစေကမဟုတ်ပါဘူးဟောဒီဥရိယဗျာညာတော့ရောက်သွားရင်နေရာကြပြီသိနေရာကြတယ်နေရာကြတယ်အဲဒီဥရိယဗျာညာဥရိယဗျာညာအချင်းချုပ်အားဖြင့်တော့ပေါ်တိုင်းပေါ်တိုင်းနေမှ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 ကြားတယ်အပန်လေးလည်းကြားပြီးကြောက်တာကြားပြီးသားလေးလည်းပြီးပြီးကြောက်တာအဲဒါမှတ်တိုင်းမှတ်တိုင်းအစနဲ့အဆုံးနဲ့ပေါ်ပြီးပြောက်ပြောက်သွားတာတွေသိနေတာဥရိယဗျာညာတဲ့အဲ့ဒါမှအဖြစ်ပြကိုသိတာဖြစ်ပြဖြစ်ပြဖြစ်ပြသူကဆိုပြီးတော့ရှိတယ်ယူကောင်းမှုလို့တော့မဟုတ်ပါဘူးဒါပေမဲ့အဲ့ဒီလိုဆိုယုံနဲ့တော့ဖြစ်ပြတာမတင်ဘူးတကယ်ဖြစ်ပေါ်လာတဲ့တရားလေးတွေသိမှသုံးတော်တာလေးတွေသိမှ ဥမာကိုယ်တိုင်ဝေဒနာနားနေတာပေါ်တယ်ဆိုတော့အဲ့ဒါလေးကိုနာကနာတယ်မှလိုက်ရင်နာကလေးပေါ်ပြီးကြောက်နာကလေးတကယ်ဖြစ်ဖြစ်ဖြစ်တဲ့ဇုံနေလို့ရှိရင်လည်းပဲနာကလေးပေါ်လိုက်ကြောက်လိုက်နာကလေးပေါ်လိုက်ကြောက်လိုက်ဒီပိုင်းဒီပိုင်းနေသင်သွားလို့ရှိရင်တော့သဘာဝကြမှာပါပဲဒီလိုမဟုတ်ဘဲနဲ့ကိုကဖြစ်ဖြစ်ဆိုရုံနဲ့ကတော့အဲဒီဖြစ်ဖြစ်ကိုသိတာမဟုတ်ပါဘူးဒီလိုသိတာမဟုတ်ဘူးသူကအဲရှင်းရှင်းနဲ့ပေါ်လာတဲ့သဘောတွေပေါ်ပြီးကြောက်ပေါ်ပြီးကြောက်တယ်လို့သိရတယ် အဲဒီလိုသိလို့ရှိရင်ဒါဥရိယဘေယညာနဲ့ဥရိယဘေယညာဥရိယဘေယအပြည့်အပြည့်ကိုသိတဲ့ညာအဲဒီသိတဲ့သိတဲ့ညာရောက်လို့ရှိရင်သိဉာဏ်ကြတယ်အဲဒီတော့ဖြစ်ပြကိုသိရဲ့ရူပခန္ဓာကဥရိယံပတ္တနာဂတိလက္ခဏာနေပတ္တိဝေယံပတ္တနာဂတိလက္ခဏာနေပတ္တိစသည်ဖြင့်ပိဋကမေရဏကဝေဘာနေကြတာလေအဲ့ဒါဘုဒ္ဓတာရှင်တဲ့နေခေါ်ရအောင်အဲလူရင်းကတော့ဖြစ်ပြ ပေါ်လာတဲ့သဘောကြောက်တာတဲ့သဘောလေးသိနေတာဒါတွေလိုရင်းပါပဲဒါတွေလည်းဒီသီလမိတာမဲကဝေဘာနာတယ်ရုပ်အဖြစ်ကိုသိလို့ရှိရင်လက္ခဏာပေါင်းဘယ်လောက်သိတယ်လဲရုပ်အဖြစ်ကိုသိလို့ရှိရင်လက္ခဏာပေါင်းဘယ်လောက်သိတယ်လဲရုပ်ရပြည့်ပြီးလို့ရှိရင်လက္ခဏာ၅ခုသိတယ်အပြည့်ပြီးလို့ရှိရင်လက္ခဏာ၅ခုသိတယ်ပြည့်ပြည့်နှစ်ပါးလုံးဆိုရင်တော့လက္ခဏာ30ခုသိပြီတဲ့ဒီဘက်ခန္ဓာနဲ့စတယ်တို့သူဝေဒနာခန္ဓာရပြည့်ပြီးရင်လည်း ၅ပါးပြည့်ပြင်လဲ၅ပါးဖြစ်ပြင်၅ပါးလုံးသိရင်၁၀ပါးဝိညာဉ်ခန္ဓာ10ပါးသင်္ခါရခန္ဓာက10ပါးဝိညာဉ်ခန္ဓာရဲ့ဖြစ်ကိုသိရင်5ပါးဖြစ်ကိုသိရင်5ပါးဖြစ်ပြန်တစ်ပါးလုံးသိရင်10ပါးဆိုတော့အားလုံးခန္ဓာ5ပါးမှာ10ပါးစီ10ပါးစီဆိုတော့90ပေါ့ဥရိယဝရလက္ခဏာ90ကိုသိတယ်ဥရိယဗျာညာရောက်တဲ့ပုဂ္ဂိုလ်ကဒီလက္ခဏာ90ကိုသိတယ်ဒီကနားနဲ့မှလည်းတွေ့ပြီးတာတော့မဟုတ်ပါဘူး မှရင်မှရင်နဲ့ပေါ်လာလိုက်ကြောက်သွားလိုက်ဒါလေးသိနေတာပါပဲအဲ့ဒါလေးသိနေုံနဲ့အကြောင်းလက္ခဏာတွေရောစပ်ပြီးတော့အကြောင်းလက္ခဏာတွေ၄ပါးရောထည့်ပြီးတော့ဉာဏ်တေချာနဲ့တွက်ပြီးတော့ဝေဖန်ထားတာကိုဒါဒေသနာနည်းပဲအဲယောဂီပုဂ္ဂိုလ်တွေတရားထုတ်ပေါ်ရတာမဟုတ်ပါဘူးဒါပေမဲ့လို့ဘုသူတ္တဘယ်လောက်လဲကြားဘူးထားအောင်မှာအဲဒီတော့အရင်မကြားဘူးလို့ရှိရင်ဘုသူတ္တတက်တက်လေးလာနေတဲ့ပုဂ္ဂိုလ်တွေကသူတို့ဟာမဟုတ်တယ်လို့ထင်တာရေးကြည့်တာကတော့အဲ့ဒါကရေးကြည့်တာမဟုတ် တကယ်ဖြစ်ပြနေတဲ့တရားတွေဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဒါတွေ့နေဖို့အရေးကြီးတယ်အဲ့ဒါတွေသိတွေ့ရင်မှလိစ္ဆာတွေပါလေဖြစ်နေတယ်ဟုတ်ရမယ်မအဲခန္ဓာ၅ပါးမှာအကြောင်းလက္ခဏာက၄ပါးရှိပြီဖြစ်ခြင်းလက္ခဏာကတစ်ပါးနဲ့ဆိုရင်၅ပါးရှိပြီဖြစ်ခြင်းလက္ခဏာကတစ်ပါးနဲ့လည်း၅ပါးရှိပြီအဲ့ဒါလေးတွေကိုနားလည်ရအောင်လည်းဒီမှာခန္ဓာ၅ပါးအကြောင်းလက္ခဏာ၄ပါးအဲဒီအကြောင်းလက္ခဏာ၄ပါးမှာလည်းပဲ သုံးပါးကတော့အကုန်လုံးခန္ဓာ၅ပါးနဲ့ဆိုင်တယ်။နောက်ကတစ်ပါးတစ်ပါးကတော့သူကအဲသူကတစ်မျိုးစီဖြစ်နေတာလားဒါလေးမှတ်ရအောင်။ဝိဇာတနာကဤသုံးလံယုံနာခန္ဓာဖြစ်ကြောင်းဒီဆိုင်ဆိုရမယ်ဒါလေးသိနေပါဦး။အဝိဇ္ဇာတနာကံဝိဇ္ဇာတနာကံဤသုံးလံယုံနာခန္ဓာဖြစ်ကြောင်းဒီယုံနာခန္ဓာဖြစ်ကြောင်းဒီ Thank you. နာနာဌာနာတွေအကုန်လုံးရဲ့ဖြစ်ကြောင်းသုံးပါးရှိအဝိဇ္ဇာကတခုတဏှာကတခုသံဃာတခုဝိဇ္ဇာတဏှာကဤသုံးနာယုတ်ခန္ဓာနာခန္ဓာဖြစ်ကြောင်းမယ်ယုတ်ခန္ဓာရဲ့ဖြစ်ကြောင်းလဲသုံးပါးနာခန္ဓာတွေကတော့ဝေဒနာခန္ဓာရဲ့ဖြစ်ကြောင်းနဲ့သုံးပါး၊ဉာဏ်ခန္ဓာရဲ့ဖြစ်ကြောင်းနဲ့သုံးပါး၊သင်္ခါရခန္ဓာရဲ့သင်္ခါရခန္ဓာရဲ့ဖြစ်ကြောင်းနဲ့သုံးပါး၊ဝိညာဉ်ရဲ့ခန္ဓာရဲ့ဖြစ်ကြောင်းနဲ့သုံးပါးဒီသုံးပါးကတော့အကုန်လုံး ခန္ဓာ၅ပါးလုံးနဲ့ဆိုင်တဲ့အကြောင်း၃ပါးလို့သာမှတ်ထားအောက်ကြတာဝေဘာကြတယ်အဟာရမှာယုတ်ခန္ဓာသူသာဖြစ်ကြောင်းဒီအဟာရဆိုတာကတော့ယုတ်ခန္ဓာသူတစ်ခုတည်းဖြစ်ကြောင်းပဲဝေဒနာတင်ညာသင်္ခါရဝိညာဉ်နာခန္ဓာတွေဖြစ်ကြောင်းမဟုတ်ဘူးတဲ့ဒါလို့ဆိုလို့လည်းအကိုင်းသွားမယ်အဟာရမှာယုတ်ခန္ဓာသူသာဖြစ်ကြောင်းဒီ စားတဲ့စာဟာရရုပ်ဝေဒနာပညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးတဲ့ကဘုသူရဲ့အကြောင်းတော့ရုပ်ခန္ဓာသူတစ်ပါးရဲ့အကြောင်းပဲသူသာဒီကြောင့်ရုပ်ခန္ဓာသူတစ်ပါးရဲ့အကြောင်းပဲ ဒါဒေသနာတိပိဋိနာမိတာမကဟောတဲ့ဒေသနာအရာကိုပြောတာနော်ဒီပြင်ဒီနဲ့ယူလို့ရှိရင်တော့အာဟာရကြောင့်ဝေဒနာဖြစ်တာလည်းမရှိဘူးလို့မဆိုနိုင်ဘူးသူကရှိနိုင်တဲ့အာဟာရကြောင့်သာတော်တဲ့စာဟာရတွေမသိတဲ့စာဟာရတွေစပြီးတော့နေမကောင်းထိုင်နေတာဒုက္ခဝေဒနာတွေဖြစ်ပြီးတော့အကြောင်းတွေရှိတာပေါ့သင်ရောတဲ့စာဟာရတွေစပြီးတော့ကိုယ်ရဲ့နေကောင်းထိုင်ကောင်းတွေတော့လည်းရှိတယ်အဲ့တော့ဝေဒနာလည်းပဲအာဟာရကြောင့်ဖြစ်တယ်လို့သူကဆိုနိုင်တာပဲပညာလည်းပဲဖြစ်တယ်လို့ဆိုနိုင်တယ် သင်္ခါရတွေလည်းဖြစ်တယ်လို့ဆိုစိတ်တွေလည်းပဲဒီလိုပဲအသာရအကြောင်းပြုပြီးတော့စိတ်တွေအဲပြန်လာနေတဲ့စိတ်တွေဆင်းနိုင်တယ်ဒီကြီးတဲ့စိတ်တွေဆင်းနိုင်ပြီးတော့ဒီနာခန္ဓာတွေလည်းဘလုံးလုံးမဆိုင်ဘူးလို့တော့မဆိုနိုင်ပါဘူးဒါပဲမဲ့လို့အဲဒီဒေသနာနည်းအရာအပြင်တော့အာဟာရကရုပ်နဲ့ကပိုပြီးစတယ်ဒါကရုပ်ခန္ဓာကြီးဖြစ်ကြောင်းနေတယ်ဒီမှာဝိပါဒထားတယ်ဒီပြင်ခန္ဓာလေးဖြစ်ကြောင်းဖြစ်နေမှာပြဘူးဒီမှာဒီဒေသနာမှာမပြဘူးဒါရောက်အာရမယုတ်ခန္ဓာသူသာဖြစ်ကြောင်းနေပြီးတော့ယုတ်ခန္ဓာဤဖြစ်ကြောင်းဆိုရင်ဘယ်နှပါးရှိသလဲဆိုရင် ဝိဇာရဏကအာဟာရ၄ပါးပေါ့ဟောယုတ်ခန္ဓာဤကြောင့်၄ပါးဆုံးသွားပြီအဲနာခန္ဓာတွေသွားကြတော့နာယုံနှပြစိတ်ခန္ဓာဒုရာဖြစ်ကြောင်းစိတ်ဝိညာဉ်ခန္ဓာကြတော့ဝိညာဉ်ခန္ဓာဤဖြစ်ကြောင်းဟာနာယုံနှစ်ပါးပဲနာမရူပပစ္စယဝိညာဏဝိညာဏပစ္စယနာတော့နာမရူပဆိုဒေသနာရနေအဲဒီကယူပြီးတော့ဒီကဝေဘာထားပါတယ်အဲစိတ်ခန္ဓာစိတ်ခန္ဓာတစ်ပါးလည်းဖြစ်ကြောင်းပဲတဲ့နာယုံဟာ သိက္ခာနာတစ်ပါးရဲ့ကြောင်းနဲ့အဲဒီမှာလည်းပဲအဲဒီမှာလည်းပဲဒီနေ့တရားတွေရဲ့ကြောင်းလုံးလုံးမရှိဘူးလို့တော့မဆိုနိုင်ဘူးပေါ့လေဒါပေမဲ့ဒီဒေသနာရမှာတော့အဲဒီတိုင်းပဲဝိညာဉ်နဲ့ခန္ဓာရဲ့ကြောင်းမှာဆိုရမယ်နာယုတ်နှစ်ပါးသိက္ခာနာသုရာတိကြောင်းနေ

အဲဒီလိုလုံးကရုပ်တွေဒီလိုလုံးကရုပ်ကိုလည်းမြည်ပြီးစိတ်ဖြစ်တယ်အဲဒါသိနဲ့တွဲပဲဖြစ်တဲ့စေတသိက်တွေဒါတွေကိုလည်းမြည်ပြီးတော့စိတ်ဖြစ်တယ်ဟာတာအာယုံတွေ့လို့လည်းစိတ်ဖြစ်တယ်ဝေဒနာအာယုံခံစားလို့လည်းစိတ်ဖြစ်တယ်ကောင်းတဲ့စိတ်ဆိုးတဲ့စိတ်တွေဖြစ်တယ်လောဘအကြောင်းပြုပြီးတော့လောဘနဲ့တွဲပြီးစိတ်ဖြစ်တယ်ဒေါသအကြောင်းပြုဒေါသနဲ့တွဲစိတ်ဖြစ်တယ်အလောဘအရောဒနဲ့တွဲပြီးတော့လည်းစိတ်ဖြစ်တယ်ဒီလိုဟာတွေပေါ့လေဒါနတရားတွေနဲ့ နာမတရားတွေနာတရားတွေကြောင့်လည်းသိဖြစ်တယ်ယုတ်တရားကတော့ခန္ဓာရှင်းပါလေယုတ်တရားကတော့သင်ကြားကြီးတယ်မြင်တယ်ဆိုလို့ရှိရင်မျက်စိမျက်စိရုပ်ပြီးပြီးတော့မြင်မြင်တဲ့စိတ်ဖြစ်ဖြစ်တာပဲအဲဒါမြင်တဲ့ရုပ်အကြောင်းပြုပြီးမျက်စိမြင်မျက်စိရုပ်အကြောင်းပြုပြီးတော့မြင်တဲ့စိတ်ကလေးဖြစ်တယ်စိတ်ခန္ဓာဝိညာဉ်နဲ့ခန္ဓာရဲ့ဖြစ်ကြောင်းကမျက်စိရုပ်ပဲသို့သူကြားတယ်ဆိုတာလည်းနားရုပ်ကိုမြင်ပြီးတော့ရှင်းတယ်နားတယ်ဆိုတာလည်းနှာခေါင်းရုပ်မြင်ပြီးတော့ရှင်းတယ် ရတာပြီးတယ်ဆိုတာလျှာရောက်နေပြီးတော့ဖြစ်တာအဲတွေ့အထိပြီးပြီးတယ်ဆိုတာလည်းကိုကကာယပဒါရယုတ်ဆိုကိုယ်ကြည်ယုတ်ကိုပြီးပြီးတော့ဖြစ်တယ်ဒီကုသနာကြံနေတယ်ဆိုတာလည်းပဲနှလုံးယုတ်ကိုယ်ယုတ်ကိုပြီးပြီးတော့ဖြစ်တယ်အဲဒါယုတ်မရှိဘဲနဲ့စိတ်ကတော့မပြင်းနိုင်ဘူးအဲနာဆိုတွဲပဲစိတ်တွဲပဲဖြစ်တဲ့စေတသိက်တရားတွေမရှိဘဲနဲ့လည်းစိတ်ဆိုတာမပြင်းနိုင်ဘူးစိတ်တစ်ခုတည်းဖြစ်လို့မရဘူးဒီလိုကမ္မထာနေရပေါ့ပေါ့ကျယ်ဆန်းကျယ်ကျယ်ဟောတာလည်းရှိတယ်ပြောတာကြားတာပေါ့စိတ်စိတ်တိုင်းသားတယ်လို့ဆိုတော့စေတသိက်တွေနဲ့မရောစေနဲ့ ဘယ်သူမှလုပ်လို့ဖြစ်တာမဟုတ်ဘူးဒါဘုရားရဟန္တာတောင်းမှစိတ်နဲ့စိတ်လေးမရောစိတ်ကူတဲ့ခွဲထားလို့ဖြစ်တဲ့ဥစ္စာမဟုတ်ဘူးတကားတကယ်မှမဟောတာဒါပေမဲ့လို့သူဆရာနဲ့တွေ့ပြီးတော့သူဆရာဒီတရားကသဘောကျတဲ့ပုဂ္ဂိုလ်တွေရှိတာပဲအာဟောကြတော့တော်တော်ကောင်းပါလေသူကအဲနာယောက်နှစ်ပြတဲ့မှာစိတ်ရှင်မဲ့စေတသိက်တွေရှိတယ်စေတသိက်မပါဘဲနဲ့စိတ်ဆိုတာမဖြစ်နိုင်ဘူးစိတ်ကူတဲ့မဖြစ်နိုင်ဘူးတော့နာကလည်းပါရအောင်မယ်မိညာရုပ်ကလည်းရှိရအောင်မယ် အဲ့ဒီအကြောင်းနှစ်ပါးမြည်ပြီးတော့ဝိညာဉ်နဲ့ခန္ဓာဆိုတာဖြစ်တယ်ဒါကသေသောကာရဘုံကိုယူပြီးတော့ပြောတာပေါ့လေသတောကာရဘုံအာယုပဘုံတွေကြတော့အဲ့ဒီကြတော့ရုံမပါပါဘူးနာနာနာနာအကြောင်းသက်သက်စေတေအကြောင်းသက်သက်နဲ့သိခန္ဓာတွေကျင့်တယ်ဒါတော့လည်းရှိပါတယ်အဲ့ဒီတော့နာယုတ်ဆိုတဲ့နေရာမှာနာသက်သက်ကြောင့်လည်းဖြစ်တယ်နာယုတ်နှစ်ပါးကြောင့်လည်းဖြစ်တယ်ဒီလိုခွဲပြီးတော့ယူရမယ် နာမရူပပုဂ္ဂိုလ်အဲဒါဆရာတွေကဥဒိစုတဲ့နာမင်းစာရူပင်းသနာမရူပင်းစာပြီးတော့ပြုတ်တယ်နာကြောင်းတက်တယ်လည်းရှိတယ်ရုပ်ကြောင်းတက်တယ်လည်းရှိတယ်နာယုံနှစ်ပါးစုံကြောင်းလည်းရှိတယ်သူတင်ညာမှာတော့နာကြောင်းတက်တယ်လည်းရှိတယ်နာယုံနှစ်ပါးအကြောင်းဆွဲရလည်းရှိတယ်ဆိုတော့ပြောအဲဒါကနာယုံနှစ်ပြားစိတ်ခန္ဓာသူသာရှိကြောင်းဒီဝိညာဉ်နဲ့ခန္ဓာရှိကြောင်းဆိုလို့ရှိရင်ဝိဇ္ဇာတနာကံကခုနက၃ပါးဒီကနာယုတ်က တပါးပေါင်းလိုက်၄ပါးပေါ့အဲဉာဏ်နဲ့ခန္ဓာကြီးသူကြောင့်၄ပါးလဲဒါတွေတော့ဆိုရှင်းနိုင်ရမှာပေါ့လားနားလည်ရမယ်ဟုတ်လားခန္ဓာယုတ်ခန္ဓာကြီးသူကြောင့်တရားကဘယ်နှပါးတော့ဆို၄ပါးဘာတွေလဲဝိသရဏကံအာဟာရ၄ခုစားတော့တဲ့ဇာရတွေမရှိရင်ရုပ်ဆိုတာမပြည့်နိုင်ဘူးနေနေနဲ့စားနေလို့မစားလို့ရှိရင်ဒီယုတ်ခန္ဓာကြီးပြေသွားမပြည့်သွားမယ်ဒါကြောင့်ယုတ်ခန္ဓာကြီးဒီကြောင့်ကဝိဇာရဏကံအာဟာရ၄ခု စိတ်ဝိညာဉ်ခန္ဓာဤစိတ်ကြောင့်ကအဝိဇ္ဇာတနာတံနာယောလေးခုပဲနာနဲ့ယုတ်ကတွဲရင်နာတစ်ခုယုတ်တစ်ခုမဟုတ်ဘူးနာယုတ်ကတွဲရတယ်အဲတော့အကြောင်းအကြောင်းလေးပါပြီးသွားပြီဒါတော့ယုတ်ခန္ဓာပြီးသွားပြီစိတ်ဝိညာဉ်ခန္ဓာပြီးသွားပြီဘယ်နှခန္ဓာကြတော့သုံးခုကြတော့တယ်ဟုတ်လားဝေဒနာခန္ဓာ၊ပြညာခန္ဓာ၊သင်္ခါရခန္ဓာ၊စေတသိက်ခန္ဓာသုံးခုကြတယ် အဲဒီစေတသိက်ခန္ဓာ၃ခုရဲ့ဖြစ်ကြောင်းဝိသေသအကြောင်းပေါ့။ဗာမညာအကြောင်းကတော့ဝိသရဏကံပါပြောခဲ့ပြီးဒီသုံးနာယုံနာခန္ဓာဒီကြောင်းဗာမညာအကြောင်းကတော့၃ခုပြီးသွားပြီ။ဝိသေသအကြောင်းကဘာတော့ဆိုလို့ရှိရင်တွင်၃ပါးသာဖြစ်ကြောင်းမှာမဘာဖတာရီအဲတွင်တဲ့ဝေဒနာပညာသင်္ခါရဝิญညာနဲ့ဝေဒနာသင်္ခါရဝေဒနာပညာသင်္ခါရဆိုတဲ့စေတသိက်ခန္ဓာ၃ပါးဖြစ်ကြောင်းကတော့ဖတာပဲ။အာယုံနဲ့တွေ့လို့ဝေဒနာခံစားတာလေဖတာဖြစ်ပြဝေဒနာပါတည်းရဲ့ရှိတယ်။ အာယုံနဲ့မတွေ့ဘဲနဲ့ခံစားတော့မဖြစ်နိုင်လို့တွေ့မှခံစားလို့ဖြစ်တာဟာမိပူရဆိုလို့ရှိရင်အဲဒီအပူနဲ့တွေ့မှပဲသူအကံခက်တဲ့ခံစားမှုဖြစ်တာပဲအပူနဲ့မတွေ့ဘဲနဲ့အကံခက်တဲ့ခံစားမှုမဖြစ်ဘူးလို့အဲတွေ့မှဖြစ်တယ်ပညာကလည်းထို့သူပဲဖတ်တာကအာယုံကတွေ့မှမှတ်သလို့ဖြစ်တာမတွေ့ဘဲနဲ့ဖတ်လို့မရဘူးမင်းမင်းမင်းဆိုလို့ရှိရင် မမှန်နိုင်ဘူးမင်းမင်းမင်းဆိုရင်ဟောသူတွေများနားလည်တဲ့ဥစ္စာနဲ့ဆိုရင်ဝေလာနမင်းလေးကြည့်တဲ့အခါကာလမှာဝေးကြနေပြီးမှုံမှုံလေးမြင်ရတော့ချင်းအဲ့ဒါဘာပဲညာပဲလို့တသက်ကိုလည်းမသိမသိတော့မမှန်နိုင်မမှန်သားနိုင်အဲ့ဒါမျိုးပါပဲအခုလိုဟောပြောနေတဲ့အခါကာလတွေမှာလည်းဒါတရားအရှင်မသိတော့အပန်းကနှိမ့်နှိမ့်တော့တယ်ကြည့်တယ်အဲ့ဒါမမှန်နိုင်ဘာပြောမှမသိဘာမှမသိမပြီးသားဘူး အာယုံနဲ့စိတ်နဲ့တွေ့မှမှတ်သားနိုင်တယ်တဲ့မှတ်သားတဲ့ပညာဖြစ်တယ်။နောက်သင်္ခါရခေါ်တဲ့စေတသိက်50ကလည်းဒီတိုင်းပဲသင်္ခါရကလည်းစေတသိက်50ကစေရနာတို့မနတိကာရဝိတဝိစာရလောဘဒေါသမောအလောဘဒေါသမောအစသည်ပေါ်တဲ့နေရာအလုံးသိရပြောခဲ့ပြီးပါပြီ။အဲဒီတရားတွေကလည်းပဲအာယုံနဲ့တွေ့မှပဲဖြစ်နိုင်တာပဲ။အဲကြောင့်မို့ ခြင်းသုံးပါးသာဖြစ်ကြောင်းဆိုတာဖတ်တာပဲဖတ်တာကြောင့်ဝေဒနာဖြစ်သည်ဖတ်တာကြောင့်သင်ညာဖြစ်သည်ဖတ်တာကြောင့်သင်္ခါရဖြစ်သည်ခြင်းသုံးပါးပဲဖတ်တာကြောင့်ဒါဆိုတာကရုပ်ဖြစ်ကြောင်းမဟုတ်ဘူးဖတ်တာစိတ်ဝိညာဉ်နဲ့ခန္ဓာဖြစ်ကြောင်းမဟုတ်ဘူးဒါကြောင့်ခြင်းသုံးပါးသာဝေဒနာသင်ညာသင်္ခါရဆိုတဲ့စေတသိက်ခန္ဓာသုံးပါးသာဖြစ်ကြောင်းပဲတဲ့ဖတ်တာကတော့ ကဲဆိုရမယ်ရှင်းသုံးပါးကစစ်ကြောင်းမှာမှတ်ပါဖတ်တာရီရှင်းသုံးပါး စေတိခန္ဓာ၃ပါးဝိသေသဖြစ်ကြောင်းကတော့ဖတ်တာပဲဖတ်တာတစ်ခုတည်းပဲဒီတိုင်းကမယ်အဲဒီတော့ဝေဒနာခန္ဓာပညာခန္ဓာသင်္ခါရခန္ဓာတွေအကြောင်း၄ပါးတွေ့ပြပါဆိုရင်ဝိဇာတနာကံသုံးခုနဲ့ဖတ်တာလားပဲဝေဒနာကြီးဖြစ်ကြောင်းဝိဇာတနာကံဖတ်တာပညာကြီးဖြစ်ကြောင်းဝိဇာတနာကံဖတ်တာသင်္ခါရခန္ဓာကြီးဖြစ်ကြောင်းသင်္ခါရခန္ဓာဆိုတာဖတ်တာစေတနာမနတိကာရဇီဝိတ္တရေဧကဂတာ ဝိတဝိสารဒီမောကဝိရိယဝိသီဌာနအဲလောဘဒေါသမောဟအလောဘဒေါသမောဟစသည်တွေပေါ်တဲ့စိတ်သိ50အဲ့ဒါလည်းငါလည်းခံတာလေအဲ့ဒီစိတ်သိ50ဒီကြောင့်ဟာဘာတော့ဆိုရင်ဝိဇာတနာတံအာကလေးခုပဲအဲ့တော့ခန္ဓာ၅ပါးမှာအကြောင်း၄ပါး၄ပါးစီတွက်ပုံတော့ပြီးသွားပြီ သာဝခန္ဓာရှိကြောင်းမှာလေးပြာစီရှိပြသည်သိတမိတာနဲ့ကပြခန္ဓာ၅ပါးရှိကြောင်းဟာ၄ခု၄ခုစီပဲပြထားတယ်ဘယ်လိုဆိုပါလဲဒါလည်းလွယ်ပါလေအဲဆို၅ပါးခန္ဓာရှိကြောင်းမှာလေးပြာစီရှိပြသည်သာဝခန္ဓာရှိကြောင်းမှာလေးပြာစီရှိပြသည် ဖြစ်ကြောင်းကိုလေးခုလေးခုစီပြတယ်အဲဒီပြတော့ဘယ်လိုလုပ်ဆိုရင်ဒါလေးတွေ့တယ်မှာပေါ့အဲရူပခန္ဓာဤဖြစ်ကြောင်း၄ပါးတွေ့ပြပါဆိုရင်ဝိဇာတနာကံဟောဒါတော့ခန္ဓာ၅ပါးနဲ့အကုန်လုံးပါဝိဇာတနာကံနောက်တစ်ခုတည်းအထူးတစ်ခုတည်းအာဟာရလေးခုဝိညာဉ်နဲ့ခန္ဓာဤရှိကြောင်းဆိုလို့ရှိရင်ဝိဇာတနာကံအကြောင်းထူးတဲ့အကြောင်းတစ်ခုကနာယောတဲ့လေးခုပဲ သင်္ကေဌာနရှိကြောင်းဆိုလို့ရှိရင်ဝိဇာတနာကံဒီသုံးခုနောက်တစ်ခုကဖသအထုကထက်လိုက်၄ခုပဲသင်္ခါရခန္ဓာလည်းဒီတိုင်းပဲ၄ခု၄ခုပဲဉာဏ်နဲ့ခန္ဓာလည်းဒီ၄ခုပဲအဲနားလည်ပါပြီဒါတွေ့လို့ရပါပြီအောက်အောက်ကြတော့ဟိုအပြည့်လက္ခဏာ၅ပါးပြည့်လက္ခဏာ၅ပါးမြင်ပုံနဲ့ပြည့်လဲပါပါတယ်ဒီတိုင်းပါပဲဒီကဒီကချင်းချုပ်နေတယ်ဒီကချင်းချုပ်နားလည်နေအောက်မှာလောလောလေးဘာမှမကြဘူးဆိုတာ ဖြစ်ပေါ်မှုပါဒီသွင်းကလက္ခဏာ900ဆိုသည်အဲအဖြစ်လက္ခဏာ9ခုကိုမြင်တယ်ဆိုရမှာအကြောင်းလက္ခဏာက၄ခုဖြစ်ပေါ်မှုလေးတစ်ခုထည့်လိုက်ပါနိဗ္ဗာန်လက္ခဏာပတ္တာတော်ပြီနိဗ္ဗာန်လက္ခဏာဖြစ်ခြင်းလက္ခဏာကိုမြင်လို့ရုပ်ရုပ်ဤဖြစ်ခြင်းလက္ခဏာရုပ်ဤဖြစ်ပေါ်စာလေးပေါ့လေ။ဖောင်းတယ်ဖောင်းတယ်လာတဲ့သဘောလေး။ဘိန်းတယ်ဘိန်းကျသွားတဲ့သဘောလေး။ရိတ်ကနေပေါ်ရိတ်ကနေပေါ်။ကိုွေးတယ်ဆိုရင်လည်းလှုပ်ရှားတဲ့သဘောတွန်းကန်တဲ့သဘောလေး။ ရိတ်ကနေဝရိတ်ကနေဝအဲ့ဒီရုပ်တွေရုပ်မူရာတွေမှတိုင်းမှတိုင်းအစပေါ်လာတာလေနိဗ္ဗာန်ဒီလက္ခဏာဆိုတဲ့ဖြစ်ပေါ်မှုအဲ့ဒီဖြစ်ပေါ်မှုပါထည့်ရမယ်ခုနအကြောင်းလက္ခဏာ၄ခုရဲ့ဖြစ်ပေါ်မှုတစ်ခုရဲ့ထည့်လိုက်ရင်၅ခုပေါ့ဒါကိုပြောတယ်ဖြစ်ပေါ်မှုပါထည့်သွင်းငါလက္ခဏာ၅ရဆိုတယ်တိုက်တော့ဖြစ်ပေါ်မှုပါထည့်သွင်းငါလက္ခဏာ၅ရဆိုတယ် ရုပ်အဖြစ်ကိုမြင်လို့ရှိရင်ငါးပါးသောလက္ခဏာမြင်သည်တဲ့ရူပခန္ဓာသာယူပခန္ဓာဤ ပုရယံစိတ်ခြင်းကိုပတ်တတော်ရှုမြင်သောယောဂီပုဂ္ဂိုလ်သည်သစ္စာလက္ခဏာ၏ငါးပါးသောလက္ခဏာတို့ကိုပတ္တိရှုမြင်၏ဒီရမြမဲ့ပါဠိရရုပ်ရယုခန္ဓာရဲ့ဖြစ်ပြကိုမြင်လို့ရှိတယ်အဖြစ်ကိုမြင်လို့ရှိရင်ငါးပါးသောလက္ခဏာမြင်တယ်ဘယ်လိုမြင်လို့ဆိုတော့ရှိဝိဇ္ဇာသမုဒယယူပသမုဒယဝိဇ္ဇာရှိလို့အဝိဇ္ဇာရှိခြင်းကြောင့်ရုပ်ဖြစ်ပေါ်ရသည်ဒီလိုမြင်တယ် သုတ္တနာရှိခြင်းကြောင့်ရုပ်ဖြစ်ပေါ်ရသည်ကာတိခြင်းကြောင့်ရုပ်ဖြစ်ပေါ်ရသည်သတ္တဝတ္တသာယကရှိနေလို့လည်းရုပ်ဖြစ်ပေါ်ရသည်အကြောင်းလက္ခဏာ၄ပါးကအကြောင်း၄မျိုးရှိနေလို့ရုပ်ရှိနေတာပဲလို့သိတာကိုလက္ခဏာ၄ပါးလို့ဆိုတယ်။နောက်တကယ်ဖြစ်ပေါ်လာတဲ့အကြောင်းဒါကိုယ်လိုက်ဆန်းလိုက်ထိုင်လိုက်ထားလိုက်ပေါင်းလိုက်ပိန်လိုက်စသည်ဖြင့်ရုပ်မူရာလေးအစ်အစ်ဖြစ်လာလေးတွေရှင်းရှင်းတွေ့တာအဲ့ဒါကဖြစ်ပေါ်မှု။ဒါနိဗ္ဗာန်လက္ခဏာဥဒိယပြညာမှာအရေးကြီးဆုံးပါပဲသူ့ကိုသိတာ။အဲ့ဒါလေး အဲ့ဒီလက္ခဏာတွေကဖြစ်ပေါ်တဲ့လက္ခဏာတွေကတပါးပေါင်းလိုက်လို့ရှိရင်အကြောင်းလက္ခဏာက၄ပါး၅ပါးဖြစ်သွားတယ်အဲ့ဒီလက္ခဏာ၅ပါးကိုမြင်နေတဲ့အဲပေါင်းတယ်ပိန်တယ်ထိုင်တယ်ထိတယ်ကိုယ်ရစတယ်လောက်ကြတဲ့စသည်ဖြင့်ရုပ်မူရာတွေမှတ်တိုင်းမှလည်းဖြစ်ပေါ်မှုလေးတစ်ခုသိလို့ရှိရင်အကြောင်းတရားတွေရှိလို့လည်းဖြစ်နေတာပဲဆိုတာတခါလည်းပြီးသားဖြစ်သွားတယ်အကြောင်းတရားခဏပါတော့ဝိဇ္ဇာကြောင့်တဏှာကြောင့်သံကြောင့်အာရကြောင့်အဲဒီ၄ပါးသောအကြောင်းကြောင့်လည်းဖြစ်နေတဲ့ ဖြစ်ပေါ်မှုကလည်းသိနေတော့ဖြစ်ပေါ်မှုကထည့်လိုက်တော့၅ခုဖြစ်သွားတာပေါ့အဲဒါလက္ခဏာ၅ပါးမြင်တယ်လို့ပြိတာမိတာမိကဒီလိုဝိပါမိဟောထားပါတယ်အောက်မှာအဲဒီလိုသိပုံလေးတွေအောက်ကျဲလဲပါပါတယ်ဒီကဒီကအချင်းတို့ပဲဒီကနေနားလဲလို့ရှင်အောက်ပါလိမ့်ဘာမှမလုပ်ဘူးလွယ်လွယ်လေးရောက်ဆိုသွားရုံပဲဖြစ်ပေါ်မှုကထည့်သွင်း၅လက္ခဏာ၅ရာဆိုသည်အကြောင်းလက္ခဏာ၄ပါးနဲ့အကြောင်းလက္ခဏာ၄ပါးအဝိဇ္ဇာတနာကံအာဟာရအကြောင်း၄ပါးရှိလို့ဖြစ်တယ်လို့အဲဒီက၄ခု ကယ်ဖြစ်ပေါ်မှုကိုသိမြင်တာကတစ်ခု၅ခုအဲဒါဝိရဗျာရောက်တဲ့ပုဂ္ဂိုလ်ဒီ၅ခုကိုမြင်တယ်ဒါယုတ်ဤလက္ခဏာတို့သူဝေဒနာဤလက္ခဏာဆိုရင်အဝိဇ္ဇာရဏတံဖတ်တာအကြောင်းလေးပါရှိလို့ဖြစ်ပေါ်တယ်ဝေဒနာလေးညောင်းတာပူတာနာတာကျင်တာကြဲခဲတာအစာလေးပေါ်ပေါ်လာတာလေးသိတယ်အဲဒါလေးပါဆက်လိုက်တော့၅ခုဒါလိုပဲစိတ်ကြတော့လည်းပဲ စိတ်ကူးဝိညာဉ်လေးမှတိုင်းမှတိုင်းဟာအဝိဇ္ဇာကြောင့်အဝိဇ္ဇာရှိလို့လည်းဖြစ်ဖြစ်တယ်၊တဏှာရှိလို့လည်းဖြစ်တယ်၊ကာရှိလို့လည်းဖြစ်တယ်၊နာယုံနှစ်ပါးမိယာရှိလို့လည်းဖြစ်တယ်အကြောင်းလေးအကြောင်းကလေးခုနောက်ပြီးတော့တကယ်ဖြစ်ပေါ်လာတာစိတ်ကလေးကစာပိုင်းနဲ့သိတာအဲ့ဒါလေးကတည်းကပေါင်းလိုက်ရင်၅ခုတို့သိတာတဲ့လက္ခဏာ၅ရပ်ကိုသိတယ်အဲ့ဒါအပြည့်လက္ခဏာ၅ရပ်အပြည့်လက္ခဏာ900မှာပြီးပါအပြည့်လက္ခဏာ900ကလည်းနီးလို့ပဲတဲ့ရှိကအပြည့်လက္ခဏာ ရှင်းနေ3 4 5 6ကပြတဲ့အတိုင်းကြီးကိုပြီးပြီးတော့သူ့သားလို့ဆိုရမယ်ပြည့်လက္ခဏာအာရမသိပါနိဒူ လည်းကလည်းတူတူပဲအကြောင်း၄ပါးမရှိရင်မဖြစ်နိုင်ဘူးဒီလိုသိတာက၄ခုပေါ့တကယ်ပြက်သွားတာလေးမှရင်ပြက်ပြက်သွားတာလေးသိတာကပေါင်းသားကဒါပါပဲအဝိဇ္ဇာတဏှာကအာဟာရမရှိရင်ရုပ်မဖြစ်နိုင်ဘူးအဝိဇ္ဇာရှိလို့ဖြစ်တယ်အဝိဇ္ဇာမရှိရင်မဖြစ်နိုင်ဘူးတဏှာမရှိရင်မဖြစ်နိုင်ဘူးသာမရှိရင်မဖြစ်နိုင်ဘူးသာတော့တဲ့သာအရာမရှိရင်လည်းမဖြစ်နိုင်ဘူးအဲဒီလိုသဘောပေါက်သိတာက၄ခုအဲပြက်ခိုက်မှမှလိုက်တော့ ကောင်းတယ်ပိန်တယ်ထိုင်တယ်ကြည့်တယ်ကိုယ်တယ်စတယ်မှရင်ရိပ်ရင်ရိပ်ကနေပျောက်သွားတာလေးသိပြီးသွားတယ်ပျောက်သွားတာလေးသိတာတခုပေါင်းလိုက်ရင်၅ခုပေါ့ကြောင်း၄ပါးမရှိရင်မဖြစ်နိုင်ဘူးလို့သိတာတခုတကယ်ပြက်သွားတာလေးသိတာတခုပေါင်း၅ခုဒါမှမကြီးဘူးပဲတူဘူးတဲ့အဲဝေဒနာလည်းပဲဒီလိုပဲဝေဒနာဆိုင်ရာဝိဇာရဏကံဖသဒီကြောင်းလေးပါမဖြစ်မဖြစ်နိုင်ဘူးဝေဒနာလေးတကယ်ပျောက်သွားတာလေးသိတာတခုပေါင်း၅ခုပဲ အဲဒီတိုင်းနဲ့သွားတာပြည့်လက္ခဏာ900မှပြည့်ပါလိမ့်ဒီတဲ့ဒီကအချင်းချုပ်လေးအပိုက်ကလေး9ပိုက်ကိုတော့ဝကြရအောက်ကကျယ်တွေကုန်ပြီးပါတယ်အောက်ကကျယ်တွေကတော့စေတနာမှာကျယ်ဟောတာပါလေရုပ်ခန္ဓာရဲ့ရှင်းမှုလက္ခဏာ9ပါးဒီတော့မှာသမုဒိယဝေရလက္ခဏာသမုဒိယလက္ခဏာနဲ့ဝေရလက္ခဏာတွေရောနေတာသမုဒိယလက္ခဏာဝေရလက္ခဏာတွေအဲဒီ9ပိုက်ကကုန်ပြရတယ် အခုဒီကရရုပ်ခန္ဓာတစ်ခုတည်းရဲ့ပြစ်မှုလက္ခဏာတွေပြစ်မှုမပါလေငါပါစာရင်းနဲ့ရုပ်ဤပြစ်မှုကို မြင်တဲ့လက္ခဏာ၅ပါးကိုမြင်ပြီးတာပါဠိတော်ဘာသာပြန်မယ်သုဘခန္ဓာသာယူဘခန္ဓာဤဥရယံဖြစ်ခြင်းကိုပတ္တံတော်သူမြင်သောယောဂီဤဒေသလက္ခဏာ၅ပါးသောလက္ခဏာတို့ကိုပတ္တိမြင်သည်လို့ဆိုထားပါတယ် ဘယ်လိုမြင်လို့ဆိုဝိဇ္ဇာသမှုရိယဝိဇ္ဇာရှိခြင်းကြောင့်ဝိဇ္ဇာရှိခြင်းကြောင့်ရူပသမှုရိယောတိရုပ်ဖြစ်ခြင်းရှိသည်ဟု၍လည်းပါတတိမြင်သည်ဒီချက်သမှုရိယဒေနာတွေပါလေပါလေဒါတွေတော့သာပါတော့ကြတူတူပဲလို့ပါအဲအောက်ပိုက်တဲ့ဒီတိုင်းမှာပဲဝိဇ္ဇာရှိလို့ရုပ်ဖြစ်သည်ဟု၍လည်းမြင်သည်တဏှာရှိလို့ရုပ်ဖြစ်သည်ဟု၍လည်းမြင်သည်ဒါရှိလို့ရုပ်ဖြစ်သည်ဟု၍လည်းမြင်သည်အာဟာရရှိလို့ရုပ်ဖြစ်သည်ဟု၍လည်းမြင်သည် မူလကမရှိတဲ့ရုပ်သစ်ဖြစ်ပေါ်လာပြီးကိုလည်းမြင်ပြီးမှတ်တိုင်းမှတ်တိုင်းအတိတ်တိဖြစ်တာလေးတွေတွေ့တာပေါ့။ပေါင်းတယ်ဆိုဒီကဖောင်းမိသားတွေထားဖောင်းတာမဟုတ်ဘူး။ပိန်တယ်ဆိုရှိကပိန်မိသားတွေထားပိန်တာမဟုတ်ဘူး။ကိုယ်တယ်ဆိုရှိကကိုယ်မိသားလုပ်မိသားတွေကထားပြီးတော့ထုတ်တာမဟုတ်ဘူး။အတိတ်တိကြီးတဲ့ပဲ။တကယ်ပုဂ္ဂိုလ်တွေကတော့အရင်ကဟာတွေအောင်။အရင်ရှိတဲ့ကိုကြီးကပဲဒီလိုပဲ။ဖောင်းလိုက်ပိန်လိုက်ကိုယ်လိုက်ဆန်လိုက်ထိုင်လိုက်ထားလိုက်ပြင့်နေတာပဲ။တကူတည်းပဲဒီလိုအောင်မယ်။ ယောဂီပုဂ္ဂိုလ်မှာရှုမှတ်နေတော့အခိုက်တန်အပြင်ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ပဲတောင်းနေလောက်ကြတဲ့သဘောလေးတွေကဒုက္ခိုက်တန်နဲ့တောက်ပြီးကြောက်ရှင်းပြီးကြောက်ရော့ပြီးကြောက်အဲတွေးပြီးကြောက်ဆန့်ပြီးကြောက်ဒုက္ခိုက်တန်နဲ့သူဖြစ်ပြီးကြောက်လာတဲ့တွေတွေ့ရတယ်အဲတော့ပါတိုင်းမှာတိုင်းကမူလကမရှိသေးတဲ့ရုပ်အသေးသေးဖြစ်လာတာပဲလို့သိရတာဥရပြညာကလို့သိရတယ်အဲအောင်းဟောင်းနေခြင်းနေလို့ရှိရင်ကြီးညာပဲအောင်းဟောင်းကြီးညာတဲ့အသေးသေးပရမတ်ကိုညာတကယ်ရင်ဆရာတော်ကြီးက ဆိုထားတယ်သူကကောင်းတယ်ဟောင်းဟောင်းနေခြင်းနဲ့လည်းရှင်နေပြင်းရကြည့်တယ်အသေးအသေးလေးထင်လို့ရှိရင်တော့ပရမတ်ပဲသူယောဂီပုဂ္ဂိုလ်တွေမှာကောင်းတယ်ပင်နဲ့ထိုင်နေကြည့်တယ်မြင်နေကြတယ်စသည်ဖြင့်မှတ်နေရတာတွေကအသေးကြီးတွေကဟောင်းကြည့်တယ်အရင်ကဖြစ်ပြီးသားတွေတခါပြန်ပေါ်လာတာမရှိပါဘူးအသေးအသေးကြီးတွေပဲအသေးသေးတွေပြည့်အဲ့ဒါတွေအသေးသေးတွေပဲလို့ညာထဲမှာရှင်းပြီးတော့သိနေလို့ရှိရင်ဒါသဘာဝကျနေတာပဲပရမတ်တွေကိုသိတယ် အဲတော့မူလကမရှိသေးတဲ့ရုပ်အစ်စ်ဖြစ်ပေါ်လာတာကိုသိပြီတဲ့မှာတိုင်းမှာတိုင်းအသေးသေးဖြစ်နေတာလေးတွေတွေ့နေလားအဲ့ဒီလက္ခဏာအဲ့ဒါကရေးကြည့်ပါတယ်အဲ့ဒါပြီးလို့ရှိရင်အဲ့ဒီရုပ်အစ်စ်ဖြစ်တာဘာကြောင့်လဲဝိဇ္ဇာရှိလို့လည်းဖြစ်တာပဲဒီဘဝကဝိဇ္ဇာရှိခဲ့လို့ဒနာရှိခဲ့လို့ဒီဘဝတန်ရှိခဲ့လို့ဒီဘဝမှာပြိသေကစပြီးဒီရုပ်တွေပြရတာကိုဒီဘဝလုံးကိုပြောတာပါပဲဒီတော့ဒီဘဝမှာလည်းစားတောင်းနေစာရကလည်းရှိတဲ့ရုပ်တရားရှင်နေဆက်ပြီးတော့ဖြစ်နေတာကိုဒါတော့ ဒါကတော့သူကခါတိုင်းခါတိုင်းဆင်းရဲနေဖို့မဟုတ်ပါဘူးအဝိဇ္ဇာတဏကံဆိုတဲ့ရှိဘကပြီးခဲ့တဲ့အကြောင်းတရားတွေပဲဒီဘဝမှာဘဝဖြစ်ဖြစ်တာဘာကြောင့်ဖြစ်ရတော့ကုသိုလ်ကရှိတဲ့ဖြစ်တယ်လို့ပြောရမှာပဲကုသိုလ်ကရှိတဲ့လူဖြစ်လာတယ်ဒီကံကဘာကြောင့်ဖြစ်ခဲ့တော့အဝိဇ္ဇာတဏရှိတော့အဝိဇ္ဇာတဏကင်းတဲ့ပုဂ္ဂိုလ်မှာအဲကုသိုလ်လည်းမဖြစ်ဘူးအကုသိုလ်လည်းမဖြစ်ဘူးကုသိုလ်ကအကုသိုလ်ကနေကျိုးပင်းခြင်းသဘောလည်းမရှိတော့ဘူးအဲအဝိဇ္ဇာကရှိနေတဲ့သစ္စာလေးပါးမှန်တိုင်းမသိဘူး ရောင်းညာလာပြီးတော့သိနေတယ်ဆင်းရဲတွေကိုချမ်းသာခြင်းနေတယ်ဆင်းရဲကြောင်းတွေချမ်းသာကြောင်းလို့ထင်နေတယ်အဲဒါဝိဇ္ဇာတွေမြင်နိုင်ကြတဲ့ဓဝါ၆ပါးကခန္ဓာတစ်ချက်ဖြစ်ပြန်တာတွေဟာသိမှုပြမှုနှိမ့်ဆက်နေလို့ဆင်းရဲတွေကြီးတယ်ပဲဆင်းရဲလို့ခုမသိကြဘူးအဲအကောင်းတွေထင်နေတယ်မြင်မှုကြားမှုတွေသိမှုခံစားမှုတွေကဒီကအကောင်းတွေအများကြီးရှိတယ်လို့ထင်နေတယ်အဲဒါဝိဇ္ဇာကိုအဲဒုက္ခသစ္စာကိုမသိတာပဲအဝိဇ္ဇာပဲ အဲဒီဝိဇာရှိနေလို့အဲဒီဉာဏ်ကြအတွေ့ရသုံးဆောင်ခံစားရတယ်ဒါတွေကပဲသာဖြစ်တဲ့သဘောကြတယ်တဏှာဖြစ်လာတာပဲတဏှာဖြစ်တော့အဲ့ဒါမျိုးတွေဆက်ပြီးတော့ဖြစ်နေတယ်ဒါတဲ့ကောင်းတာတွေရကျင်နေရကျင်တော့အာထုတော်ကံနေဖြစ်လာတာသူတို့ကအကုသိုလ်ကနေဖြစ်လာတယ်အဲဒီကံနေရှိလို့ဒီဘဝကပြီးခဲ့တဲ့ဝိဇာရဏကံ၃ပါးရှိလို့ယခုဘဝရုပ်ဒီဘဝလုံးရုပ်တွေဖြစ်လာတယ်အဲတော့ဒီခုဘဝမှာနေနေပြစားတောင်းတဲ့အာဟာရကလည်းရှိလို့ရုပ်တွေဆက်ကဆက်ကဖြစ်နေဒါကြောင့်ဒါကိုပြောတာ အဝိဇ္ဇာရှိလို့ရုပ်ဖြစ်ပြီးဟူ၍လည်းမြင်ပြီးဟောမတိုင်းမတိုင်းရုပ်ဖြစ်ပေါ်မှုလေးပြီးလို့ရှိရင်ဒီရုပ်ဟာဘာကြောင့်ဖြစ်တုံးစဉ်းစားရင်အဲဒီဘောကဝိဇ္ဇာရှိခဲ့လို့ပဲတဏှာရှိခဲ့လို့ပဲတာရှိခဲ့လို့ပဲသာသမဏသာရလည်းရှိလို့ဖြစ်တယ်ဆိုတာကိုဒီလိုနားလည်နိုင်ပါလေအဲဒီလိုနားလည်နိုင်တာကိုပြောတာတမင်တကာစဉ်းစားနေဖို့ရတော့မဟုတ်ပါဘူးသူကအဲဒါလေးတော့ဒီလိုပဲဆိုတော့ကြတယ်ရုပ်ဤဖြစ်မှုကိုမြင်လင်လက္ခဏာ၅ပါးကိုမြင်သည် ဝိဇ္ဇာရှိသောရုပ်ဖြစ်ပြီးဟူ၍လည်းမြင်သည်ဝိဇ္ဇာရှိသောရုပ်ဖြစ်ပြီးဟူ၍လည်းမြင်သည်တဏှာရှိသောရုပ်ဖြစ်ပြီးဟူ၍လည်းမြင်သည်သာရှိသောရုပ်ဖြစ်ပြီးဟူ၍လည်းမြင်သည်အာရရှိသောရုပ်ဖြစ်ပြီးဟူ၍လည်းမြင်သည် မူလကမရှိသေးတော့ရုပ်အစေဖြစ်ပေါ်လာသည်ကိုလည်းမြင်သည်ရုပ်ဤဖြစ်မှုကိုမြင်လင်သက္ကနာ၅ပါးကိုမြင်သည်ဝိဇ္ဇာရှိလို့ရုပ်ဖြစ်သည်ဟု၍လည်းမြင်သည် နာရှိလို့ရုပ်ဖြစ်ပြီးဟူရလည်းမြင်သည်ကာရှိလို့ရုပ်ဖြစ်ပြီးဟူရလည်းမြင်သည်အာရရှိလို့ရုပ်ဖြစ်ပြီးဟူရလည်းမြင်သည်မူလကမရှိသေးတော့ရုပ်အသေးဖြစ်ပေါ်လာပြီးဟူလည်းမြင်သည်အဲ့ဒါ၅ပါး၁နှစ်၃၄၅ကဏ္ဍတာတာဟုတ်လားအကြောင်း၄ပါးကြောင့်ကြောင်းလေးပါးရှိတော့ရုပ်ဖြစ်နေတာပဲလို့စဉ်းစားလိုက်သဘောကျတယ် မူလကံရှိတဲ့ရုပ်ဖြစ်တဲ့ဒါကတော့မှရင်မှရင်နဲ့ပေါင်းတယ်ဆိုပေါင်းစာလေးပေါ်လာပိန်တယ်ဆိုပိန်စာလေးပေါ်လာအသေးသေးပေါ်လာတာလေးတွေတွေ့တာအသေးသေးဖြစ်တာလေးတွေတွေ့အဲ့ဒါကိုတွေ့တာလူရင်ဒါလေးတွေ့လို့ရှိရင်ဒီအသေးသေးဖြစ်တာဘာကြောင့်လဲဆိုဝိဇ္ဇာရှိလို့ဒနာရှိလို့ကံရှိလို့အာရရှိလို့အကြောင်းလေးပါရှိလို့ဖြစ်တာပဲဒါလိုသဘောပေါက်နားလည်တာအကုန်လုံးပေါင်းလိုက်လို့ရှိရင်၅ပါးလို့တွက်ပြထားတယ်အကြောင်းလေးပြဖြစ်မှုပါလက္ခဏာ၅ပါးအသိဉာဏ်ဒီအကြောင်းလေးပြအဲ့ဒါဝိဇ္ဇာရှိလို့ဒနာရှိလို့ကံရှိလို့အာရရှိလို့ဆိုတဲ့အကြောင်းလေးပြရဲ့ အဲဒါရှင်းမှုပါတဲ့ရှင်းမှုရှင်းမှုဆိုတာအခုအဲအစမရှိတဲ့ရုပ်အစ်ဖြစ်ပေါ်လာမှုအဲဒါလေးကိုသိရှင်းမှုပါရှင်းမှုရောပေါ်ကျောင်းလေးပါးနဲ့ရှင်းမှုရောပေါင်းလိုက်လို့ရှိရင်လက္ခဏာ၅ပါးရှိအဲဒါကိုမှတ်တိုင်းမှတ်တိုင်းအသစ်ပေါ်လာတဲ့ဒီတိုင်းဒီတိုင်းဒီလက္ခဏာ၅ပါးကိုသိမြင်တယ်လို့ဆိုရတယ်ဒါကိုပြောတာ။ဒါဆိုရမယ်အကြောင်းလေးပြ။မြင်မှုပါ။လက္ခဏာ၅ပါးသိမြင်သည်။ တိုင်းမှတိုင်းအသစ်ပေါ်လာတာလေးတွေတွေ့တိုင်းတွေ့တိုင်းဟာအသစ်ပေါ်လာတာလေးတွေ့တာကရုပ်ဖြစ်ခြင်းလက္ခဏာလေးပေါ့မௌချပရမ အစစ်ဖြစ်တဲ့ဖြစ်မှုသဘောလေးကိုသာသိတာပဲအဲ့ဒါလေးသိလိုက်တာနဲ့ဒီလိုဖြစ်တာဘာကြောင့်လဲလို့စဉ်းစားသိနေပြီလေဆိုရင်ဒီဘဝကအဝိဇ္ဇာမကင်းရဲ့လို့တဏှာမကင်းရဲ့လို့သာမကင်းရဲ့လို့သာရှိလို့ဒီတဘဝလုံးပြိစိကစာရုပ်ကြီးဖြစ်လာတယ်တကူပါမှလည်းဆက်လက်ဒီစားတောင်းနေတဲ့စာရအထောက်ပါရှိလို့လည်းပဲဒီလိုဆက်ဆက်ပြီးတော့ရုပ်ကြီးဖြစ်နေတာပဲလို့ဒီလိုသဘောပေါက်သိမြင်နိုင်တာကိုပေါက်စပ်ပြီးတော့လက္ခဏာ၅ပါးသိမြင်တယ်လို့ပြသမိရမယ်ကဝေဘာမီဟောထားတယ် ဟုတ်ပြီတော့ရုပ်ရုပ်ခန္ဓာဤပုရိယလက္ခဏာ၅ပါးသိပုံတော့နားလည်ပြီတဲ့သိမှုလက္ခဏာ၅ပါးသိပုံနားလည်သိမှုလက္ခဏာ၅ပါးပြောကြအောင်နော်ရုပ်ခန္ဓာဤသိမှုလက္ခဏာ၅ပါးရုပ်ဤသိမှုဝမြင်တဲ့လက္ခဏာ၅ပါးကိုမြင်ပြီးရုပ်ဤသိမှုကိုမြင်သူလည်း၅ပါးမြင်အဝိဇ္ဇာမရှိနေရုပ်ဝိပ္ပနိုင်ဝေရနေတယ်ဒီကတည်းကဝိဇ္ဇာရှိလို့ဖြစ်တယ်ဆိုတော့မရှိမဖြစ်ဘူးဆိုတာသိပြီးသားပဲ တဏှာမရှိလည်းယုံရှင်းနိုင်ဝေလည်းမြင်နေကာမရှိလည်းယုံရှင်းနိုင်ဝေမြင်နေအာရမရှိလည်းယုံရှင်းနိုင်ဝေလည်းမြင်နေပေါ်လာပြီးတော့ရုပ်လျှောက်ွယ်သွားပြီးကိုလည်းမြင်နေပေါ်လာပြီးရဲ့ရုပ်လျှောက်သွားတာကိုလည်းမြင်ရတယ်မတိုင်းမတိုင်းအဖောင်းနဲ့ပိန်နဲ့ဈိကနဲ့ဈိကနဲ့တက်လို့တာတွေးရစနဲ့မှမတိုင်းမတိုင်းကြောက်တယ်ဆိုတာတွေးရအဲ့ဒါလေးတွေးလို့ရှိရင်ဒီလိုကြောက်သွားတာဒီလိုကြောက်သွားတဲ့ဤသူပဲ အကြောင်း၄ပါးမရှိရင်ဒီဘဝကရှိခဲ့တဲ့အဝိဇ္ဇာမရှိရင်ဒနာမရှိရင်ကာမရှိရင်သာတော့တဲ့စာရမရှိရင်ဒီယောဂဆက်ပြီးတော့မဖြစ်နိုင်ဘူးအဲတွယ်ပြောက်ပြီးသွားမှာပဲအဲဒီလိုမြင်နိုင်တာကိုပေါင်းစပ်ပြီးတော့၅ပါးလို့ဆိုထားတယ်ဒါလွယ်ပါပြီဒီကဒီက၅ပါးနားလည်ဒီက၅ပါးဒီလိုပဲခါဝေး အဲဆိုရုပ်ဤပြမှုကိုမြင်လင်လက္ခဏာ၅ပါးကိုမြင်သည်ဝိဇ္ဇာမရှိလင်ရုပ်မဖြစ်နိုင်ဘူးရတဲ့မြင်သည်သနာမရှိလင်ရုပ်မဖြစ်နိုင်ဘူးရတဲ့မြင်သည်သာမရှိလင်ရုံးအရှင်းတိုင်းဟူ၍လည်းမြင်လေအာရမရှိလင်ရုံးအရှင်းတိုင်းဟူ၍လည်းမြင်လေ ပေါ်လာပြီးတော့ယုတ်ရောက်ွယ်သွားသည်ကိုလည်းမြင်သည်အဲဒီခန္ဓာဘက်ကရည်ကြည့်တာပဲခန္ဓာမှာပေါ်လာပြီးတဲ့ဒီကုလေးတွေကကောင်းတယ်ပိန်တယ်တိုင်းတယ်ပြီးရဲ့ကိုယ်ရဲ့ဆန့်တယ်စသည်ဖြင့်မတိုင်းမတိုင်းပေါ်လာရင်ရိတ်ကနေပြောက်ရိတ်ကနေပြောက်ရိတ်ကနေပြောက်တယ်ပြောက်ကြတာလေးပြီးလို့အဲ့ဒါလေးပြီးလို့ရှိရင်အကြောင်း၄ပါးမရှိရင်လည်းဒီရုပ်ဟာဘယ်လိုပြောက်ွယ်သွားမှာပဲလုံးလုံးမရှိဘဲနဲ့ဖြစ်သွားနိုင်တယ်ဆိုတာဒီလိုသဘောကျတာပဲ အဲ့ဒါပေါင်းစပ်ပြီးတော့၅ပါးလို့ဆိုရတယ်အကြောင်းလေးပြာပြောင်းမှုပါတဲ့အကြောင်းလေးပါမရှိတာက၄ခုဒီပေါ်လာပြီးတော့ရုပ်လေးကြောက်သွားတာကတခုဒါ၅ခုပေါင်းပြီးတော့ကြောက်မှုပါကြောက်မှုရောပေါ့လက္ခဏာ၅ပါးပြီးမြင်သွားပြီတဲ့ဆိုရမယ်အကြောင်းလေးပြာကြောက်မှုပါလက္ခဏာ၅ပါးပြီးမြင်ပြီ ၅ပါးအပြည့်လက္ခဏာ၅ပါး၁၀ပါးနားလည်ပြီနားလည်ပါပြီလောက်ပါပဲဟောဟောဒီနာမီရာမဲတဝိတ္တိမမရေးထားတဲ့ဒါပဲဒီတိုင်းပဲပဲဒီကဒီကအချင်းချင်းတို့တို့ရေးတဲ့ဟိုမှာတော့စာလုံးပုံလေးနဲ့လည်းပါတယ်ဒီတိုင်းပါပဲဒါကဝေဒနာခန္ဓာရဲ့ဖြစ်ပျက်ကိုသိမြင်မှုဝေဒနာရဲ့ဖြစ်မှုကိုမြင်တဲ့လက္ခဏာ၅ပါးကိုမြင်တဲ့ခုနအတိုင်းဝိဇ္ဇာရှိလို့ဝေဒနာဖြစ်ပြီးပြီလည်းမြင်တယ်။ဒနာရှိလို့ ကံရှိလို့ဘာသာရှိလို့ဝေဒနာရှိသူတွေလည်းမြင်မူလကမရှိသေးတော့ဝေဒနာတက်ဖြစ်ပေါ်လာပြီးကိုလည်းမြင်ပြီးအဲဝေဒနာတွေမှတိုင်းမှတိုင်းညောင်းနေပူတင်လာတဲ့ကျင်းတဲ့ခဲတဲ့စသဖြင့်မှတိုင်းမှတိုင်းအသိစိတ်ဖြစ်လာတာတွေတွေ့အသိစိတ်ဖြစ်လာတာတွေတွေ့တဲ့ပြင်ဒီလိုအသိစိတ်ဘာဖြစ်ဘာကြောင့်ဖြစ်ရတော့ဝိဇ္ဇာရှိလို့ဖြစ်တာပဲဒနာရှိလို့ဖြစ်တာပဲကံရှိလို့ဖြစ်တာပဲဒီဘဝပြုခဲ့တဲ့ဝိဇ္ဇာဒနာကံတွေရှိနေလို့ဒီခုဘဝဒေဝတွေကစပြီးဖြစ်လာတာကိုဒါတော့အထူးအချင်းတဲ့ဒုက္ခဝေဒနာတွေဖြစ်တယ်ဆိုရင်ဒီကအကုသိုလ်ကကြောင့်ဖြစ်လာတယ်လို့ဆိုရတယ်ဝိဇ္ဇာဒနာကံ အဲဒါဖြစ်တယ်တဲ့ပြီးတော့ဒီကုသစ္ဆုတ်ပါမှာလည်းမကောင်းတဲ့အနိဋ္ဌာယုံနဲ့တွေ့လို့ဒုက္ခဝေဒနာဖြစ်တယ်ကောင်းတဲ့အိဋ္ဌာယုံနဲ့တွေ့တဲ့အခါမှာအဲဒုက္ခဝေဒနာဖြစ်တယ်အကောင်းဆုံးအာယုံကိုတွေ့တွေ့ရတယ်ဒါတွေ့ကောင်းရင် ကောင်းတာပဲတွေ့မကောင်းရင်မကောင်းတာပဲဝေဒနာတွေကဖြစ်တယ်ဖတ်တာကြည့်တော့တွေ့ကြည့်လို့လည်းဖြစ်တယ်အဲဒီတော့သိမြင်သွားတယ်တဲ့ဒါအကြောင်းအကြောင်း၄ပါးကြောင့်အတ္တဖြစ်ပုံကိုသိတာမူလကမရှိသေးတဲ့ဝေဒနာဖြစ်ဖြစ်ပေါ်ဒီကိုလည်းဒီလားတဲ့ရှုမှတ်မှသိတယ်ဒါလည်းဒီလည်းရှုမှတ်ပြီးတော့သိတယ်ဒါထည့်လိုက်ရတယ် ဘုံလုံး၅ပါးဖြစ်တဲ့တိုင်ဆွေရမယ်ဝေဒနာဤဖြစ်မှုကိုမြင်လင်လက္ခဏာ၅ပါးကိုမြင်သည်ဝိဇ္ဇာရှိလို့ဝေဒနာဖြစ်သည်ဟူ၍လည်းမြင်သည်သနာရှိလို့ဝေဒနာဖြစ်သည်ဟူ၍လည်းမြင်သည်သံရှိလို့ဝေဒနာဖြစ်သည်ဟူ၍လည်းမြင်သည် ဖတ်တာရှိလို့ဝေဒနာဖြစ်ပြီးကိုယ်ရလည်းမြင်နေမူလကမရှိသေးတော့ဝေဒနာအသေးဖြစ်ပေါ်လာပြီးကိုယ်လည်းမြင်နေအဲတော့ငါးပါးပသနာလည်းပဲယုတ်ခန္ဓာတုန်းကတော့ဟာယုတ်ခန္ဓာစတုန်းကရှင်းနေသုံးလင်းလာပြီးတော့ဇာအရှိရှင်းနာမနဲ့ကြတာအကြောင်းလေးရာရှင်းမှုကလက္ခဏာ၅ပါးပြီးနေဒီမှာလည်းဒီလိုပဲ အကြောင်းလေးရာနဲ့ဝေဒနာဤအသေးဖြစ်ပေါ်မှုလက္ခဏာနဲ့ပေါင်းလိုက်ရင်၅ခုတဲ့အကြောင်းလေးရာဖြစ်မှုပါလက္ခဏာ၅ပါးအတိဝေဒနာဤလက္ခဏာ၅ပါးတည်းပြီးတာအဲ့ဒါကတော့ဒီမှာထည့်ပြီးတဲ့ခါဟိုကရှိရကြတယ်ကာကြီးဝေဒနာဤဖြစ်မှုကိုမြင်တဲ့လက္ခဏာ၅ပါးမြင်ပြီးဟိုရှိရဒီတိုင်းမှာဘာမှမဖြစ်ဘူးလွဲကုန်ပြီးထနေနေတာအဝိဇ္ဇာမရှိနဲ့ဝေဒနာမဖြစ်နိုင်ဘူးလေ။ဘာကွာလဲရှိရရုပ်မဖြစ်နိုင်ဘူးရာဝေဒနာ။ ဝိဇ္ဇာမရှိရင်ဝေဒနာမဖြစ်နိုင်ဘူးလေလည်းမြင်နေမှာသာရသက်တာကိုလည်းသူလောက်တာဒါတော့တော့နားလည်မှဆိုတော့ဒီအနည်းကြီးမယုတ်မဟုတ်တော့ဒီဝေဒနာရောက်တာဒီတော့ကယုတ်ခန္ဓာတုန်းကလည်းယုတ်မဖြစ်နိုင်လို့ဆိုခဲ့တယ်ခါခွေးမှလည်းခါခွေးရှင်းမှဝိဇ္ဇာမရှိရင်ယုတ်မဖြစ်နိုင်ဘူးလေလည်းမြင်နေဒီမှာဂါကြီးတွေကလည်းပဲဝိဇ္ဇာမရှိရင်ယုတ်မဖြစ်နိုင်ဝေဒနာမဖြစ်နိုင်ဘူးလေဝေဒနာယုတ်နေအောင်ဝေဒနာထည့်ရ တဏှာမရှိရင်ဝေဒနာမဖြစ်နိုင်ဝေလည်းမြင်နေကမရှိနေဝေဒနာဖြစ်နိုင်ဝေလည်းမြင်ပါဒမရှိနေဝေဒနာမဖြစ်နိုင်ဝေလည်းမြင်အဝိဇ္ဇာတဏှာကံရှိလို့အခုဘဝမှာပရိသေကစပြီးတော့ဖြစ်နေတယ်ဝိဇ္ဇာနာကမရှိရင်ပရိသေကတည်းကဘာမှမဖြစ်လာဘူးဘာမှမဖြစ်လာလို့ချင်းဘယ်ဝေဒနာဖြစ်တော့မလဲပြီးတော့အာယုန်နဲ့စိတ်နဲ့မတွေ့ဘူးဆိုရင်အာယုန်နဲ့မတွေ့ရင်ဖတ်တာမရှိရင်မတွေ့ဘဲနဲ့ဝေဒနာမဖြစ်နိုင်ဘူးသူ့စုတယ်ဆိုသူ့နဲ့တွေ့တော့သူ့နဲ့မတွေ့ဘဲနဲ့ဘယ်နဲ့မနာပဲမနာနိုင်ဘူးမိလောင်တယ်ဆိုတာလည်းပဲမိနဲ့ကြည့်တော့မရှိရင် ဘယ်ကလောင်နိုင်မလဲနာနာနာကျင်မှုကူမှုပဲဖြစ်နိုင်မလဲအဲဖသရှိလို့လည်းဖြစ်တယ်ပေါ်လာခြင်းသောဝေဒနာပြောက်ွယ်သွားသည်ကိုလည်းမြင်သည်အဲဒီညောင်းတယ်ပူတယ်နာတယ်ခြင်းနဲ့ခဲတယ်စသည်ဖြင့်မှတ်တိုင်းမှတ်တိုင်းဟာဝေဒနာလေးတွေအပိုင်းပိုင်းပိုင်းပိုင်းနဲ့ပြက်ပြက်ပြီးကုန်ကုန်သွားတာလေအဲ့ဒါလေးတွေတွေ့အဲ့ဒါလေးတွေကုန်သွားတာတွေ့လို့ချင်းအဝိဇ္ဇာမရှိရင်လည်းပဲဒီလိုပဲဝေဒနာတွေပြောက်ကင်းနေမှာပဲမရှိဘဝတော့မရှိတာပါပဲစိတ္တိတက်တော့တာမဟုတ်ဘူးလုံးလုံးကိုမပေါ်လာပဲနဲ့ပြောက်ကင်းမှာပဲ ဒနာမရှိရင်လည်းကြောက်ခင်းပါပဲကာမရှိရင်ကြောက်ခင်းပါပဲအာယုံနဲ့မတွေ့ဘဲနေရင်လည်းဒီခံစားမှုဝေဒနာကြောက်ခင်းနေမှာပဲအဲဒီ၄ပါးသောကြောင့်လည်းသိနိုင်ပါတယ်အဲဒါ၅ပါးပေါင်းပြီးတော့ဆိုဒီတော့အဲ9နံပါတ်ကအကြောင်းလေးပြအကြောင်းမှုပါလက္ခဏာ၅ပါးသိမြင်ပြီအဲရုပ်တုံးကအကြောင်းလေးပြအကြောင်းမှုပါဒီမှာလည်းဒီလိုဝေဒနာမှာလည်းအကြောင်းလေးပြအကြောင်းမှုပါလက္ခဏာ၅ပါးသိမြင်ပြီဒီတိုင်းသိရမှာပဲအဲဒါဆိုကာကြီးရ ဝေဒနာဤပြတ်မှုကိုမြင်လင်လက္ခဏာ၅ပါးကိုမြင်သည်ဝိဇ္ဇာမရှိလင်ဝေဒနာမဖြစ်နိုင်ဟုရလည်းမြင်သည်ဝိဇ္ဇာမရှိလင်ဝေဒနာမဖြစ်နိုင်ဟုရလည်းမြင်သည်တဏှာမရှိလင်ဝေဒနာမဖြစ်နိုင်ဟုရလည်းမြင်သည် ကာမရှိတင်ဝေဒနာမဖြစ်နိုင်ဘူးရဲ့လည်းမြင်သည်အတ္တပဲရှိတယ်ဝေဒနာမဖြစ်နိုင်ဘူးရဲ့လည်းမြင်သည်ပေါ်လာကြည့်သောဝေဒနာကြောက်ွယ်သွားသည်ကိုလည်းမြင်သည်အဲ့ဒါရှိကကိုးနာမကနဲ့ကိုးနာမကတင်ညာထက်လိုက်ကြောင်းလေးပြပြောင်းမူပါလက္ခဏာ၅ပါးအမှုမြင်သည်တဲ့ကြီးက ပညာသင်္ခါရတွေအဖြစ်ပြတော့ဘယ်နဲ့တော့ဆိုအတူတူပါပဲပညာသင်္ခါရအဖြစ်ပြကိုဒီပုံမှာဝေဒနာသိရင်ဘုံနဲ့တူးနေပြီတဲ့အဲဝေဒနာကဆိုခဲ့တဲ့အတိုင်းဆိုရုံနဲ့ဝေဒနာဤဖြစ်မှုကိုမြင်တယ်ဆိုတာလည်းပဲပညာဤဖြစ်မှုကိုမြင်တဲ့လက္ခဏာ၅ပါးကိုမြင်ပြီးဝိဇ္ဇာရှိလို့ဝေဒနာဖြစ်ပြီးဆိုတဲ့ပညာဖြစ်ပြီးထည့်လိုက်အောင်ပေါ့ဝိဇ္ဇာရှိလို့ပညာဖြစ်ပြီးဝေဒနာမြင်ပြီးတဏှာရှိလို့ပညာဖြစ်ပြီးသာရှိလို့ပညာဖြစ်ပြီးသာတာရှိလို့ပညာဖြစ်ပြီးဝေဒနာမြင်ပြီး မူလကမရှိတော့ဝေဒနာအသစ်ဆိုရင်ပညာအသစ်ထဲရောဟောပညာအသစ်ဖြစ်ပေါ်သွားပြီကိုလည်းမြင်နေဒါကပြည့်လက္ခဏာ၅ပါးပြည့်လက္ခဏာကြတော့လဲဝေဒနာကြီးပြမှုကိုမြင်တဲ့ဆဲနေပညာကြီးပြမှုကိုမြင်လဲလက္ခဏာ၅ပါးကိုမြင်နေဝိဇ္ဇာမရှိနဲ့ပညာမရှိနိုင်ဝေလည်းမြင်နေတာမရှိနဲ့ကာမရှိနဲ့ဘာသာမရှိနဲ့ပညာဖြစ်နိုင်ဝေလည်းမြင်နေပေါ်လာပြီးတော့ဝေဒနာပြောက်ွယ်ပဲနဲ့ပညာပြောက်ွယ်ပညာပြောက်ွယ်သွားပြီကိုလည်းမြင်မှတ်တယ်မှတ်ရင်မှတ်ရင်မှတ်သားတဲ့ပညာလေးလုံးတစ်ခုကို သိနဲ့စူးစိုက်ပြီးတော့နှလုံးသွင်းနေတဲ့အခါ အဲ့ဒါလေးမှားလိုက်ရင်ပညာလေးရတယ်မှတ်မှုပညာလေးကြောက်ကြတာကိုလည်းအဲ့ဒါလေးမြင်နေသင်္ခါရဆိုတာကတော့များပါတယ်လောဘဒေါသမောဟတွေအဲကိုယ်ရင်ဆန့်ရင်ကိုယ်ရင်ကိုယ်တွေဆန့်စေကိုယ်မယ်ဆန့်မယ်စသည်ဖြင့်ဉာဏ်နဲ့သိတယ်လည်းသင်္ခါရတွေပဲအဲဒီသင်္ခါရတွေရဲ့အဖြစ်ပြပြီးတာလည်းအတူတူပဲဆရာဝေဒနာလိုပဲအဲဝေဒနာဤသိမှုဆိုတာသင်္ခါရဤဟုတ်လားသင်္ခါရဤသိမှုကိုမြင်နေဝေဒနာများသင်္ခါရထဲရင်ဘာလို့ထဲပါဘူးဒါကြောင့်ဒီကတော့အဲလက်သေးကွန်းလေးနဲ့ဒီမှာညွှန်ထားတဲ့ နားလည်ပါပြီဘယ်လောက်ဆိုနားလည်လို့ကဟိုသာယောဂသာရမအတော်များပါတယ်ဒါတွေလည်းချုံလုံးပြည့်လို့ဝိညာဉ်နဲ့ခန္ဓာရောက်တာဝိညာဉ်နဲ့ခန္ဓာအဖြစ်အပျက်ကိုသိမြင်ပုံနဲ့စိတ်ဝိညာဉ်ဤသိမှုကိုမြင်တဲ့လက္ခဏာ၅ပါးကိုမြင်ပြီးစိတ်ကူးလေးစိတ်ကူးလေးတွေဖြစ်တိုင်းဖြစ်တိုင်းမှရင်ဖြစ်ပေါ်ပြီးကြောက်တော့တာတွေတွေ့အဲ့ဒီဖြစ်ပေါ်ကြောက်တော့ဖြစ်တာတွေတွေ့လို့ရှိရင်လက္ခဏာ၅ပါးမြင်တယ်ကြောက်တော့တာတွေတွေ့လို့ရှိရင်လက္ခဏာ၅ပါးမြင်တယ်စိတ်ဓာတ်ကြောက်တာငကိုပေါင်းလိုက်လို့ရှိရင်လက္ခဏာ၁၀ပါးကိုမြင်တယ်ဘယ်လိုမြင်တာတော့ဆိုလို့ရှိရင် ဓမ္မစင်စစ်ကတော့ဖြစ်ပေါ်လာတာလေးပြောက်သွားတာလေးဒါပဲမြင်ပါတယ်သိမြင်မမြင်ပါဘူးဒါပေမဲ့လည်းဖြစ်ပေါ်လာတာတွေ့ရင်ဒီစိတ်ဖြစ်တာဘာကြောင့်ဖြစ်ပါလဲဒီဘဝကဝိဇ္ဇာရှိတယ်လို့ပြိဿကစပြီးဖြစ်လာတယ်တဏှာရှိတယ်လို့ဖြစ်လာတယ်ခံရှိတယ်လို့ဖြစ်လာတယ်ယခုလည်းပဲနာယုတ်ထောက်ပါနေရှိနေလို့မြင်တယ်ဆိုလို့ရှိရင်မျက်စိယုတ်ထောက်ပါရှိလို့ကြားတယ်ဆိုနာယုတ်ထောက်ပါရှိလို့စသည်ဖြင့်ပေါ်တယ်အဲဒီတော့ထောက်ပါသူကြီးတွေရှိလို့ဖြစ်နေတာပဲလို့ပြောတယ် မူလမရှိတော့စိတ်စိတ်တွေဖြစ်ပေါ်လာတာကိုလည်းပဲစိတ်ကြီးဖြစ်တဲ့ဖြစ်တဲ့ဉာဏ်မှုကြားမှုစသည်ဖြစ်တိုင်းဖြစ်တိုင်းနေမှရအသိသိဖြစ်တာတွေတွေ့နေတာပဲအဟောင်းကြီးဘူးအသိကြီးတယ်ပဲအဲဆိုရမယ်စိတ်ဝိညာဉ်ဤဖြစ်မှုကိုမြင်လင်လက္ခဏာ၅ပါးကိုမြင်သည်စိတ်ဝိညာဉ်ဤဖြစ်မှုကိုမြင်လင်လက္ခဏာ၅ပါးကိုမြင်သည် ဝိဇ္ဇာရှိလို့သိဖြစ်သည်ဟူ၍လည်းမြင်သည်တဏှာရှိလို့သိဖြစ်သည်ဟူ၍လည်းမြင်သည်သံရှိလို့သိဖြစ်သည်ဟူ၍လည်းမြင်သည်နာယုတ်ရှိ လို့သိဖြစ်ပြီးဝေလည်းမြင်သည်မူလကမရှိသေးတော့သိရသေးဖြစ်ပေါ်လာတွေကိုလည်းမြင်သည်ဖြစ်လက္ခဏာအကြောင်းလက္ခဏာ၅ပါးနဲ့အဖြစ်လက္ခဏာပေါင်းလိုက်သိရရှင်းနာဘကရှိခဲ့တဲ့အကြောင်းလေးပြရှင်မူပါလက္ခဏာ၅ပါးပြီးမြင်သည်ဝိဇ္ဇာရှိလို့တဏှာရှိလို့ကံရှိလို့နာယောရှိလို့ဆိုတဲ့အကြောင်းလက္ခဏာက၄ပါး အဲအကြောင်းလက္ခဏာက၄ပါးအကြောင်း၄ပါးရှင်းမှုပါအဲစိတ်ကူးလေးတွေမြင်မှုကြားမှုသိမှုစိတ်ကလေးတွေအသေးသေးဖြစ်ပေါ်လာတာဖြစ်တာရတယ်အသေးသေးဖြစ်ပေါ်လာတဲ့လက္ခဏာတွေတစ်ခုပါဆက်ငါးခုအကြောင်းလေးကရှင်းမှုပါလက္ခဏာ၅ပါးသိပြီနောက်ဝေဒနာဤရှင်းမှုကိုမြင်တဲ့လက္ခဏာ၅ပါးကိုမြင်ပြီးအဲဒီမှာလဲဝေဒနာမဟုတ်ဘူးစိတ်စိတ်ပြည့်မှုစိတ်ဝိညာဉ်ပြည့်မှုကိုမြင်တဲ့လက္ခဏာ၅ပါးကိုမြင်ပြီး အဲစိတ်ဝိညာဉ်တွေစိတ်ကူးတွေပြတိုင်းပြတိုင်းမှစိတ်ကူးလေးတွေတွက်ပေါ်လာတွေ့ရတယ်မြင်တာမြင်သိတာလေးကြောက်တာကြားသိတာလေးကြောက်တာစသည်ဖြင့်စိတ်ကလေးတွေပြတိုင်းပြတိုင်းကြောက်တာလေးတွေ့ရတယ်အဲဒီကြောက်တာလေးတွေ့လို့ရှိရင်ဒီလိုဒီလိုစိတ်ဟာအကြောင်းရှိလို့ဖြစ်တာအကြောင်းမရှိရင်ဖြစ်တယ်လုံးလုံးမရှိဘဲနဲ့ကြောက်နေမှာပဲတဲ့ဒါလိုလည်းသိနိုင်တယ်ဒါကြောင့်ဝိဇ္ဇာမရှိနဲ့စိတ်မဖြစ်နိုင်ဘူးလေမြင်ပြီးတဏှာမရှိနဲ့ဒါမရှိနဲ့ဒါရုပ်မရှိနဲ့စိတ်မဖြစ်နိုင်ဘူးလေမြင်ပြီး ပေါ်လာပြီးတော့စိတ်ပြောက်ွယ်သွားသည်ကိုလည်းမြင်သည်ငါကအကြောင်းလေးပြပြောက်မှုပါလက္ခဏာ၅ပါးမြင်သည်ဆိုတဲ့ရှိကကိုးနာမကသောက်ပုတ်တိုင်းနဲ့အဲဆိုရမယ်စလို့စိတ်ဝင်ခြင်းဤပြည့်မှုကိုမြင်လင်လက္ခဏာ၅ပါးကိုမြင်သည် ဝိဇ္ဇာမရှိလင်စိတ်မဖြစ်နိုင်ဝေလည်းမြင်လေသနာမရှိလင်စိတ်မဖြစ်နိုင်ဝေလည်းမြင်လေကာမရှိလင်စိတ်မဖြစ်နိုင်ဝေလည်းမြင်လေနာယုမရှိလင်စိတ်မဖြစ်နိုင်ဝေလည်းမြင်လေပေါ်လာပြီးတော့စိတ်ရောက်ွယ်သွားသည်ကိုလည်းမြင်သည် ၅ခုပဲအကြောင်း၄ခုကကြောက်မှုပါလက္ခဏာ၅ပါးနည်းနည်းရဲ့စိတ်ကူးလေးတွေတိုင်းတိုင်းစိတ်တိုင်းတိုင်းမှအဲ့ဒီစိတ်ကလေးကြောက်တော့တာတွေ့လို့ရှိရင်အဲ့ဒီလက္ခဏာ၅ပါးလုံးအကုန်လုံးမြင်မြင်တယ်ဒါတော့ခန္ဓာတစ်ပါးမှာဖြစ်မှုက၅ဖြစ်မှုလက္ခဏာက၅ပါးပြည့်မှုလက္ခဏာက၅ပါး၁၀ပါးဖြစ်တာပါခန္ဓာတစ်ပါးတစ်ပါး၁၀ပါး၁၀ပါးဆိုတော့ခန္ဓာ၅ပါးမှာဆိုရင်50အဲဒီ ခန္ဓာ၅ပါးရဲ့အဖြစ်အပျက်ကိုမြင်နေတဲ့ဥရိယရိယညာရောက်နေတဲ့ယောဂီပုဂ္ဂိုလ်ကအဲဒီအဖြစ်အပျက်လက္ခဏာ90ကိုသိမြင်တယ်လို့ဒီကံမြာမေကဝေဘာပြတာကဥရိယရိယလက္ခဏာဥရိယရိယညာသိတယ်ဥရိယလက္ခဏာက25ပါးဝေယလက္ခဏာက25ပါးဥရိယဝေယလက္ခဏာပေါင်း90ကိုမြင်တယ်ဒီလိုဆိုတဲ့ မနာကြီးကြအောင်ကျန်ကန်တွေကကျန်ကန်တွေကဆရာတွေကသိခွဲသိကျဲသူစားအဲ90ပဲဆိုရင်ကတော့မှတ်တိုင်းမှတ်တိုင်းပေါ်ပြီးပြောက်သွားတာတွေဒါလေးသိနေတယ်ဆိုတာဒါလေးသိလို့ရှိရင်အကြောင်းလက္ခဏာ၄ပါးနဲ့ထည့်လိုက်အဲတော့၅ပါး၅ပါးကြီးဖြစ်ပြီးတော့ခန္ဓာ၅ခုနဲ့ပေါင်းလိုက်တော့အပြည့်လက္ခဏာ၅ပါးအပြည့်လက္ခဏာ၅ပါး10ပါးခန္ဓာ၅ပါးဆိုတော့90ဘယ်လိုဖြစ်သွားတာလဲခန္ဓာနဲ့တွေ့လို့အာရဏ72ပါးနဲ့တွေ့လို့ရှိရင်အဲ့ဒီမှာသိညာမှာ အာရဏ7ပါးနဲ့တွက်လို့ရှိရင်အာရဏတစ်ပါးတစ်ပါးမှာအဖြစ်လက္ခဏာ9ပါးအဖြစ်လက္ခဏာ9ပါး30 30ရမှာအဲဒါအာရဏ7ပါးဆိုရင်အလုံး120တော့ရမှာမနည်းဘူးဓာတ်တစ်ချက်ပါးနဲ့တွက်မယ်ဆိုရင်180တော့ရမှာအများကြီးရမှာဒါကခန္ဓာ9ပါးနဲ့တွက်တာသိရင်ကတော့ယောဂီပုဂ္ဂိုလ်မှာစိတ်ခိုက်ယုံနာလေးတွေဖြစ်ပေါ်ပြီးတော့ပျောက်သွားတာလေးပြီးလို့အဲ့ဒါရေးကြည့်ပါတယ်အဲ့ဒါလေးပြီးနေတာဥရပြညာမယ်ဒါလို့ကျန်တာဆိုတဲ့အတိုင်း ခန္ဓာတစ်ပါးတစ်ပါးမှာလက္ခဏာ10ပါး10ပါးဒီခန္ဓာ5ပါးလက္ခဏာ90ဖြစ်လို့အဲ့ဒီလက္ခဏာ90ကိုယောဂီပုဂ္ဂိုလ်ကဥရရဲ့ရောက်နေယောဂီပုဂ္ဂိုလ်ကပြီးတယ်ဆိုတာလေအတူချုပ်မှတ်ရအောင်လေဒီကစိတ်လုံးပွယ်လေးတစ်ခုထည့်တာနောက်ဆုံးအာဒီကုန်းချုပ်တယ်ခန္ဓာတစ်ခုပြမှုငါးပြီပြမှုငါးနဲ့10ပါးဖြစ်ပြီ ခန္ဓာ၅ဝယ်50ဖြစ်သည်ဖြစ်ပြသည်မြင်ဤညာယောဂီခန္ဓာတစ်ခုဖြစ်မှု၅မည်ပြမှု၅နဲ့10ပါးဖြစ်သည်ခန္ဓာ၅ဝယ်50ဖြစ်သည်ဖြစ်ပြသည်မြင် ညာယောဂီအာ 50ကိုမြင်တယ်ဆိုတာအဲ့ဒီမှာပြထားတဲ့ဝေဘာနဲ့ဤတိုင်းဝေဘာကြီးပြထားတာဓမ္မစင်စစ်ကတော့ဖြစ်ပေါ်လာတဲ့ယုံနာလေးတွေမှန်ရင်မှန်ရင်နဲ့ပေါ်လာလိုက်ကြောက်သွားလိုက်ပေါ်လာလိုက်ကြောက်သွားလိုက်အပိုင်းပိုင်းနဲ့ပိုင်းခြားပြီးနေအဲ့ဒါပဲအဲ့ဒါအရေးကြီးတာပဲတကယ်ဖြစ်ပေါ်တဲ့လက္ခဏာတကယ်ဖြစ်တဲ့လက္ခဏာအဲ့ဒါသိရင်အကြောင်းလက္ခဏာ၄ပါးအဲအကြောင်းလက္ခဏာ၄ပါးစီ၄ပါးစီထည့်လိုက်တော့သူက၅ပါးဖြစ်လာတာကိုခန္ဓာတစ်ပါးတစ်ပါးမှာ အပြည့်လက္ခဏာက၅ပါးအပြည့်လက္ခဏာ၅ပါးရတော့30ပြည့်သွားခန္ဓာက၅ပါးဆိုတော့ခန္ဓာတစ်ပါးတစ်ပါး30ဆိုခန္ဓာ၅ပါးကျတော့90ဖြစ်တော့လက္ခဏာ90ကိုမြင်တယ်မလို့ဆိုတာကိုအဲ့ဒါကျမ်းဂန်များဒေသနာနည်းနဲ့ဝေဖန်ထားတာဒီဟာယောဂီပုဂ္ဂိုလ်ကဒီ90လေးအကုန်လုံးရှင်းအောင်လို့လိုက်ပြီးတော့တွက်ပြီးတော့ရှင်းဖို့ရတယ်မဟုတ်ပါဘူးအဲ့ဒါလေးလည်းနားလည်ထားရမယ်ဣတိဣရိကရူပတယုတ်ဤသမုရိယောသိချင်းပြေကြောင်းနေဣတိဣရိက ရူပတာယောဤအထင်ကမောဟချုပ်ခြင်းချုပ်ကြောင်းဤတိပြဝေဒနာယဝေဒနာဤသမှုရောခြင်းကြောင်းဤတိပြဝေဒနာဝေဒနာဤအထင်ကမောဟချုပ်ခြင်းချုပ်ကြောင်းဤတိပြကပညာယပညာဤသမှုရောဖြစ်ခြင်းဖြစ်ကြောင်းဤဤတိပြကပညာယပညာဤအထင်ကမောဟချုပ်ခြင်းချုပ်ကြောင်းဤတိပြကသင်္ခါရနံသင်္ခါရတို့ဤ သမုဒိယသိခြင်းတရားနှင့်ဣတိတရားသင်္ခါရသင်္ခါရတော့ဤဝရောအသင်္ကမောသိခြင်းကြောင့်ဤဒီကဝိညာဏတာဝိညာဉ်သမုဒိယသိခြင်းတရားနှင့်ဤဒီတရားဝိညာဏတာဝိညာဉ်အသင်္ကမောသိခြင်းကြောင့်ဤဒီတော့ပဇာနာတိဤပရိဒါကခန္ဓာ၅ပါးဓမ္မ ानु ပါဒနာခန္ဓာ၅ပါးရှိနေတဲ့ပုဂ္ဂိုလ်ခန္ဓာ၅ပါးရဲ့အဖြစ်အပျက်ကိုသိဖို့အခုသုံးသွားပါပြီဒေသနာကြီးရောဘုံတရက်ကျေတာမရှိတော့ဘူးလားအကျေဆုံးနားမလဲစရာလည်းမရှိပါဘူးဒီဥစ္စာ ကျက်ထားလည်းရတယ်လွယ်လွယ်လေးပဲသူကဆောင်းမကလေးတွေမှတ်တာနာကောင်းပါလေကကျင်းကျက်ကလေးနဲ့ပြီးဤတိသေသတံဝါကာယိကာနုပတိဝရတိဗိဓာဝါကာယိကာနုပတိဝရတိသတ္တဗိဓာဝါကာယိကာနုပတိဝရတိခုပြောခဲ့တယ်ဒီချင်းရုပ်ဝေဒနာပညာသင်္ခါရဝိညာဉ်စိတ်တိုင်းစိတ်တိုင်းကိုသိတဲ့သဘောတရားလေးတွေသိနေတာကလားသရုပ်တွေကိုသဘောလေးတွေသိဤတိရူပံဤတိဝေဒနာဤတိပညာဤတိသင်္ခါရဤတိဝိညာဏလို့ဟောထားတဲ့အစာဆုံးပိုက်ကလေး၅ပါး ဝိပဿနာဉာဏ်ရှင်းလာတဲ့အခါကျတော့ဥရိယပြဉာဏ်ဖြစ်လာတော့မှတ်တိုင်းမှတိုင်းအစအဆုံးလေးတွေပိုင်းခြားပြီးလာတော့ဣတိအမှုတွေရောဣတိရူပဒါတုံရောဣတိရူပဒါအရှင်မောဇာတွေအပြည့်ပြည့်တွေသိတာအဲဒီလိုပြီးတော့မိမိတဏ္ဍာကယုတ်ဝေဒနာပညာသင်္ခါရသဘောလေးတွေသိအဲယုတ်ဝေဒနာပညာသင်္ခါရတို့ရဲ့အဖြစ်အပျက်ကလေးတွေသိလာတဲ့အခါမှာအစ္ဆတံဝါကာယကအနုပါတိမိမိမိတဏ္ဍာကယုတ်ကာယရှိအဲအစ္ဆတံဝါဓမေတုဓမ္မာနုပါတိမိမိတဏ္ဍာကသဘောတရားတွေကိုရှုနေတာပဲ မိမိတဏ္ဍာကသဘောတရားတွေဒီလိုဖြစ်ပြနေတာတွေတွေ့တော့သူတို့ကတဏ္ဍာနဲ့ဒီလိုဖြစ်ပြနေတာပဲအဲလူဆိုတာလည်းဒါပဲနတ်ဆိုတာလည်းဒါပဲဇမဆိုတာလည်းဒါပဲယောက်ျားဆိုတာလည်းဒါပဲမိမဆိုတာလည်းဒါပဲဒီလိုဖြစ်ပြနေတဲ့သဘောတရားကြီးပဲလို့မှားရင်မှားရင်သဘောကျတယ်အဲဒါဒီဗိဓာဝါဒမေသုတ္တမနုပါတိဝတိဗိဓာသူတ္တဘာတဏ္ဍာကခန္ဓာ၅ပါးတရားတွေလည်းဒီလိုဖြစ်ပြနေတာပဲသူတ္တဘာတဏ္ဍာမှာဒီခန္ဓာ၅ပါးပဲရှိတယ် ဒီလိုဖြစ်တဲ့နယ်တရားတွေရှိတာပဲသဘောပေါက်တော့လားယောဂီပုဂ္ဂိုလ်ကနာပေါက်လွယ်ပါလေသိပြင်းတဲ့ကိုသဘောကျလာတာကိုယ်တဏ္ဍာကဖြစ်ပြင်းတာသူများတဏ္ဍာအနေနဲ့ပဲစဉ်းစားကြည့်ဒီလိုဖြစ်ပြင်းတာလဲဆိုတော့သဘောကျတယ်ပုရိယပဲရောက်တဲ့ပုဂ္ဂိုလ်တိုင်းနဲ့ညာနဲ့ရှင်းပြီးတော့တရားတရားဣဇာတာရှိတရားတရားဗိဓမိမိကိုယ်ရဲ့ကျုပ်ပြီးပြင်းသူများကိုဆင်ញင်လိုက်သူများကိုသူများကိုတော့ဆင်ញင်ပြီးတော့လာတယ်ကိုယ်တိုင်တော့မကျုပ်နိုင်ဘူး သမုဒိယဓမ္မနုပါတိဝကသမေဝိဟာသမုဒိယဓမ္မနုပါတိဝဓမေတုဝိဟာရတိဓမေတုခန္ဓာ၅ပါးသဘောတရားတော်၌သမုဒိယဓမ္မနုပါတိဝဖြစ်ခြင်းဖြစ်ကြောင်းကိုရှုလျက်မူလီဝိရဏိနေအခုပြောခဲ့တဲ့နေ့ကမတိုင်းမတိုင်းဖြစ်သဘောလေးသိနေတာဒီလိုဖြစ်တာအဝိဇ္ဇာတဏကံအာဟာရဒီလိုအကြောင်းတရားဖြစ်နေတာပဲလို့ဆင်ញင်ပြီးတော့သိတာတခါတည်းအဲ့ဒီလိုဖြစ်ခြင်းဖြစ်ကြောင်းတွေကိုလည်းရှုမိတယ် ဝေယဓမ္မနုပါတိဝါဓမ္မေတုဝေရဓမ္မေတုသဘောတရားတွေနဲ့ဝေယဓမ္မနုပါတိဝါပြချင်းပြကြောင်းသဘောကိုရှိတယ်ဒီလိုရတဲ့ဒီနေ့ဒါတရားမှာမာရင်းနဲ့ပျောက်သွားတာလေးဒီဝိဒရဏကာကကြီးမရှိရင်လည်းမဖြစ်နိုင်ဘူးအကြောင်းတရားမရှိကျိုးတရားမဖြစ်နိုင်တာလည်းစဉ်းစားသိနေပြီးတော့ဒီအဲဒါဒီချင်းနဲ့ဒီကြောင်းတရားတွေကိုသာပြန်ရှိပြီးတော့နေတယ်သမုဒိယဝေယဓမ္မနုပါတိဝါဓမ္မေတုဝေရဓမ္မေတုခန္ဓာ၅ပါးသဘောတရားတို့၌သမုဒိယဝေယဓမ္မနုပါတိဝါဖြစ်ချင်း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 အဲဝေဒနာတွေညောင်းတာပူတာတွေမှလည်းရှိရင်ဝေဒနာလေးတွေပြီးပြီးနဲ့တစ်ပိုင်းတစ်ပိုင်းပြတ်ပြတ်ပြီးတော့ထင်တယ်စိတ်တွေခြေတိုင်းခြေတိုင်းရှုမှရင်တစ်ပိုင်းတစ်ပိုင်းပြတ်ပြတ်ပြီးတော့ထင်တယ်အဲဒီလိုထင်တာဖြစ်ပြီးကြောက်ဖြစ်ပြီးကြောက်သဘောတွေတွေ့ရဝိဇာရဏစိုက်တော့ကြောင်းတရားတွေမရှိရင်လည်းဒီခန္ဓာတွေဒီသဘောတရားတွေမရှိနိုင်ဘူးမဖြစ်နိုင်ဘူးကြောင်းတရားတွေရှိတော့ဖြစ်နေတာပဲဒီလိုလဲဆင်ခြင်ပြီးတော့ဒီအဲဒါကြောင့်တရားတစ်ခါမှာ ခန္ဓာ၅ပါးတို့၌အပြေရောက်ပြီးတော့နှစ်ပါးလုံးကိုရှုပြီးနေတာလည်းရှိပါတယ်အာဒီဓမ္မဒီဝါပဏ္ဏသတိပစ္စုရိတာဒီဝါပဏ္ဏတနည်းအားဖြင့်သတိညာဖြစ်ပုံကဓမ္မသဘောတရားတို့ဤဓမ္မသဘောတရားတို့ဤသာလင်အတ္တိစီကုန်ရှိတိဝါဤလိုမူရင်အာသာတို့ယောဂီပုဂ္ဂိုလ်အတ္တိ အမရမို့တတိရီဝါတတိနဲ့တကွာညာမိသာတိပြည့်စုံနေတော့ဤတရားတရားမှာမရင်မရင်နဲ့သဘောတရားကြီးတဲ့ပဲရုပ်မှဝေဒနာနာကျင်ကြဲမှုစသည်သောဝေဒနာမှခံခဲ့တဲ့သဘောခံကောင်းတဲ့သဘောဝေဒနာလေးတွေရှိတယ်ဉာဏ်မှသားမှုလေးသဘောမှအဲဝိညာဉ်နဲ့စဉ္ညာနဲ့စသည်ဖြင့်စေရနာ စိတ်ဆိုတိုက်တွန်းမှုလောဘဒေါသမောဟအလောဘဒေါသမောဟဒီသဘောတရားတွေမှသင်္ခါရတွေဒါတရားစိတ်ကိုမှာစိတ်ကူးတဲ့စိတ်ကူးတဲ့မှာသဘောတရားကြီးတဲ့ဖြစ်ပြနေတဲ့သဘောတရားကြီးတဲ့အဲဒီလိုကျွန်တော်သဘောတရားကြီးတဲ့ရှိတာပဲဒီထဲမှာငါရယ်လို့ဆိုတာမရှိဘူးသွားတာလှုပ်တတ်တဲ့အကောင်လည်းမရှိဘူးကောင်းဆိုခံစားရတဲ့အကောင်လည်းမရှိဘူးမှတ်သားရတဲ့အကောင်လည်းမရှိဘူး အဲကိုယ်ရောက်စားထိုင်အောင်ထားအောင်ပြုလုပ်တတ်တဲ့ကောင်လည်းမရှိဘူးလူကျင်တတ်မြစ်သက်တတ်ဘာယာရမေမောရသိဆိုးရတဲ့အကောင်လည်းမရှိဘူးသိကုသစကြံစီရတဲ့ဆိုတဲ့အကောင်လည်းမရှိဘူးသဘောတရားများကြီးတယ်ပဲသူကဖြစ်သူကသူဖြစ်နေသဘောတရားကြီးတယ်ပဲဉာဏ်ထဲမှာသင်နေတယ်သူ့မှနေတဲ့ယောဂီပုဂ္ဂိုလ်တွေအဲ့ဒီဖြစ်ပြကောင်းကောင်းသိနေတဲ့ပုဂ္ဂိုလ်ကဒီတိုင်းသင်နေတာပဲအာတိဓမ္မာတိဝပဏ္ဏကဓမ္မသဘောတရားတို့ဒီသားလည်းအာတိရှိကုန်ပြီသဘောတရားကြီးတယ်ပဲဒီက အဲတက်ရှင်နေတယ်အကောင်ရတော့မရှိဘူးယောက်ျားမိန်းမပုဂ္ဂိုလ်သားတော့ခေါ်တာခေါ်ရတယ်အမှန်စင်စစ်တော့ဖြစ်ပြနေတဲ့သဘောတရားကြီးတွေပါလားလို့ယောဂီပုဂ္ဂိုလ်ကဒီလိုညာထဲမှာသင်တယ်အဲဒီလိုသင်နေရကြဒါတတိယနဲ့ညီရဲသင်တဲ့ထင်ပါတယ်တကယ်မှရင်တကယ်ကိုသင်တာဒီဥစ္စာဒီလိုပဲသင်တယ်ဘုန်းကြီးကပြောလို့ဟောလို့မဟုတ်ဘူးတကယ်ကျမှလည်းညာညာရောက်လာတဲ့အခါဒီတိုင်းပဲသင်တယ်အဲဒီလိုသင်တာမာကျိုးရှိတော့ရာဝရိဝညာနမတ္တာသတိမတ္တာယအသင်စဉ်အသိဉာဏ်တွေတိုးတက်သွားဖို့ပါပဲ သတိတွေလည်းပဲအမတ်သတိတွေလည်းဆင်းဆင်းတိုးတက်သွားဖို့ပါအဲ့လိုပြီးလို့ရှိရင်သတိညာနဲ့တစ်ဆင့်နဲ့တစ်ဆင့်နဲ့တက်သွားလိမ့်မယ်ဘယ်ကြောင့်တက်မလို့ဆိုသောတာပတိမညာကြောင့်လည်းတက်နိုင်တယ်ဗရာညမညာကြောင့်လည်းတက်နိုင်တယ်နာယမညာကြောင့်တက်နိုင်တယ်ရာထမညာကြောင့်လည်းတက်နိုင်တယ်အဲဒီတော့မလေးပါညာလေးမလေးပါဆိုင်အောင်ပါရမီညာအားလျော်စွာပါရမီရင့်ရင့်နေရတော့ဣန္ဒြေကြီးရင့်နေရတော့တက်သွားတယ်မင်းသိရင်တော့တက်သေးဘူးပေါ့အဲညာစင်းစင်းတက်သွားဖို့ဒီပတိမတအာနိမိတောသဝိရတိ အားနိုင်ပြီးတော့အမိမရှိဘူးတဲ့သတိပုဂ္ဂိုလ်ရင်မှာဆိုရင်မရှိမှပဲနေတဲ့ပုဂ္ဂိုလ်တွေအမိတယ်နဲ့ပါတော့တဏှာမိရှိတဲ့ဒိဋ္ဌိမိရှိတယ်မြင်တိုင်းကြားတိုင်းအာယုန်နဲ့ဖြစ်တဲ့ပါရမှုတဏှာပါနေတာပဲကောင်းတဲ့အာယုန်တွေ့ရင်သဘောကျပြီမကောင်းတဲ့အာယုန်တွေ့ရင်လည်းကောင်းတာလေးသူလိုချင်ပြီအဲညှော်ရင်တောက်တာကြီးတဏှာပြည့်တယ်ကောင်းတာတွေ့ပြီးပြီးမကောင်းတာတွေ့ပြီးပြီးငါပဲသူပဲယောက်ျားမိန်းမပဲအသက်ရှင်နေတယ်ကောင်းပဲလို့ပြီးကောင်းတာတက္ကရာလေးကြီးအာတာရိတိကလည်းပဲအမြဲလိုက်နေတာပဲ တဏှာမိဒိဋ္ဌိအမိနဲ့ပဂတိပုဂ္ဂိုလ်ရင်ပြင့်လာခုပြမတဲ့ပုဂ္ဂိုလ်အဲ့ဒါမပါဘူးမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းပေါ်ပြီးကြောက်ပေါ်ပြီးကြောက်ဒါလေးရေးရေးနဲ့ပြီးနေလို့ရှိရင်ဒီထဲမှာကောင်းတယ်လို့လည်းပဲစိတ်သက်သာမှုမရှိဘူးမကောင်းတယ်လို့လည်းစိတ်ပြက်ပြီးတော့ကောင်းတာကိုတောင်းတာမှမဖြစ်ဘူးအဲဒီလိုမြင်ကြတွေ့နေတဲ့ဥစ္စာငါပဲသူပဲယောက်ျားမိန်းမပုဂ္ဂိုလ်တ attva ပဲလို့ဒီလိုနှလုံးသွင်းမှုသင်ញင်မှုဆွဲလာမှုတွေထဲမှာပါဘူးဖြစ်ပြနေတဲ့သဘောတရားမျှပဲလို့ဒီလိုသိနေတယ်အဲဒါကြောင့်အာနိတိသောဇာမိမရှိမှုရဲ့လေ ဝိရဒတိနေဤနာသတိလောကိပါရိတိလောကိလောက၌ကိစ္စည်းသောတစ်ခုသောတရားကိုများနာသဥပါရိယတိဆွဲလဲမဆွဲလာတော့ဘူးအနာနဲ့ဘာယာတိဆွဲလာမှုလည်းမရှိဘူးဒိဋ္ဌိနဲ့ငါးကောင်သူကောင်ပဲတင်မပြီးဆွဲလာမှုလည်းမရှိဘူးအဲဒါသတိပဋ္ဌာန်တရားဒီဆွဲလာနေကုန်သွားလို့ရှိရင်အရိယာမညာပုညာနဲ့ရောက်တာပဲအကုန်လုံးကုန်လို့ရှိရင်အရဟတမေကိုရောက်တာပဲအဲ့ဒီကြောင့်ရောက်သွားနိုင်တယ်အဲ့ဒါ ခန္ဓာဓမ္မ ानु ပါဒနာအရဟတဖို့တိုင်အောင်သင်လိုက်တဲ့ပါပေါ့အဝိယဗျာအဖြစ်ပြည့်မြင်ပြီးတော့အဲဒီမှာဝိတ္တမြင်ပြီးတော့အပြည့်တက်တဲ့မြင်လာလိုက်ရှိပါတယ်သင်္ကန်းညာခေါ်တယ်နောက်အပြည့်တွေမြင်တဲ့ဒီနေ့ပြုတ်လာပြီးတွေ့ရတော့ကြောက်ရကောင်းတယ်လို့ဆိုဗျာညာဖြစ်တယ်အပြည့်မြင်တာမကောင်းဘူးတော့မကောင်းတာတွေကြီးတယ်ပဲတဲ့ပြည့်မြင်တာအဲဒီတော့ ကောင်းတာမြင်တော့ကြီးဝေတယ်တဲ့ဒီလိုဖြစ်ပြတဲ့ယုံနာနဲ့အလုံးမရှိတော့ဉာဏ်နာစတွေ့တဲ့သဘောတွေအလကားပဲဘာမှသုံးကြတယ်များအလုံးမရှိတော့ဒါတွေမရှိတာကောင်းတော့တယ်ဆိုတာရောက်သွားတယ်နေသင်္ကညာမူရှိသူညာတာညာသွန်းလို့ရှင်လာတယ်ရတယ်မလို့ရှင်တော့အစတုန်းကဒါတွေကသိကြတာညစ်တယ်နေတာတွေအဲပြည့်ပြည့်တကယ်ပိုင်ပိုင်နိုင်နိုင်သိလာပြီဆိုရင်မလို့ရှင်တော့ဒါတွေအဆုံးမကြတော့ဘူးလို့သုံးလို့ရှင်တဲ့သဘောတွေဖြစ်လာမူရှိသူညာတာညာ ဆွမ်းလွန်နိုင်အောင်လို့ဆက်အားထုတ်ပြီးသင်္ခါညာကြောင့်ညာမဆက်ရဘဲနဲ့အမှားသီလေးတွေသူ့ဟာသူ့သွားနေသင်္ခါရုပ္ပခါညာအဲသင်္ခါရုပ္ပခါညာကရင်တန်ပြည့်စုံတဲ့အခါကာလမှာအဲဒီတော့အပြည့်ပြည့်လေးပြင်းပြင်းနဲ့ဖြစ်တဲ့ရုပ်နာသင်္ခါရကြီးနဲ့နိဗ္ဗာန်အောင်နဲ့ရောက်တော့တာသင်္ခါရအာယုန်နဲ့ဖြစ်ပြတဲ့လုံးဝစိတ်ဆုံးတာမှတ်တရားအာယုန်တွေရောမှတ်သိနေတဲ့အသည့်တွေရောယူရတဲ့လည်းအကုန်လုံးချုပ်ငိမ့်သွားတဲ့သဘောနဲ့ရောက်တယ်သင်္ခါရនិရောဓသင်္ခါရတွေထုတ်တဲ့သဘောနိဗ္ဗာန်ပဲအဲဒီနိဗ္ဗာန်အောင်ရောက်တယ် အဲဒီတယောက်သတိညာနဲ့တိုးတက်သွားနိုင်ပါတယ်အဲသောတာပတိမညာနောက်တစ်ဆင့်တက်လို့ရှိရင်သရာယိမညာနောက်တစ်ဆင့်တက်ရင်နာယိမညာနောက်တစ်ဆင့်တက်လို့ရှိရင်အရဟတမညာအကြည့်တောင်တက်ပြီးတော့သွားနိုင်တယ်အဲဒါဒီဌာနဓမ္မလူပဒနာကအရဟတဘုရားတောင်တက်သွားဖို့အဲဒီကမှသူရိယဝိရနဲ့စပြီးတော့အဲငယ်ငယ်လေးတွေကမှာရအောင်ငယ်ငယ်လေးတွေကပြောသင်္ကတတော်ဘုံပါရမယ်သူတို့နဲ့ပြီးမှာပါပဲ အများကြားဘူးသိဘူးကြတဲ့ပတာစာရာထေရီမဆိုတာရသော်ရသာသနာတော်အနာကျော်တော်တဲ့အမျိုးသမီးပါပဲသူတော့နားကျော်တော်ပရမကသူကတစ်သမီးတစ်သမီးကနေပြီးတော့မိစ္ဆာရအတိုင်းစိန်နဲ့မှားယွင်းပြီးတော့မိဘတွေပါလေအဲပြီးသွားကုန်ဆိုတော့စိတ်တိတ်ဖက်ပြီးတော့ရမှနေတော့ရမှသူစင်းရဲနဲ့လုတ်ကင်စားတော့နေကြရတယ် အဲဒီကနေပြီးတော့သာနေရပြီကအဲဗာမြောင်မှာတတယောက်ကတော့သောသောမိဘသာပြန်ပြီးဒီခွမလို့လာရင်လမ်းမွေးအဲနောက်တယောက်ကလည်းဒီလမ်းမှာပဲမွေးတာပဲသို့သောသူကကြာလိုက်လာတော့သူကကြာလိုက်လာအဲနောက်သူကသူကကြာအဲဒီညမှာပဲမွေးကြီးသိကြီးကလည်းကြာပြီးတော့မိတော်အောင်တော့သင်ကြရင်းနဲ့မွေကိုသင်မှပြီးသွားတယ်နဲ့မူတိုက်ပြီးတော့သုံးသွားတယ် တညာလုံးမိုးတွေထဲမှာဒုက္ခတွေရောက်သားနေတော့ဒုက္ခတွေရောက်အဲဒီကဒုက္ခတွေရောက်ပြီးတော့မနေ့ကျတော့သူတို့ရသွားကြလားလိုက်ပြီးတော့ရှာတဲ့အခါမှာမကိုက်လို့သိနေတာတွေ့တော့ငါယောက်ျားသိပြီးကိုယ်ရပြီးတော့မိဘထံကတော့ပြမပဲဆိုပြီးတော့သားလေးသားကြီးအဲသားကြီးကိုလည်းဆွဲတော့သားလေးကိုဝှေ့ကြည့်တော့ဘုရားသားလေးသားလေးကြည့်ပြီးတော့ကြောက်ကြလားသီရဝတိမြစ်ဆိုတာကြည့်ပါလေကိုလည်းကြည့်ပါလေသိပြီးတော့နေတဲ့မြင်ဟုတ်ပါဘူးတော်ရုံပါတော့ ဆိုရင်ဒီသိနေတာရှိပုံမပေါ်ပါဘူးအဲဒီနေရောက်တဲ့အခါဒီအတိုင်းကူးလို့ရတယ်မြင်ပါပဲတော့ဆောင်းပါပဲသမာဓိမှာတော့ဆောင်းပွဲတွေတော့အဲဒီမြင်မှာဟိုဘက်ကကူးတော့ရေကရေထဲလည်းကူးနေကြဆက်နေကြမို့ဒီနေ့ကျောင်းကလည်းပြီးတာမဟုတ်တော့ကလေးတွေပါတော့ယုံကြည်ပါရင်အကုန်လုံးမျောပါသွားရေဆိုပြီးတော့အဲဒီမှာ ကလေးကလေးကိုအငယ်တို့သွားပြီးတော့ကျေးဥစွာသွားဖို့ပါလေးစာကြီးကိုသက်ကမှနေရုံနဲ့မလာခဲ့နဲ့ငါပြန်ခေါ်မယ်ပြောတယ်။ဒါကဥပကံတော်သာဥပကံကဖေရကလေးပါလေးနဲ့အုပ်ကြည့်ပြီးတော့ဒါသိနေကြရကြတယ်။အဲဒါပြန်လာတဲ့အခါရေထဲရောက်တော့သွန်ကဝဲလာ။သွန်ကလည်းသိမိသားကြောက်ပြီးတော့သာသားလေးတို့ပါလေးတွေ့ရင်ဒီဥစ္စာတွေတို့ကပုတ်ပြီးတော့ရှည်စားနေတာ။ဘုရားသားလေးတို့သားလေးကလေးနဲ့တူးနေတာကိုအဲဒါမှသွန်က ဆွန်ဆိုရမယ်ဒီကဆွန်တော့မဟုတ်မဟုတ်ပါဘူးလားခကြီးကြီးနဲ့တူပါတယ်လင်းရုံတော့ပါလို့မှပြောတာပါဘူးကအဲဒီမှာစားထဲမှာပါဆွန်တော့ပါတယ်အဲဒီဆွန်ကဘားထဲမှာပြီးတော့ကြီးတော့ပါရောကြီးတော့လက်ကလောကကြီးပြီးတော့၆ရောက်တော့ကန္နာနေတဲ့ကလေးကတနေ့သားကြီးတာကိုဘာမှမသိလေအမေကခေါ်တယ်မှပြီးတော့ရေရဲဆင်းလိုက်တော့မျောပါသွားအဲဘာနဲ့ဆွန်ကြီးရဲဘာကြီးရင်းနေသေးရဲငါလည်းပဲမိုးတိုက်လို့သုံးတယ်အဲဒီမှာဒီလိုမရဖြစ်ပြီးတော့ ပန္တိမေတ္တပတိမတော်ဆိုပါငယ်ကိုသွန်ချီသားကြီးကိုသားကြီးရတဲ့မျိုးဘာလို့နေသေးလဲအဲနေယောက်ျားကတော့လည်းငုတိုက်လို့တော်တယ်မှာအဆုံးကြတယ်ဆိုပြီးတော့သူစိတ်ထဲမှာအတူတူနဲ့ရွတ်ပြီးတော့သွားအမေဖေမောင်နေတော့ရှိရရဲ့ဆိုပြီးအာကိုပြီးသွားတယ်အဲမျိုးအနည်းရောက်တဲ့ခါကျလူတယောက်တွေ့လူတယောက်တွေ့တော့မေးကြည့်တယ်သူ့အမေဖေရဲ့ မေးကြပါဒီလူကြီးကပြောတယ်အဲမမေးပါနဲ့ဒီလူတွေအကြောင်းနဲ့မမေးနဲ့ဒီနေ့လူကိုမေးဟုတ်ဘူးတဲ့ဒီလူတွေပဲကြည့်နေတယ်ဲဒီနောက်ဆုံးမပြောတော့မဖြစ်တော့ဘူးပြောရတယ်အဲ့ဒါတဲ့အဲ့ဒီတစ်ခေတစ်ခေသာသာဘ3ယောက်ဟာညာကမိုးကြီးပါလို့မလားတဲ့အဲ့ဒီမိုးကြီးရတော့ပဲဒီမိုးကြီးနဲ့အင်ပြိုပြီးတော့အင်ပြီးပြီးတော့သေးတယ်3ယောက်လောက်တခါတည်းပြင်သံပြိုပြီးဒီလိုဟိုမှာမိကျို့ထားပါတော့နဲ့ဟိုမှာမိကျို့တူနေလှူလာတယ် အဲ့ဒါကိုပြလိုက်တော့အားကိုးရတယ်အကုန်လုံးမဲ့သွားတာကိုမဲ့သွားတော့စိတ်လုံးစိတ်ပူမှလာဟုတ်တယ်လောကမှာအားကိုးရမယ်စိတ်ဆိုတာပူပန်ကြကြီးပဲအဲကိုရေးကိုယ်တာစိတ်ရေးကြည့်တာသူများရေးစိတ်ရေးကြည့်ကိုရေးရေးကြည့်ကို့မှာအားကိုးရမရှိဘူးဆိုမှလည်းစိတ်တွေစိတ်ပူပန်တာစိတ်နှလုံးပူပန်တာနှလုံးသွေးတွေပြက်ပြီးတော့ယူတာပေါ့ယူတယ်ဆိုတာကနှလုံးသွေးတွေပါလေပြက်ပြီးတော့စိတ်တွေပေါက်ပြန်လာတယ်ပေါက်ပြန်လာတာနဲ့မှ အဲဒီမှာဟိုဝေယမမတိပါမမတိသွားကျင်ရသွားကြောက်ကျင်ရရပြောကျင်ရတော့ဆိုကျင်ရဆိုတခါတည်းယူသွားတာကဘောဗုဒ္ဓသာလင်္ကတာသားမြောက်ကလည်းပဲသွန်ချီတော့ကျင်တယ်လို့သိခဲ့ပြီပန်းတင်မဲ့တန်ပြီးမတော့လာမှာလင်္ကာလည်းပဲမိုးကြိုက်တော့သုံးခဲ့ပြီ မာတာပိဒါသဘာဒာသအမေယောခေယောမောင်အကိုယောဧကသိတာမိတဲ့ချက်လေအင်တိတွေလို့မိတဲ့ပုံနဲ့သိညိုလိုက်ရပြီလို့ဒါတုံးစားတဲ့ဒီတို့တုံးနဲ့ရွတ်ပြီးတော့သွားတယ်အဲ့ဒါဘာမှအဋ္ဌပညာတွေမရှိတော့စိတ်ကောင်းလုံးကောင်းမရှိဘူးဒါတွေယူတော့တာအဲ့ဒါယူတာဘယ်တော့ကြာတယ်မသိပါဘူးသူကဘယ်တော့ကြာလဲမသိဘူးဒီနေ့တော့ခါမှမြတ်စွာဘုရား သာဝတိဒီဇေရုံကျောင်းတော်မှာတရားဟောနေပြိဿလေးပါလုံးစုံတရားနာနေတဲ့အချိန်မှာအဲဒီဗဒသာရဒီမှာအလောင်းကအယူမှာကတည်းကလည်းသာဝတိသူကျွတ်တင်လာတော့ဘောနေအဲဇေရုံကျောင်းစီကိုလမ်းပေါက်လာတယ်။ဘာရဲ့ဟုတ်ဘူးကျောင်းမရောက်သွားတာရောက်လာတော့ရောက်လာတော့လူစုစုမြင်တဲ့အခါလဲသူကဝင်လာတယ်လူစုစုတဲ့ဝင်လာတော့လူကြီးတွေကအမြင်မတော်အယူမှတရားပွဲပြစ်တော့မယ်ဆိုပြီးတော့အဲမလားနဲ့မလားနဲ့ဆိုပြီးဝိုင်းနေကြကြလက်ဆော်ကြက ။ဆက်တော်ဘုရားကတော့မြင်မိတာတော့သူအကျိုးကြောင့်မြင်မိတာဆိုတော့အဲမတားကြနဲ့လာပြီဒီလာပြီဆိုတော့မှလည်းဘုရားဘုရားကဆိုပြီးတော့မတားကြဘူးမတားကြတော့ဝင်လာတယ်ဝင်လာတယ်ဘုရားနိဗ္ဗာန်ဝင်လာတယ်ကိုယ်စားမပါဘူးတော့အဲဒီမှာညဇော်ဘုရားတော်တော်နီးနီးလောက်တဲ့စကားပြောလို့ရိုးစကားပြောကြားလောက်တဲ့နေရာဥတဲ့ခါကာလမှာသတိပတိလဘဂိနီတဲ့ဒီပြေတယ် သတိနိဆိုတာပါဠိတော်ကနှမလို့အဓိပ္ပာယ်ရှိပါတယ်မြတ်စွာဘုရားကဒီလိုပဲဘုရားကယဉ်ကျေးကြီးဒီလိုပဲခေါ်တယ်သူကလာဆိုရင်တော့ဒီဥစ္စာကသူရအမျိုးသမီးတွေလွတ်သွားခေါ်လို့မဖြစ်တယ်ဘုရားကဒါနဲ့အနဲ့ပေးရတာကမှဆက်ခဲ့ခဲ့ဖြစ်နေဗမာပြည်သုံးလုံးနဲ့ဆိုတော့အဲတရားသုံးလုံးကလည်းဒီတိုင်းနဲ့ဆိုတာသတိနိပဒါစာရိညီတော်နှမတတိအမှတ်တတိကိုပฏิလည်းပါရပါတော့ သတိထားမှာပေါ့ဒါသာရင်လို့မြတ်စွာဘုရားသတိပေးလိုက်သူရှိကံကလည်းပဲဒီချိန်မှာအယူကြောက်ရှင်တိုင်လို့ပေါ့လေဒုက္ခနဲ့အကြောင်းရှိတော့ဘုရားသတိပေးတိုင်းနဲ့ဖြစ်သူသာမကောင်းတဲ့ပုဂ္ဂိုလ်တွေဘုရားကသတိပေးတိုင်းနဲ့အယူကြောက်တာတော့မဟုတ်ဘုရားတဲ့တဲ့တော့ကကဲကဆိုရာနာပါရှိတယ်အဲဒါဘယ်နဲ့မှမတတ်နိုင်ဘူးကဲကကယူနေတော့လူနေတော့ကံကြီးကံငယ်ပြီးတာသူလာခြင်းနဲ့လာမလာခြင်းနဲ့နေကြတော့ဖက်ပြီ သူမလာလို့ရှိရင်ဟိုတဏိကံရဲ့ဆိုတာတိမ်ထဲမှာညာနေစုလို့ရတာဟိုညာတစ်ပါးဟိုမှာကွဲနေလို့ရှိရင်ကံပြတ်တယ်အလုံးလုံးသိဘူးအဲတော့ကဲကဆိုရင်ဟာကတခါတည်းလည်းသူမလာဘူးမလာတော့သူမလာတာနဲ့ကံပြည့်ရတဲ့ဒူလာကြလည်းသူကထရင်ထသွားတော့ကံပြည့်တယ်အဲတော့သစ္စာပြာကဖွင့်ပြတာကျဲကတော့ယူရဲတဲ့ဆိုတော့လာခြင်းနဲ့လားမလာခြင်းနဲ့လေသူလာခြင်းဖြစ်စေမလာခြင်းဖြစ်စေဓာတိကံငယ်လေးဆောင်းနိုင်တယ်ဆိုရင်ဘုရားအထုဖွင့်ပြတာရတယ်သူကြောက်ဘုရားမတတ်နိုင်ဘူး သူသူကအယူပြောက်ခွေရအကြောင်းကမရှိသေးတာကိုဆိုတော့နောက်ပိုင်းကြက်ပြင်းတဲ့ကြောက်မှာပေါ့လေအဲဒီမှာခြေပိုင်းကတော့မပြောက်သေးအခုဗဒဇာရကတော့ဒီကံကလည်းကြောက်ချင်တယ်လို့ဘုရားရဲ့တကူတော်လည်းရှိတော့ပါလေဘုရားကလည်းဘယ်နဲ့တကူတော်ရှိတော့ဆိုလို့ရှိရင်မုတ်တော်မောစီယံဘုဒ္ဓဘောဇိဘောရိယံဘုဒ္ဓသစ္စာလေးပါးကြောင့်ငါသိခဲ့ပြီဆိုတော့ဘောရိယံပြီးပြီမဲ့တော့သူတို့ကိုသိခြင်းနဲ့ရာဇာရဒီမှာကဘာတသိန်းတက်ကနေဒီပါရမီသိကျင်လာတာသူက ဒီနည်းဆောင်အရာမအေရတဲ့ဂုံဘူးနဲ့ကျွတ်တန်းဝင်မှုရဆိုပါရမီတွေဖြစ်ကျင်လာတာရဟနာဖြစ်မှုရဆိုအပြည့်စုံပါရမီတွေဖြစ်ပြီးသားပုဂ္ဂိုလ်အဲသူပါရမီကလည်းရှိပြီးသားဖြစ်တော့အဲဒီတော့ပါရမီရှိပြီးသားပုဂ္ဂိုလ်တွေကိုကျွတ်အောင်ဟောဖို့ရလက်စွာပြရမယ်ဒါသွားနေတရားတကူရှိဘုဒ္ဓဘောရီဘုဒ္ဓငါကိုယ်တိုင်တရားလေးပါတရားကိုသိခဲ့တဲ့ရှိသောဘောရီယံဝိနည်းတ attva အပေါင်းကိုလည်းတရားလေးပါတရားသိစေမည်တရားလိုတော့ဒါပဲအဲဒီလိုတော့ဟာ ရှိရတယ်တရားလိုတော်ကလိုတော်တိုင်းပဲရှိရတယ်ဒါကျွတ်ထိုက်တဲ့ပုံကိုယ်တွေမှပဲမကျွတ်ထိုက်တဲ့ပုံကိုယ်တွေကြတော့ဘုရားလည်းဘယ်နဲ့မှမတတ်နိုင်ဘူးဘုရားလည်းတက်ကအဲပုရဏကသောမဂ္ဂိခောသာလတို့အဇိတာကိတကမလသိင်းစီအဲမိဂန္ဓနာရဗုဒ္ဓဆိုတဲ့ဆရာကြီးတွေရှိတယ်ဆရာကြီးဆောက်သူတို့လည်းသူတို့ယူဝါဒတယ်သူတို့ဟောနေတာပဲသူတို့တကြီးတွေလည်းရှိတာပဲသူတို့အာသူတို့ဘုရားလိုပုဂ္ဂိုလ်နဲ့ပုဂ္ဂိုလ်တွေရှိတယ် အဲ့ဒီပုဂ္ဂိုလ်တွေဘုရားဘယ်နှမမတတ်နိုင်ဘူးဘုရားစီလာပြီးတခါတခါဒီပုတ္တိတွေကလာပြီးရှောက်မေးရှိတာလေဒါတွေလည်းဘယ်နှမမတတ်နိုင်ဘူးတချို့လည်းပဲကျွတ်တာကြီးတယ်ချို့များတော့ညမကျွတ်တာတွေကများပုံပေါ်ပါတယ်လူကဘယ်နှမမတတ်နိုင်ဘူးအဲဒါတို့ပါမီရှိတဲ့ပုဂ္ဂိုလ်တော့လည်းမတတ်နိုင်ဘူးပါရမီရှိတဲ့ပုဂ္ဂိုလ်မှဟောလို့ပြုလို့ရတာဘုရားလာလည်းပြီးလို့ပဲအဲတရားကိုမယုံကြည်တဲ့ပုဂ္ဂိုလ်တွေများဟောပြောများသိတာအောင်လေးတာတော့မယုံတဲ့ပုဂ္ဂိုလ်ဟောဆက်တာပေါ့သူ သို့တော်လည်းတချို့ပါမရှိတဲ့ပုဂ္ဂိုလ်တော့နည်းနည်းလေးပြောရင်းကြီးသဘောပေါက်သွားတယ်။တော်ဟန်ကြဒီလိုပုဂ္ဂိုလ်လည်းရှိတယ်ရှိပါတယ်။အခုရာဇာရာဇိမကတော့ကျွတ်သိလိုက်တဲ့ပါရမီရလည်းရှိနေမြတ်စွာဘုရားကြီးမြတ်စွာဘုရားသစ္စာလေးပါးတရားငါသိရင်သိစေနိုင်မယ်သိစေမယ်လို့ရည်ရွယ်ပြီးတော့ဖြည့်လာတဲ့ပါရမီတော်တကူတော်အဟုန်လေးကြောင့်သတိပေးလိုက်တယ်ဆိုတာချက်ချင်းသတိရပါတယ်သေတ္တမှမလိုက်ရဘူးတတိယပတိလဘဗတိနိ စေတမိပဒါစာရီတတိယပါတတိထားပါတတိရှိပါမှာပေါ့လိုက်တာနဲ့အဲဒါနဲ့ပြန်တတိယပါဒီကောင်းသူကောင်းပြန်ဖြစ်တယ်ဒီတော့မှသူ့ကိုယ်မှာအဝတ်စားမပါတာသိတယ်အဲတော့ဟိဝတ္တပါကတ်တဲ့ကြပါမှသိတာကျုံညုံညုံကထိုင်းလာတယ်ကျုံညုံထိုင်းလာတော့မှအနိပါမှာဆိုဒီကဥပဒကကြီးတယောက်ကပေါ်ယုံဝတ်တယ်ဘယ်တော့မှလည်းခါကဝတ်တယ် ကိုကဝတ်တဲ့လူယုံထားတာပါအဲပေါ်ယုံဖို့ကတော့ဘူရဲအိုက်တဲ့ညာဆိုရင်ပြင်ခါတကယ်လည်းနေတယ်ဖြစ်တာပါပဲအဲဒါပေါ်ယုံဖို့ကိုလှမ်းပြီးတော့ဖဲရကြတယ်အဲဒီပေါ်ယုံကလေးကိုကေရတဘာလုံအောင်လို့ပေါ်ယုံဖို့ဆိုတဲ့အာခါဝလောက်ပဲကြီးကြီးနေမှာပါပဲအဲဒါနဲ့ဝတ်ယုံပြီးတော့မြတ်စွာဘုရားနိဗ္ဗာန်သွားတယ်ဘုရားကျော်တွေကိုလက်နှစ်ဘက်နဲ့သုံးနေပြီးနှစ်ခုနဲ့တိုက်ပြီးတော့ပြီးတော့ရဲ့ မိရာကိုယ်ဝေရာဖြစ်တော်မူပါဗျာတပြီးတော့မနာဆင်းရပါတယ်ဗျာမနာဒုက္ခရောက်ပါတယ်ဗျာသားယောက်ကလည်းပဲသားတယောက်ဆုံးကြီးလို့သားတယောက်ရင်းနေလို့သိခဲ့ပါပြီဗျာလင်္ကာလည်းပဲမူကြိုက်လို့တော်တယ်မှာသုံးခဲ့ပါပြီအဲမှာတရဏဂုဏ်ကြီးပါလေဗာတင်ရမယ်ဒီလိုပဲဒီကြည့်ကြရတာပဲနော်မတတ်နိုင်အဲအမေရဲ့ဖေးရဲ့ကိုမောင်ရဲ့အဲဒီ ၃ယောက်ကလည်းပဲဒိန်ထဲမှာဒိန်ပြီးပြီးတော့သေးလို့မိဘုံနဲ့မိသိညိုလေးရပါတယ်ဗျာတဲ့ပြီးတော့အာကိုရမရှိတော့မြတ်စွာဘုရားအာကိုရဖြစ်တော်မူပါဆိုတော့မြတ်စွာဘုရားအာဘိစကားပြောတယ်အာကိုလို့အာကိုရဖြစ်နိုင်တဲ့ဆရာသမားထံရောက်လာပြီစိတ်သာချတော့အာမငယ်နဲ့ဆိုပြီးအာဘိပြီးတော့ယခုပင်ပြောတဲ့ဆင်းရဲတွေမျိုးကသိကလည်းကျုံမဲလာပြီဒီလိုပဲသားသေးလို့လင်းသေးလို့မိဘသေးလို့ပေါင်းသေးလို့ အဲဒီမျိုးသားချင်းတွေသေလို့ဒီမခံနိုင်လို့မျက်ရည်ထွက်ခဲ့ရတယ်မျက်ရည်တွေများလာပြီဘယ်တော့များတယ်ဆိုလို့ရှိရင်သမုဒ္ဒရာ၄ဆင်းဆိုတာခုရှိတဲ့ပင်လယ်တွေပါပဲအိန္ဒိယမှာတော့အိန္ဒိယအိန္ဒိယကျွန်းဆွယ်ကြီးရဲ့တောင်ဘက်ကအရှေ့ဘက်ကနောက်ဘက်ကဒီလားအများကြီးလောက်တဲ့ဥစ္စာတွေပေါ်တယ်ဒီနေရာတွေကမြောက်ဘက်ဆိုပြီးအကုန်လုံးကိုဗာမညာညွှန်ထားပါတယ်ပင်လယ်တွေအကုန်လုံးပါပဲအဲဒီပင်လယ်မှာရှိတဲ့ရေတွေတဲ့ပဲမျက်ရည်ကများပြီတဲ့ဘုရားတွေဒီလိုဟောတာပါ တယ်ဆိုတော့လူလားဘဝတွေသိညာလားနော်မျက်ရည်ကတဘဝတဘဝမျက်ရည်ကနည်းနည်းထွက်တာပဲသိညာများဘူးအချို့ဘဝတွေလည်းမျက်ရည်မထွက်တဲ့ဘဝတွေပြုံးပါအဲ့ဒါတွေမျက်ရည်ထက်ခဲ့တဲ့ဘဝတွေကမျက်ရည်စုပေါင်းထားလို့မပြည့်စည်ဘူးဆိုလို့ရှိရင်ပင်လေရည်တွေလည်းများပြီဆိုတော့ငိုခဲ့ရတဲ့ဘဝတွေများလာပါဘောဆိုတာတွေသဘောပေါက်တယ်တက်တာရရအဲ့ဒီမှာမြတ်စွာဘုရား နဗာတိဗုဒ္ဓဒါနာယနာပိဒါနာရိဗန္ဓဝအန္တကိနာတိပါဏဝနာတိညာတိတုဒါနာတာနာတန်တိဗုဒ္ဓဒါနာယဗုဒ္ဓသာသမီတို့ဒီဒါနာယကိုယ်ကိုယ်ရလုံးအနာတန်တိမရှိကြဘူးတကယ်အရေးကြတော့အာကိုလောက်တဲ့သားရဲ့သမီးရဲ့တို့ကမရှိကြဘူးမြတ်စွာဘုရားဟောတယ်ဟုတ်တယ်မိဘကတော့အာကိုရတယ်သာသမီးဆိုတာသိအောင်ကိုရအောင်ဘာကောင်းသမီးကောင်းတွေလည်းဆွရှိတော့ရှိကြပါရဲ့နဲ့အခုကတော့လေတကယ်အရေးကိုပြောပါတယ်ပေပေးနဲ့တွေ့တဲ့အခါမှာ သာသမီတွေကမသေးအောင်ဘယ်နဲ့မှမတတ်နိုင်ဘူးနာတာနိဗုဒ္ဓဒါနာယနာပိဒနာပိဘာနဝအာလကေနာတိပါဏကနာတိညာတိဗုဒ္ဓနာတာအဲနာပိဒနာပိဘာနဝအဖေအမေတွေလည်းပဲဒီမင်းနဲ့တွေ့တဲ့အခါမတတ်နိုင်ဘူးအသွေးမျိုးတွေကောင်းတယ်တတ်နိုင်မလားမတတ်နိုင်ဘူးဘယ်သူမှမတတ်နိုင်ဘူးဒီမင်းနဲ့တွေ့တဲ့အာလကေနာတိပါဏအာလကေနာ သိခြင်းတရားတွေဒီဘာနာတာသွားမှုနေကြတော့သူကညာတိသူ့ကိုဆွေမျိုးတို့နဲ့ဒါနာတာကိုယ်ဝေယိဖြစ်နေတာသိမရှိဘူးအဲသာသမီဒီကိုမောင်နှမမိဘအစရှိသောဆွေမျိုးသားချင်းတွေဟာတကယ်အရေးနဲ့သေသေးနဲ့တွေ့ပြီဆိုရင်မသေးအောင်ဘယ်နဲ့မှမတတ်နိုင်ဘူးမကားွယ်နိုင်ဘူးမြတ်စွာဘုရားဟောကြားဟုတ်တယ်လူတိုင်းလူတိုင်းဒီလိုကြည့်ရပါပဲအဲတော်တော်ယောဂပြောင်းမဲ့ယောဂလို့ဆိုရင်ဆေးတွေဝါးတွေနဲ့ဝိုင်းပူကြဆွေမျိုးတွေ ကယ်လို့ဘယ်သူကယ်လို့ယောဂကြောက်တယ်ဒီလိုတော့ရှိပါတယ်ဒါမသေးသေးသေးချင်းကမပြသေးတဲ့ဟာကိုတကယ်သေးသေးကြမယ်နောက်ဆုံးချိန်ကျဘယ်သူမှမတတ်နိုင်ဘူးအဲဘယ်နှမမလုံးနိုင်ဘူးသူစားသေဆရာကြီးတွေကိုသားလေးလည်းမတတ်နိုင်ဘူးကိုသမီးလည်းမတတ်နိုင်ဘူးကိုအိမ်လူလည်းမတတ်နိုင်ဘူးဘယ်နှမမတတ်နိုင်ပါဘူးနောက်ဆုံးကျဒီလိုပြည့်ရတာပဲသူကဣဒ္ဓမထာဝတညတဝပါဏိတောသီလသံဟုသောပါဏိတောမျောမြင့်ပညာနဲ့ပြည့်စုံသောပုဂ္ဂိုလ်သည်ဣဒ္ဓအထဤကြောင့်မညတဝသိ၏ သီလသံတော်သီလနဲ့ပြည့်စုံလျက်အဲဒီကြောင့်ပြီးလို့ရှိရင်ဒီနေ့ကျရင်ဒေဝိဆိုတာတွေ့လိမ့်မယ်အဲဒီဒေဝိနဲ့တွေ့တဲ့အခါကျအမိအဖညီကောင်မောင်နှမအစရှိတဲ့သူမျိုးသားချင်းတွေဘယ်သူမှအာမကိုရဘူးဘယ်သူမှမတတ်နိုင်ဘူးဒါလေးသိရမယ်တဲ့ဒါကတော့သိတယ်သိကြတာပဲနည်းနည်းနည်းနည်းမစဉ်းစားလို့သိတော့သိကြတာအဲဒါ အဲ့ဒီသေသေးကလွံ့မြောက်တဲ့တရားကိုတို့ရှားဖို့ရသင့်ပါကောတော့ပြောင်းမြင်ပညာရှိရမှာပြောင်းမြင်ပညာရှိတဲ့ပုဂ္ဂိုလ်ကသီလနဲ့ပြည့်စုံရမယ်အောက်ကျဆုံး၅ပါးသီလပြည့်ရမယ်စင်တာမေသီလယံသီလကုသီလနဲ့ကိုပြည့်စုံဗန္ဒီတော်သီလသံဟုတော်နိဗ္ဗာန်ကမနာမေကံခိဗ္ဗမေဝဝိသောတေယနိဗ္ဗာန်ကမနာမေကံနိဗ္ဗာန်သို့သွားကြောင်းဖြစ်သောလမ်းခရီးကိုခိဗ္ဗမေဝသင်္သွာသာလင်ဝိသောတေယသုတ်သင်ရှင်းလင်းရမည်ကိုသွားမယ်လားကိုမြင်ရမှာပါ ဟောကိုသွားတယ်လားကိုမြင်ရတယ်ကိုသမာဓိမှာလမ်းနေရှိတယ်မာဒီကပုဂ္ဂိုလ်တွေကိုသွားဝရတွေကိုလောက်ကြတာပဲဒီဟာနေရန်ကုန်မြို့ထဲမှာလမ်းတို့တွေရှိတယ်လမ်းရှိတွေကတော့ဆိုရတာလို့အဲဆိုရတာလို့နည်းနေတာတင်တာကြီးလမ်းတို့လေးတွေကကိုကကိုမြင်ရတာပဲတော်တွေပါလေကြတော့ကိုလမ်းကိုမြင်ရတာကြီးရပါပဲအဲဒါမယဝဆင်းရဲမှာ

လည်းရင်ဖြစ်ပါပဲလမ်းတစ်ခုပဲဥစ္စာတစ်ခုခင်းပြီးသားဖြစ်သွားတာပဲလမ်းတစ်ခုခင်းပြီးသားဖြစ်သွားတယ်။ဘောင်းတဲ့တစ်ခါမှလိုက်နိဗ္ဗာန်ရောက်ဖို့လမ်းတစ်ခုပိန်တဲ့တစ်ခါမှလိုက်နိဗ္ဗာန်ရောက်ဖို့လမ်းတစ်ခုမတိုင်းမတိုင်းဟာနိဗ္ဗာန်လမ်းသုတ်တင်နေတာပဲလမ်းထွင်နေတာသိနေကြတယ်အခုဒီမှာတရားထုတ်နေတဲ့ပုဂ္ဂိုလ်တွေဘောဝဆောတာတွေမဟုတ်ဘူး။ဟုတ်လား။မိုးရင်ကြတော့ဥက္ကဲလေးခင်းပြီးလမ်းကြောက်တာရှိတယ်မဟုတ်လား။အဲဒီမှာဥက္ကဲလေးတစ်ချက်ဆိုစိတ္တလားဥက္ကဲလေးတစ်ချက်စိတ္တလားကစိတ္တဘွားချက်ဝဲချက်ဝဲတာလေး အဲလမ်းရှိတော့ကြပြီးတဲ့အခါမှာလမ်းပြီးတော့တာပဲအဲ့ဒါလိုပဲကိုမှတ်တိုင်းမှလည်းသမာဓိတိသမာသင်္ကပ္ပစိုက်တဲ့မဲခင်7ပါးတရားတွေဒီမှာရောက်ကိုရလမ်းနေဓမ္မတလဓမ္မဓမ္မတကွဲဓမ္မတကွဲဓမ္မတကွဲဒီလိုသွားတာအဲ့ဒါတွေကလမ်းအကွက်တွေစုံသွားတဲ့အခါနိဗ္ဗာန်ရောက်မှာပဲအဲ့ဒီအိဗယ်ကိုမြတ်စွာဘုရားဟောတယ်ဒီတရားကျမ်းနာရတာနဲ့ဒါကာရတိမဒီတရားကျမ်းနာရင်လည်းသုတနာကဖြစ်တဲ့ယုံနာနဲ့ကျွတ်မှတ်ပြီးတော့ဝိပဿနာဉာဏ်သင်နိုင်တဲ့သောတာပတိမေဖို့ရာရောက်သောတာပန်ဖြစ်တယ် ဖြစ်ရှင်တဲ့ပုဂ္ဂိုလ်တွေလည်းပဲသူကရှိရပါရမီတွေကများလာကြတာကိုဒီကသာသနာ့ဆရာပြလက်ထက်တို့အဲ့ဒီရှိရှိသောဘုရားလက်ထက်တွေကဒိက္ခုနိမာတွေလုပ်ပြီးတော့တရားတွေကျင့်သုံးလာခဲ့တာများလာပြီပါရမီစုတော်ညောင်ဟိုတုန်းကအဲ့ဒီကမဖြစ်ခဲ့ဘူးဒီဘောရမြတ်စွာဘုရားလက်ထက်မှာတရားနာနေနေတဲ့သောတာပန်ဖြစ်တယ်သောတာပန်ဖြစ်ပြီးတော့ညာမင်းမပြုဝေရမြတ်စွာဘုရားတာကွန်တော်မြတ်စွာဘုရားကဘိက္ခုနိမာတွေထံကိုပို့လိုက်တယ်ဘိက္ခုနိမာတွေကညာမင်းမပြုပေးပြုပေးပြီးတော့နေသောအခါကာလမှာဖြည့်ဆင်းရင် ရေလောင်းလိုက်တော့ရေတစ်ခွက်လောင်းလိုက်ရေကြီးကစိတ်ပြီးတော့ပြီးတော့တယ်နောက်တစ်ခွက်လောင်းလိုက်စိတ်ပြီးတော့ပြီးတော့တာပို့ပြီးတော့ရောက်တာနောက်တစ်ခွက်လောင်းလိုက်ပို့ပြီးတော့ရောက်တာရေကြီးလေးမြင်လာတဲ့သတ္တဝါတွေကကျုပ်ပုဂ္ဂိုလ်ရင်းပထမအရွယ်တည်းကျုပ်ပုဂ္ဂိုလ်ဒုတိယအရွယ်တည်းကျုပ်ပုဂ္ဂိုလ်တတိယအရွယ်တည်းဖြစ်ပြနေတဲ့သဘောတရားတွေပဲလို့ဥပမာအားဖြင့်သင်မြင်ပြီးတော့သဘောပေါက်လာတယ်တဲ့စရလည်းပဲသောတာပန်ဆိုတော့ဖြစ်ဖြစ်ဒီဒီကြီးရပါပဲ အဲ့ဒါကိုသဘောပေါက်ပြီးပြည့်ပြည့်တယ်လို့နည်းနည်းချက်ချက်သဘောပေါက်ပြီးနေတဲ့ချိန်မြတ်စွာဘုရားဓာတာလေးတွေကိုခေါ်တယ်ယောဇာဝတကတဇီဝေအပတံဥရိယဝေယံဧကဟံဇိမိတံသေယောပတတဥရိယဝေယံပဒါဇာရေပဒါဇာရိမိရောတိမယောဇာကျင်သူတိကဥရိယဝေယံယုံနာလို့ရေပြည့်ပြည့်ကိုအပတံအပတံတော့ ဝိပဿနာဉာဏ်ဖြင့်မသိမမြင်ရပါပဲဘောဓဂရနိတရားကာလပါလို့ဒီဝိဒီဝိယအသက်ရှင်နေရ၏အဲဒီကြောက်ကယုံနာဖြစ်တဲ့ကိုမြင်မဲနဲ့နိတရားကာလပါလို့ကျမ်းကျမ်းမမကျမ်းကျမ်းသာဖြစ်ဒုစေကြဝါဝနဲ့သံဃာနာကြီးကြီးကြီးနဲ့အသက်ရှင်နေတယ်ဆိုပါတော့ဒီလိုဟာတွေတယောက်ပဲကားလိမ့်တော့ကဘာဝါလူဒီလိုသူတွေအများကြီးရှိတယ်အများကြီးပဲဧကဟံဇီဝိတံသေယော ပတ္တတဥရိယဗျာဥရိယဗျာယုံနာနေဖြစ်ဖြစ်ပတ္တတတွေ့မြင်သောပုဂ္ဂိုလ်ဤဒီကပြည့်ဒီနေ့တရားမြတ်ဇီဝိတာသက်ရှင်ရခြင်းသည်သေရောသောနိတရားကာလပါလုံးသက်ရှင်ရသည်တဲ့အမြင့်မြတ်သေး၏ယုံနာဖြစ်ဖြစ်ကိုမြင်ပြီးတော့ဒီနေ့တရားလောက်သက်ရှင်ရရင်ဒီပုဂ္ဂိုလ်သက်ရှင်တာမြတ်တယ်ဒီယောဂီပုဂ္ဂိုလ်တွေ ကောင်းတယ်ပင်နဲ့တိုင်းရဲ့အဖြစ်အစပြည့်မှန်ရင်မှန်ရင်နဲ့ဖြစ်တဲ့ကလေးတွေပြီးပြီးတော့တရက်လောက်ပြီးရင်ကိုမနှဲပါဘူးအဲနှစ်တရားကာလပါလုံးချမ်းချမ်းသာသာကျေကျေဝါးဝါးနဲ့ယုံနာဖြစ်ပြမမြင်မဲနဲ့သက်ရှင်နေတဲ့ပုဂ္ဂိုလ်တွေအများကြီးရှိတဲ့ကဘာပေါ်အများကြီးရှိပါတယ်အဲဒီပုဂ္ဂိုလ်တွေရဲ့အသက်ရှင်ခြင်းနဲ့မြတ်တယ်တဲ့ဒီပုဂ္ဂိုလ်မှာဘာမှဒီရှိမရှိရှိရှိပဲယုံနာဖြစ်ပြကိုမြင်ပြီးတော့အသက်ရှင်တာမြတ်တယ်ဘာဖြစ်လို့လဲယုံနာဖြစ်ပြကိုမြင်ပြီးတဲ့ချင်းမကြခင်ဝိပဿနာညာသင်တိုင်းတက်ပြီးတော့ အရိယာမညာရောက်မယ်ပယ်လေးပါးကလုံးရောက်မယ်အဲသင်တိုင်းတဲ့ရဟဓမက်ကိုရောက်မယ်ဆင်းရဲကတင်ငြိမ်းသွားမယ်နာဘုဒ္ဓနဲ့ဒါကြောင့်ဒါဇာရိပဒါဇာရိမိတော့ထေရီမရောစခြင်းသူဒီကဥရိယဗျာယုံနာနေစေတေဝအပဒါဘာသာနဲ့မြင်ရပါပဲဘုရားသရာနှစ်ပြကာလပါလုံးဇီဝေဇီဝေရဒီလောကနဲ့သက်ရှင်နေရ၏သတ္တထို မြစ်ပြကာလပါလုံးယုံနာဖြစ်ချက်ကိုမြင်ပါပဲအသက်ရှင်နေရတော့သူတဲ့အသက်ရှင်နေရခြင်းတဲ့ဧကဟံတနည်းတရက်မြသူရဗျာယုံနာလို့ရဖြစ်ဖြစ်ကိုပတ်တာတော့မြင်တော့ပုဂ္ဂိုလ်ဤဒီတန်သက်ရှင်ရခြင်းသည်မရောကောင်းမြတ်တဲ့ကြီးမြတ်စွာဘုရားဟောကြားအဲဒါဟောကြားတဲ့ဒေသနာကို နာရင်နဲ့ပြုမှတ်ပြီးအရဟတမေအရဟတကိုရောက်ညာနာတိမှဖြစ်သွားတယ်အဲဒါကိုဘုန်းကြီးကသိသိနာ ဆောင်းပုတ်ကလေးလုပ်ပေးပြီးပါလေဆောင်းပုတ်လေးဆိုပြီးတော့ဒီတရားတရားဖြစ်ပြန်လည်းဗျာမမြင်ပါပဲတရားအသက်စီတည်တဲ့လိဖြစ်ပြန်တဲ့တာယုံတဲ့နာကောမှမြင်လျက်ညာစဉ်တဲ့၍တရတာမြသက်ရှင်ရသောလောကလူရွာကောင်းမြတ်သာသည်မြတ်စွာဘုရားမိန်ကုန်၏ဘုရားဆောင်းပုတ်လေးစီတာပေါ့ငါလည်းဟောဘူးပါ ဖြစ်ဖြစ်နဲ့တရားမမြင်ပါပဲတဲ့ဖြစ်ဖြစ်နဲ့ကြားကိုမြင်ဇုနာလို့ဖြစ်ဖြစ်ကိုမမြင်မဲနဲ့အခုတော့ကောင်းတယ်ပြင်းတယ်တိုင်းရဖြစ်ဖြစ်မြင်တယ်ကြားတယ်စသည်ဖြင့်မရှိမှတော့မမြင်ဘူးပေါ့အဲဖြစ်ဖြစ်စသုံးမမြင်ဘူးမမြင်မဲနဲ့ပြန်အသက်ရှင်တယ်ဖြစ်ဖြစ်နဲ့ကြားမမြင်ပါပဲတရားအသက်ရှိသေးတယ်အသက်တရားရှိတာတဲ့ဖြစ်ဖြစ်နဲ့တာယုံနဲ့နာကိုယုံနဲ့နာဖြစ်ဖြစ်ကိုဖြစ်ဖြစ်နဲ့ယုံနဲ့နာအမှန်မြင်လျက်ညာစဉ်တဲ့ပြီးအမှန်မြင်ပြီးညာစဉ်လည်းတရားဒီမှာတရားကပြောတာတဲ့ ဥရိယဝေယလက္ခဏာ90ကိုမြင်လာတယ်ခုနကပြောတဲ့ဥစ္စာတွေဟုတ်လား90မြင်လိုက်တော့တက္ကရာပဲအမှန်မြင်လေညာစဉ်ညာစဉ်နဲ့တက်မှာညာစဉ်မရှိဘဲနဲ့ဖြစ်ဖြစ်ဖြစ်ဖြစ်ဆိုလို့ဒီမှာမဟုတ်သေးဘူးအဲယုံနာတရားတွေရဲ့သဘောသဘာဝရှိဥစ္စာသိရမယ်အကြောင်းကျိုးကိုလည်းသိရမယ်အဲဒီကပြီးပြီးတော့မှအစအဆုံးပြီးတော့မှသမထနာညာနဲ့သုံးသဆင်ရင်ရဲ့အဲသုံးသဆင်ရင်ပြီးတော့မှအဖြစ်ကြိုင်လေးပိုင်းပိုင်းရှိရသေးတယ်ဥရိယဝေယညာအပြင်တိုင်းဖြစ်လာမှာဒီလိုသိရမှာ ဒီပြန်တာယုံနေတာကမှားမြင်လျက်ညာစဉ်တက်၍တရက်တာမြအသက်ရှင်ရတော့တရက်လောက်သက်ရှင်ရလို့ရှိရင်ဧကဟံကိုဧကခဏလို့တခဏလောက်သက်ရှင်ရပြီပေါ့မြတ်တယ်ဆိုပြီးတကရာရေးထားပါတယ်တရက်တာမြသက်ရှင်ရတော့လောကလူရွာကောင်းမြတ်သားရီလို့ရကောင်းတယ်အဲ့ဒါဘုရားဟောတော့မြတ်စွာဘုရားမိန်တော်နီဒါပဲမလို့ဟုတ်ကဲ့ယောဂီတွေကဒုတိယနေရာဒီလိုတရားဟောတော့ဖြစ်တယ် ဒုတိယနေရာတို့ဟောရင်တရားမထုတ်ဘူးတဲ့ပုဂ္ဂိုလ်ကသူတို့စောင့်ဟောတယ်ဆိုပြီးတရားမကြိုက်ဘူး။အာသူသူတို့ကခဏလေးတရားထုတ်လာတယ်တွေးကြည့်ဝေးကြည့်ဖြစ်လာတယ်ဆိုပြီးသူတို့လို့ဖြစ်တတ်တယ်။သူများဒီကုန်းတွေဘာတွေမရှိတဲ့တရားတော့ရသဗျာတရားပဲ။ရသဗျာတရားပဲမယ်သူကအဲ့ဒီလိုကိုယ်ကလည်းပဲတရားအာမထုတ်အာမထုတ်တော့သူများအာထုတ်ပြီးတော့ဒီလိုအားတွေဟောလို့ပြောလို့ချင်းသူတို့နှိမ်တယ်လို့ထင်ပြီးတော့ဒါလည်းကြက်ကြီးဟောရပြောတဲမလို့ဟောဆွေးစားကျုပ်သေးတွေပါလေဖြစ်တတ်တယ်။ဆိုင်ဆိုရမယ်ဆိုတော့ ဖြစ်ပြက်လက်ပြမမြင်ပါပဲတရားအသက်ဤဤတဲ့လေဖြစ်ပြက်လက်ပြမမြင်ပါပဲတရားအသက်ဤဤတဲ့လေဖြစ်ပြက်လက်တံယုံနဲ့နံကိုအမှန်မြင်လျက် ဉာဏ်စဉ်တက်၍တရက်တာမြသက်ရှင်ရတော်ဖြစ်ပြနတံယုံနဲ့နာကိုသမားမြင်လျက်ဉာဏ်စဉ်တက်၍တရက်တာမြသက်ရှင်ရတော်လောကလူရွာသာဂောဤ ပြေဝေပါကုန်၏သွေမျိုးတို့အားဒီတော်မူကြပါ